ခြေထောက်အယုတ်ကြီးမရှိဘူးလားအေးခြေထောက်ဆိုတော့ပညာယုတ်ကြီးရှိတယ်ပုံသဏ္ဍာန်ပညာကြီးအဲ့ဒီပုံသဏ္ဍာန်ပညာကြီးရှိတဲ့အခါကျတော့ခြေထောက်ကြီးလှုပ်ပြီးတော့ဒီကချထားတဲ့နေရာကနေကြွပြီးတော့မှရှေ့ကိုတွန်းနေပြီးတော့ကျသွားတယ်အဲ့ဒီအမူအရာကိုသွားတယ်လို့ပြင်ဘက်ကခေါ်တာဒါပေမဲ့အတွင်းဘက်ကနေကြည့်တဲ့အခါကျတော့အဲ့ဒီသွားတယ်ဆိုတာမရှိဘူးသွားတယ်ဆိုတာတသဘောမရှိဘူး သူတို့တကယ်နောက်ွယ်မှာတကယ်အဓိကအရှိအနေနဲ့အလုပ်လုပ်တာကသွားခြင်းတဲ့စိတ်ရှိတယ်ဒါအမှန်တရားနော်သွားခြင်းတဲ့စိတ်ကြောင့်မလို့ဒီသွားခြင်းတဲ့စိတ်ကြောင့်မလို့ဝါယောဆိုတဲ့ဓာတ်တတိတွေပြန်ကားပြီးတော့မှမိမိသွားခြင်းတဲ့နေရာကလေးရဲ့အစိပ်ပိုင်းတစ်ခုကိုကြွပြီးတော့တင်းပြီးတော့မှသူပို့ပေးလိုက်တာဆိုတော့အတွင်းဘက်မှာပြောမယ်ဆိုတော့လူလိုမြင်တာအောင်ပြောမယ်ဆိုရင်လေအတိုးအလျှော်ပဲရှိမယ် ဒါတော့ဝါယောကတွန်းပေးလိုက်တဲ့အတွက်ကြောင့်မလို့သူ့ရဲ့အတွန်းခံရတဲ့အစိတ်ပိုင်းကြီးကရှုပ်ကိုရောက်ပြီးတော့အောက်ကိုကျသွားတယ်နော်အဲ့ဒီအစိတ်ပိုင်းကြီးတစ်ခုကိုအပြင်ဘက်ကကြည့်တော့သွားတယ်လို့ခေါ်တယ်ဒါပေမဲ့အတွင်းထဲမှာကျတော့အဲ့သွားတာမရှိဘူးဒီအစိတ်ပိုင်းကြီးကို तू ကရွေ့နေအောင်လို့ဝါယောတတ္တတိပြန့်ကားခြင်းပဲရှိတယ်ဝါယောတတ္တတိကတွန်းလိုက်တဲ့သဘောပဲရှိတယ်ဆိုတဲ့အခါကျတော့တကယ်အလုံးလုံးထာကစိတ်နဲ့ဝါယောတဒါပေမဲ့အပြင်ကကြည့်တော့လမ်း သွားတယ်လို့သိတာအဲ့ဒီ process ကတာမန်ကြည့်လို့ရှိရင်တော့ဒါကြီးကစိတ်ထဲကနေဟောသွားမယ်ဆိုတာလေးတခုပြီးလို့ရှိရင်ကျန်တာသူ့ဘာသူအလုပ်လုပ်တယ်လို့ထင်တာအဲ့ဒါတော့အဲ့ဒီစိတ်ကအလုပ်လုပ်မှန်းတောင်မသိအောင်မြန်နေတာဒီပဲလင်းအဲ့ဒါစိတ်ရဲ့အလုပ်ပဲစိတ်ဟာအဲ့ဒါလောက်ထိမြန်တယ်အဲ့ဒါတော့အဲ့ဒါလောက်မြန်တဲ့နှုံးတဲ့အလုပ်လုပ်လို့စိတ်ရဲ့နှုံးကိုဒီနေ့ထိအောင်တစ်စက္ကန့်အတွင်းမှာစိတ်ပေါင်းဘယ်လောက်ရှိတယ်ဆိုတာကဖះပြောလို့ဒါလျင်ဒါတောင်မှဖះက ဟိုမှန်းကျင်နေတာတိတိပြောရတာလူတွေအနေနဲ့အဲ့ဒီတော့ကတွက်ဆစရာကဲကနန်းလည်းမရှိဘူးထင်ပါတယ်ဂရေတန်းချီပြီးဖြစ်တယ်လို့ကနန်းကြီးကြီးနဲ့ပြောရတာနော်ဒီနေ့ခေတ်အဲဟိုတဲ့နေရှိတယ်ဆိုတော့ဒါကွန်ပျူတာတွေကယ်ကူလေတာတွေနဲ့တွက်ချင်တော့တွက်မှာပေါ့လေဒီနေ့ခေတ်လိုလည်းမရှိသေးဘူးဆိုတော့ဖရဒါကနန်းအကြီးကြီးဖြစ်တဲ့အကြောင်းမပြထားတာနော်အဲ့ဒီတော့ကောင်းပြီအဲ့ဒီခါမှာဒီအမှုအရာတွေဖြစ်အောင်လို့နော်ခြေထောက်ကြွားတာနောက်ဆုံးအသေးဆုံးဖြစ်တဲ့ဥစဉ်တော့မြစ်တောင်ခတ်တာလေးတွေ အကုန်လုံးလှုပ်ရှားမှုမှန်သမျှမှာအဲ့ဒီဟာလေးမှန်သမျှတွေမှာ ကိုယ်နဲ့လှုပ်တော့ကာယသင်္ခါရကာယဆိုတာကခန္ဓာကိုယ်ပဲပြောပြောသို့မဟုတ်ရုပ်အပေါင်းစုပဲပြောပြောသင်္ခါရဆိုတာအဲ့ဒီအဲ့ဒီရုပ်ကြီးကိုလှုပ်အောင်ရှားအောင်ကြွအောင်မအောင်နော်ပိတ်အောင်ဖွင့်အောင်နှခမ်းနေဆိုရင်အခုစကားပြောလို့ရှားတွေမလှုပ်အောင်လားအေးလှုပ်ရတယ်ပါဇက်ကလည်းပိတ်ရသေးတယ်ရှားတွေလည်းအလှုပ်လှုပ်ရသေးတယ်အဲ့ဒီအဲ့ဒီလှုပ်နေတာတွေအများကြီးဟာ ဦးဇင်းတို့တာမန်ပြောနေတဲ့ချိန်ခါမှာနောက်ကနေဒွန်းအားကြောင့်ဖြစ်တယ်ဆိုတာဟာမတိလောက်အောင်ကိုမြန်းနေတာဒါပေမဲ့ဒီနှုတ်နဲ့ပြောဖို့အတွက်ကိုငါပြောမယ်ဆိုတဲ့ဟာရယ်ပြောခြင်းတဲ့အကြောင်းအရာရယ်ဒါတွေကိုထပ်မတွေးရဘူးလားအေးပြောမယ်ဆိုတဲ့ခါကျမှပါဇက်ကလည်းသူ့ဘာသူပွင့်လာမှာပေါ့ဒါတော့ဒီဟာတွေသူ့ဘာသူအလုတ်လုတ်သွားအောင်ကအကုန်လုံးကသင်္ခါရနဲ့လုံပေးထားတာလုံပေးတာဖြစ်တဲ့အတွက်ကိုယ်နဲ့လှုပ်ရှားမှုနှုတ်နဲ့ပြောဆိုမှု စိတ်နဲ့တွေးကြံစီမှုကဲစိတ်နဲ့တွေးကြံစီမှုဆိုလို့ရှိရင်တာမန်ကြည့်မယ်ဆိုရင်တော့ဒီတိနေတဲ့စိတ်ကလေးကတောက်လျှောက်တန်းပြီးတော့တိတယ်လို့ထင်လိမ့်မယ်အမှမဟုတ်ဘူးเนาะအခုဥစဉ်စကားတစ်လုံးချင်းပြောတယ်တစ်လုံးချင်းပြောတဲ့အခါမှာရှေ့တစ်လုံးနဲ့နောက်တစ်လုံးစကားတူရလားနောက်တစ်လုံးကိုရောက်ထားတဲ့အဓိပ္ပာယ်တစ်မျိုးပြောင်းပြီပြောင်းပြီဆိုရင်ကိုယ့်အတိကဘာလိုက်လောက်ရလဲလိုက်တိရတယ်ဒါဘာပြောတာ လိုက်သိရတယ်ဆိုကြတဲ့ဒီလိုနောက်ထပ်တစ်ခုကိုမလုပ်တာလဲတွေးတာကဲနောက်ထပ်တစ်ခုကိုတွေးတာဆိုတော့အသိဟာတခုတည်းဒီလိုတန်းနေတာဟုတ်ရဲ့လားမဟုတ်ဘူးကဲကောင်းပြီအဲ့ဒီအသိမှာတစ်ခါပြန်စဉ်းစားကြည့်လွယ်လွယ်ကလေးနဲ့နော်စဉ်းစားချိန်ကိုမလိုလောက်အောင်မြန်ထက်ထက်မြင့်မြင့်သိလိုက်တာနဲ့ပြောတာပြောလိုက်တယ်နားကတာကြားလိုက်တယ်အဲ့ဒီပြောတဲ့စကားလုံးရဲ့အတိတ်ဘက်ကိုမသိတဲ့အခါတွေးရတာနဲ့တွေးရလားမတူးသေးဘူးမတူးသေးဘူးဒါတော့ဘာပြောတာလဲ ဘာပြောတာလဲလို့တခါတလေကျနားထောင်ရင်းနဲ့ပြန်ပြီးတော့စဉ်းစားတာမရှိဘူးလားအေးဒါပြန်ပြန်ပြီးတော့ထပ်ထပ်ပြီးတော့ repeat လုပ်နေတာတိတ်ကိုပြန်ပြန်ရက်နေတဲ့သဘောပဲဒါဆိုတော့အဲ့ဓာတွေဟာကိုယ်စိတ်ကိုအလုတ်လုပ်နေတာစိတ်တွေကို အလုတ်လုပ်နေတာအဲ့ဒီတော့စိတ်ကိုစဉ်းစားတယ်နော်အခုကြားနေတဲ့အတန်တွေကဘာကိုပြောတာပဲဘာကိုဆိုလိုနေတာပဲလို့စဉ်းစားတာအဲ့ဒါမနောသင်္ခါရပဲစိတ်တသင်္ခါရနော်စိတ်ကနေသိစရာတွေကိုသိအောင်သိရမဲ့ တွေးစရာတွေကိုတွေးနိုင်အောင်လို့နောက်ကနေပြီးတော့လိုက်ပြုပြင်ပေးနေတာအဲ့ဒီဟာရမပါကြည့်လိုက်ဘာမှမသိတော့ဥပမာအပြင်ပြောပါစို့ကိုနဲ့လှုပ်ရှားမှုကာယသင်္ခါရသို့မဟုတ်ကာယကံပဲဆိုပါတော့နော်ကာယကံဒီဟိုတဲ့လှုပ်တယ်ဆိုတဲ့ဟာကလှုပ်ရှားမှုဆိုတာခန္ဓာကိုယ်မှာပစ္စည်းနေတဲ့အစိတ်ပိုင်းနဲ့မရှိသေးလို့ပစ္စည်းနေတဲ့အစိတ်ပိုင်းနေတာရှိကြည့်ပါလားနော်လက်တစ်ခုကလေးဖြတ်ထားပါပြီတော့မမလို့မရဘူးနော် လေဖြတ်ထားတဲ့ဘက်ကိုစိတ်ကနေဘလောက်ပဲမကျင်မကျင်ကြွလာရင်လားကြွကိုမကြွဘူးသူပစ္စည်းနေပြီပြီကြွလို့မရဘူးဒါဆိုတော့ gain လူတယောက်ကိုအဲ့ဒီလိုမျိုးအသေးကြီးလိုပဲထားလိုက်နော်အသေးကြီးလိုပဲထားဆိုတော့ gain ဒီလူမှာဟာစိတ်တာမရှိခဲ့ရင်ရုပ်ကြီးပဲတက်တက်ဆိုရင်ဘာနဲ့တူမလဲအသေးပဲ gain အသေးပဲရုပ်မှာတိတတ်တဲ့သဘောမရှိဘူးမရှိတော့ဒီတိနိုင်တဲ့မရှိတဲ့ရုပ်ကိုတိနိုင်စွမ်းမရှိတဲ့ရုပ်ကိုတိနိုင်စွမ်းရှိတဲ့ နံတရားကခိုင်းတာဒါတော့နံနဲ့ယုတ်ကဘယ်လိုလုပ်ဆက်သွဲတယ်လဲဆိုလို့ချင်းလှုပ်ရှားမှုဖြစ်တဲ့အခါတွေမှာသူ့ရဲ့ခြေလက်ကမြောက်တဲ့အခါမျိုးမှာမြောက်လို့ရအောင်ဟောဝါယုတ်ဆိုတဲ့ဓာတ်တတိကသူတွန်းရနော်တွန်းပေးတာရှိတယ်ထောက်ပေးထားတာရှိတယ်တောင့်ပေးထားတာရှိတယ်ဥပမာအဖြစ်ပြောမယ်ဆိုရင်လမ်းသွားတဲ့အချိန်ကမှခြေထောက်ကိုတွန်းပေးတယ်မတ်တက်တဲ့တဲ့ရက်တဲ့ခါကျတော့တောင့်ပေးထားတယ်အဲ့ဒါမျိုးတကယ်လို့ဒါလည်းမရနိုင်ဘူးဆိုလို့ချင်းလူတွေပျော့ခွေကြသွားမှာပေါ့အဲ့ဒီတော့အဲ့ဒီ ခန္ဓာကိုယ်ထဲမှာရှိနေတဲ့အကြောတွေအသားတွေအယိုးတွေကိုမမကြီးရက်နေအောင်အဲ့ဒါတောင့်ပေးထားတာအဲ့ဒါလည်းဝါယောတသက်တည်းပဲအဲ့ဒီဟာတာနှုတ်လိုက်ပါလားလို့ပုံကနေကြာသွားမှာပေါ့နော်စိတ်ကလည်းရမယ်ဆိုတဲ့စိတ်မရှိဘူးဆိုရင်ဒီစိတ်ကြောင့်ဖြစ်တဲ့ဝါယောတသက်တည်းရဲ့တွန်းကန်ထားမှုတောင့်ပေးထားမှုကလည်းရှိပါဦးမလားမရှိဘူးပုံကနေကြာသွားတာအဲ့ဒါကြောင့်မလို့အိမ်ငိုက်တဲ့သူတွေကြည့်လိုက် gain အိမ်ငိုက်တဲ့သူတွေမထင်ရှားဘူးလား အေးစိတ်ကအိပ်ပြီဆိုရင်စိတ်ကဘာဖြစ်တော့လဲဆိုဘဝင်စိတ်ဘဝင်စိတ်လည်းဖြစ်ရောစောစောလေးကထိုင်နေတာနော်ကဲစိတ်ကငိုင်လဲငိုင်လိုက်တယ်ဆိုတော့ခါကျတော့ခန္ဓာကိုယ်ကိုထိန်းနေရရှိသေးလားအေးအဲ့ဒီမှာနဖူးနဲ့ကြမ်းနဲ့အဲ့မှာဆောင်းတာကဲအယုတ်ကျိုးပြလေကြည်အဲ့ဒီတော့စိတ်နဲ့ရုပ်ကအဲ့ဒီလိုဆက်သွယ်နေတာအဲ့ဒါကြောင့်မလို့အခုဒီလှုပ်ရှားမှုတွေဖြစ်တယ်ဆိုတဲ့အားတွေမှာတစ်ခုချင်းတစ်ခုချင်းပဲအဲ့ဒီတော့တခါဘာလာတယ်လဲဆိုရင် ဒီကိုယ်ဖြင့်ပြုလုပ်မှုကာသင်္ခါရနှုတ်ဖြင့်ပြောဆိုမှုဝစီသင်္ခါရစိတ်ဖြင့်ကြံစည်မှုစိတ်တသင်္ခါရဤပြုလုပ်ပြောဆိုကြံတွေးမှုများဖြစ်လာအောင်စေရနာဥဆောင်သောဆိုတာကစေရနာကသူကသူ့ကိုဘာသာပြန်ရတာတော်တော်လေးခက်တယ်မြန်မာလိုပြောရင်လည်းတော်တော်ခက်တာပဲနားထဲမှာ စေရနာဆိုတာပြုပြင်ပေးတာစီရင်ပေးတာတိုက်တွန်းပေးတာဆိုတာဘာလုံးမှကိုမသိတာ အဲ့တော့ဥပမာလေးနဲ့ပြောမှနားလည်မယ်စေရနာဘာလို့တယ်လဲဆိုရင်အတန်းထဲမှာ monitor နဲ့တူတယ်တဲ့နော်ဒါတော့ monitor ဆိုတာဆရာမရှိရင်ဒီအတန်းဘသူတာဝန်လဲအဲ monitor တာဝန်ဆိုတော့ तू ကចောင်းသားပဲចောင်းသားပဲဆိုလို့ရှိရင် तू ចောင်းစာလဲ तू မလောက်ဘူးလားလောက်ရတယ်ဆရာမရှိရင်အတန်းကိုလဲ तू ထင်းရတယ်ခိုင်အိမ်မှာပြောမယ်ဆိုရင်အကိုတို့အမတို့အကြီးဆုံးကနော်တာဝန်ရှိတယ်လို့ပေါ့အဖေမေမရှိရင်ဒီအကိုအမတာဝန်မရှိဘူးလား ရှိတယ်ဒါတော့သူ့အလုပ်လဲသူလုပ်ရမယ်ဂျန်နဲ့သူ့ဟုတ်ကညီတင်ညီမတွေအလုပ်လုပ်ဖို့လဲကုညီတန်တင်ကုညီရမယ်ပြောတန်တင်ပြောရမယ်ဟုတ်တော့မလားအဲ့ဒီလိုပဲစေတနာကသူ့အတွက်လဲသူလုပ်ရသေးတယ်ဒီလုပ်ငန်းတစ်ခုပြီးအောင်ဂျန်နဲ့စေတသိက်တွေဒါတွေကိုလဲလိုက်တိုက်တွန်းရတာနှိုးဆော်ပေးရတာပြောမယ်ဆိုလို့ရှိရင်တော့ဦးဇင်းတို့ကွန်ပျူတာဖွင့်တဲ့အခါကျလို့ရှိရင်သူ့အစိတ်ပန်းလေးတဲ့နဲ့တခုချင်းမပွင့်သေးလို့ရှိရင်တက်တက်တက်တက်နဲ့မြည်မနေဘူးလားအဲမပွင့်သေးဘူးလေအကုန်လုံးကြံသေးတယ်စောင်းအောင်ပြောတာသွားဖွင့်လို့ရပါမလားမရဘူးအဲ့လိုပဲ အကုန်လုံးတပတ်လဲစီအောင်အကုန်လုံး ready ဖြစ်ပြီဆိုတဲ့ခါကျမှဒီခလုတ်ကနှိပ်လို့ရတာဒီတိုင်းစေတသိက်ကနေပြီးတော့မှအဲစေတနာကနေသူ့အလုပ်လဲသူလုပ်ရတယ်ကျန်တာတွေတဲ့ ready ဖြစ်အောင်ဒီအကြီးတစ်ခု move ဖြစ်အောင်လို့အတွက် तू ကလိုက်ပြီးတော့တွန်းပေးရတာနှုတ်ဆော်ပေးရတာဒါတော့ပြုပြင်ပေးတယ်စီရင်ပေးတယ်ဆိုတာပြုပြင်ပေးတယ်ဆိုတာက तू လှုပ်ချင်တဲ့အနေထားနဲ့ကဲ့အောင်လို့စကားပြောချင်တယ်ဆိုရင်ဟောပါဇက်တွေလှုပ်ရှားလို့ရအောင်ဒါကြီးကိုပွင့်လိုက်ဖိတ်လိုက်လုပ်လို့ရအောင်ဒါတော့ ဦးဇင်းတို့ကအခုချိန်ကြမ်းမာသေးတယ်ပေါ့ပါပါဖြစ်တယ်မှန်တယ်နော်အခုနကဒီလေဖြတ်တဲ့လူတို့လေဖြတ်တဲ့လူတို့ကြည်ပါလားလို့ရှားပါလို့လို့ရဘာလို့လို့မရအောင်နော်စိတ်ကပြောချင်တာပြောလို့လည်းမရအောင်ဒါတော့ခန္ဓာကိုယ်အစိတ်ပိုင်းနေအဲ့ဒီခါကျမှစိတ်ကဘလောက်လှုပ်ချင်လှုပ်ချင်နော်ဒီခန္ဓာကိုယ်အစိတ်ပိုင်းပြစ်စည်းသွားပြီဆိုလို့ရှိရင် तू လည်းခိုင်းလို့မရဘူးနော်သူ့ပုံစံအတိုင်းပဲအသေးပြန်ဖြစ်ပြန်ဖြစ်သွားတာအဲ့တော့အဲ့ဒါတွေကိုအလုပ်လုပ်ဖို့အတွက်ကြားမှနေတဲ့အစိတ်ပိုင်းနေကြတော့နော် ကြွမလားလှမ်းမလားသွားမလားကြည့်မလားမမလားမြဲမြဲချမ်းသာလှုပ်လို့ရတယ်ဒါတော့ကိုလှုပ်ချင်တာလေးကစိတ်ကဘာလှုပ်မယ်ဆိုတာလေးရှိကအရင်စိတ်ကူးလေးတန်းလိုက်တယ်စိတ်ကူးတန်းလိုက်တဲ့အတိုင်းခန္ဓာကိုယ်အစိတ်ပိုင်းကလှုပ်ရှားတယ်အဲ့ဒီလှုပ်ရှားတာကိုကာယသင်္ခါရနော်ကိုယ်ကလည်းလှုပ်တယ်နှုတ်ကလည်းပြောမယ်ကဲဒါဆိုလို့ရှိရင်သင်္ခါရဘယ်နှခုရှိပြီလဲနှစ်ခုရှိပြီကဲကိုနဲ့နှုတ်နဲ့ပြောတယ်လှုပ်တယ်ဆိုတာကစိတ်ကမတွေးပဲရပါမလား ဘာလုပ်မယ်ဆိုတာပြီးမှဗဇက်ကပြောတာကိုကလုပ်တယ်ဆိုတော့တပြိုင်တည်းဘာဖြစ်နေလဲသုံးခုလုံးဖြစ်တယ်ကဲကိုလည်းလှုပ်တယ်နော်ဗဇက်ကလည်းပြောတယ်စိတ်ကလည်းကြံစည်တယ်ငါဘာပြောမှလဲဘာပြောရမှလဲဘယ်လိုလုပ်ရမှလဲဆိုတာကြံစည်တာအဲ့တော့ကြံစည်မှုရော ပြုလုပ်မှုရော ပြောဆိုမှုရောဟာတပြိုင်တည်းဖြစ်နေတာအဲ့ဒီသုံးခုလုံးကိုစဉ်းစားကြည့်စမ်းသုံးခုလုံးကို on လုပ်ပေးထားတာကဲအဲ့တော့ဦးဇင်းတို့ကဒီ ခန္ဓာကိုယ်ထဲမှာဖြစ်နေတဲ့သဘာဝတွေဟာအဲ့ဒါလောက်တပြိုင်တည်းဖြစ်တယ်ဆိုတာဟာတကယ်စဉ်းစားကြည့်ရင်တော်တော်ကိုထူးဆန်းတဲ့တတ္တဝါလူတတ္တဝါဆိုတာနော်အဘိဓမ္မာဒီမှာဒါချကြည့်မယ်ဆိုရင်ဒါတစ်မျိုးစီသွားတယ်တစ်မျိုးစီသွားတယ်ဒီချက်ထဲမှာသွားကြည့်ဒါတော့တစ်မျိုးစီသွားပြီမဲ့အဲ့ဒါကြီးဟာတစ်မျိုးတည်းလို့စုပေါင်းပြီးတစ်ခုတည်းဖြစ်တယ်လို့ဖြစ်နေတာအဲ့ဒါကြောင့်မလို့အဲ့ဒီကိုယ် ကိုဖြင့်လှုပ်ရှားမှုတွေနှုတ်ဖြင့်ပြောဆိုမှုစိတ်ဖြင့်ကြံစည်မှုတွေကိုဘယ်ပိုင်းကဘယ်လိုလုပ်တယ်လဲဘယ်သူကဘယ်လို function နဲ့လုပ်တယ်လဲဆိုတာမသိတဲ့အခါကျတော့စုပေါင်းပြီးတော့အဲ့ဒါကြီးကလုံခဲသွားလို့ကဏဝင်တယ်လို့စောစောပြောကြတယ်မဟုတ်လားကဏဆိုတာကဒီအစိတ်ပိုင်းနဲ့သူ့အစိတ်ပိုင်းသူလုပ်တယ်ဆိုတာမသိတော့ဘဲနဲ့ငါကလုပ်တာအဲလုံနိုင်တဲ့အတ္တလေးကလုပ်တာစသဖြင့်အတွေးတွေအဲ့လိုချော်သွားတာသူ့မူရင်းလုပ်တာတွေမမြင်တော့ဘူးဒါတော့ကောင်းပြီအဲ့ဒီတော့ဒါတွေကချက်ပြောမှဆိုတော့အများကြီးပေါ့လေ ထားပါတော့အခုသင်္ခါရဆိုတာက အလွယ်ကလေးတစ်ခုတည်းမှတ်ထားပါအခုပြောမဲ့သင်္ခါရသည် ကိုလှုပ်ရှားမှုနှုတ်ဖြင့်ပြောဆိုမှုစိတ်ဖြင့်ကြံစည်မှုကို ဖြစ်အောင်လို့နောက်ကတိုက်တွန်းပေးနှိုးဆော်ပေးပြုပြင်ပေး ဆော်ဩပေးတဲ့သင်္ခါရဖြစ်လို့အကြောင်းသင်္ခါရဘာသင်္ခါရလဲအကြောင်းသင်္ခါရเนาะဒါတော့အကြောင်းသင်္ခါရရှိမှဒီအကြောင်းကြောင့်ဖြစ်လာရမယ့်လှုပ်ရှားမှုတွေပြောဆိုမှုတွေကြံစည်မှုတွေဖြစ်မှာ ကိုင်းဒါတော့ကောင်းပြီအဲ့ဒီဖြစ်လာတဲ့အခါကျတော့ဒီသင်္ခါရခန္ဓာမှာစေတသိက်90ရှိတယ်စေတသိက်90ထဲမှာသူတစ်မျိုးတစ်မျိုးစီတစ်မျိုးစီလှုပ်ချင်တဲ့အမူအရာတိုင်းပေါ်တယ်ဥပမာ ပြောကြပါစို့လူတစ်ယောက်ကပျော်နေတယ်ဆိုလို့ရှိရင်ပျော်တဲ့စိတ်ကမဖြစ်ဘူးလားပျော်တဲ့စိတ်ဖြစ်တဲ့အတွက်အဲ့ဒီပျော်ခြင်းကြောင့်ဖြစ်တဲ့စိတ်ကြောင့်ခန္ဓာကိုယ်ဟာပျော်ရင် လေးမလားပေါ့မလားပေါ့တယ်သိကြတယ် လူဒါယုတ်တွေလွှမ်းမိုးလာတာနော်ပေါ့လာတာပဲအဲ့တော့အဲ့ဒီလူပေါ့တယ်မပေါ့ဘူးသိကြလို့ရှင်အိတ်တဲ့ချင်းကိုသွားမကြည့်ဘလို့နေမလဲလေးတယ်တပိုင်းသိနေတာအဲ့ဒါဟုတ်တယ်လေလူကတဝက်သိနေတာလေးတယ်ဒါပေမဲ့အသက်ရှူတိနေတဲ့အချိန်မာကြီးပေါ့တယ်အဲ့ဒီတိပေါ့တဲ့အချိန်ကပျော်တဲ့အချိန်ပေါ့တယ်ဟုတ်တယ်မဟုတ်လားပျော်တဲ့အချိန်ကပေါ့တယ်အေးအဲ့ဒီတိပေါ့တဲ့အချိန်ကဟောဟိုးကတရားကြောင့်ဖြစ်တဲ့ပီတိတွေဘာတွေဖြစ်လာပိုးတောင်ပေါ့သေးတယ် ဓာတ်တွေပေါ်လာတာဇန်ရရင်ပြန်အောင်သွားသေးတယ်ဟုတ်တော့မဟုတ်လားအေးအဲ့ဒါပဲဒါတော့ तू အဲ့ဒီဖြစ်တဲ့သဘာဝတွေကိုစဉ်းစားကြည့်စမ်းနော်ဘလောက်ထူးဆန်းတယ်လဲဆိုတာအဲ့တော့ဒီနေရာမှာ ကောင်းပြီပျော်တဲ့ခါမှာပျော်တဲ့စိတ်ပျော်တဲ့ရုပ်တွေဖြစ်အောင်လို့ तू ကဖန်တီးပေးတယ်အဲ့ဒီတော့ဖန်တီးပေးတဲ့ခါမှာဟောဒီစိတ်ကနေဖြစ်တဲ့ရုပ်ဟာပျော်နေရင်ရုပ်ကလည်းကြည်မနေဘူးလား ကြည်တယ်ပေါ့တယ်ပါတယ်ကြီးလိုက်တာနဲ့ကိုသိတယ်သူဘာဖြစ်နေတယ်လဲပြောနေတာဖုံးလို့ကိုမရဘူးကဲကောင်းပြီဒါဆိုလို့ရှိရင်စိတ်ညစ်တယ်စိတ်ပြစ်တယ်ဆိုတဲ့ခါကျတော့ဘေးကလူကချက်ချင်းမသိဘူးလားသူ့ပုံကြည့်လိုက်တာနဲ့ကိုမှလမ်းသွားတာကလည်းလေးတေးလေးတေးမျက်နှာလည်းပဲညှို့တိုးညှို့တိုးနဲ့မနေဘူးလားအဲသူ့ရဲ့အတွင်ခံစားချက်ကလည်းခန္ဓာကိုယ်ထဲမှာအဲခန္ဓာကိုယ်ကိုသွားလာနေရတာဘလို့နေမလဲပေါ့မလားလေးမလားလေးသွားပြီ စဉ်းစားကြည့်သူ့ရဲ့ပုံသဏ္ဍာန်တွေချစ်ချင်းပြောင်းသွားတာအတွင်းထဲမှာချစ်ချင်းပြောင်းသွားတာဒါတော့အဲ့ဒီပြောင်းလဲမှုတွေဖြစ်နေတဲ့အကုန်လုံးကအဲ့ဒါသင်္ခါရတွေကြီးပဲနော်လေးတဲ့စိတ်တွေကထွေးပြီးလေးပြီဆိုရင်ရုပ်ကလည်းထွေးတာတွေလေးတာတွေအကုန်ပြောင်းသွားတယ်စိတ်တွေရွှင်ပြီးပေါ့ပြီဆိုရင်ရုပ်တွေကလည်းအကုန်လုံးရွှင်ပေါ့ပြီးတော့အဲ့လိုဖြစ်သွားတာနော်အဲ့ဒီတော့ပြောချင်တာကထားပါတော့ပျော်တဲ့အချိန်တွေခါတွေမှာ ဖြစ်တဲ့ရုပ်တွေဟာနော် ပြောပြီးဆိုတာတွေကိုဖြစ်မှန်းသိတာတယ်ဒီတိုင်းစိတ်ညစ်တာဒေါသထွက်တာဆိုလို့ရှင်လဲသူ့ရဲ့ပုံကစိတ်ညစ်မှန်းဒေါသထွက်မှန်းမသိတာဘူးလားအကုန်ချင်းချင်းပြောင်းသွားတာပြောင်းသွားတာအဲ့ဒီတော့ကောင်းပြီဒေါသဖြစ်တဲ့အချိန်ခါမှာဖြစ်တဲ့သင်္ခါရတွေကနော်အဲ့ဒီဒေါသကဥစည်းပြီးတော့မှဟောဒီယုတ်ဟောဒီစိတ်တွေကိုအကုန်ပြောင်းသွားတာပဲပျော်ပြီဆိုတဲ့ခါကျတော့လည်းပဲသောမနတဖြစ်တဲ့စိတ်တွေကပျော်ပြောင်းမသွားဘူးလား စိတ်တွေလည်းကြီးလင်းပေါ်ပါပြီးတော့မျက်နှာတွေအေးကြီးလင်းသွားတာဒေါသဖြစ်ပြီးမကျင်တတ်တော့ဘူးစိတ်ညစ်တယ်ဆိုတာနဲ့စိတ်တွေကထွေးမယ်လေးမယ်ရုပ်တွေကလေးမယ်နော်မကျင်တတ်တာတွေများမျက်နှာတွေကပုံပြောင်းမယ်ဟာလားအားငယ်လို့ရှင်ညှိုးနေမယ်ဒေါသဖြစ်ရင်ကြမ်းနေမယ်ဟောအဲ့ဒါတွေအကုန်လုံးကစေတသိက်တွေတစ်ခုစီတစ်ခုစီဥပမာမာနတက်ပြီးတဲ့ဟောမျက်နှာတွေပြောင်းမသွားဘူးလားအာကော့ဒါတော့တော့ငါတို့ကအသာလေးပဲအပေါ်လေးပဲဟာလားအသေးလေးပဲနော်ပြင်းတောင်းပြင်းသေးတယ် သူ့ပုံတွေဘာဖြစ်နေမှန်းသိတယ်မာနဖြစ်မှန်းသိတယ်အေးအဲ့ဒီမာနဖြစ်နေတာကိုယုတ်ကဖော်ပြနေတာ तू ဘာဖြစ်တယ်လဲဆိုတာအဲ့တော့မာနဖြစ်တဲ့ချင်းချင်းအဲ့ဒီချင်းကျတော့လေစေတနာအကုန်တွန်းတာပဲနော်မာနဖြစ်เสียရှိလဲဖြစ်စမ်းအစွမ်းကုန်မဲမဲတည်တယ်လောက်တတ်တယ်လောက်မာနတွေအကုန်ဖြစ်လိုက်စမ်းဆိုပြီးတော့ဒါလည်းပါတာပဲစေတနာနော်အဲ့ဒီတော့ကောင်းပြီစေတသိက်90မှာတလုံးချင်းတလုံးချင်းမှာပုံတရံတစ်ခုစီတစ်ခုစီတစ်ခုစီရှိတယ်အဲ့ဒါကိုပြောချင်တာ တတ္တာဖြစ်တဲ့ချိန်မှာတတ္တာနဲ့ပတ်သက်တဲ့ယုတ်နော်ပီတိဖြစ်တဲ့ချိန်ခါမှာပီတိနဲ့ပတ်သက်တဲ့ယုတ်ဒေါသဖြစ်တဲ့ချိန်ခါမှာဒေါသနဲ့ပတ်သက်တဲ့ယုတ်ထင်တာကကိုယ့်ယုတ်ကတပုံစံနဲ့မပြောင်းဘူးလို့ထင်တာအမှန်တော့ပြောင်းတယ်ပြောင်းနေသိချင်းပြောတဲ့အချိန်နဲ့စိတ်ဆိုးတဲ့အချိန်နှစ်ခုပဲရိုက်ကြည့်လိုက်ဓာတ်ပုံကိုဒါပေါ့မှန်နဲ့ကြည့်လိုက်နော်အပြောင်းလည်းမရှိဘူးလားရှိတယ်ရှိတယ်ရှိတယ်နော်အေးစိတ်ထဲမှာတခုခုပြောစရာရှိလို့ရှင်လည်းပဲဘယ်သူမှမရှိဘဲနဲ့ကိုပြုံးလို့တခါတယ်နော်ဟုတ်လားအေးစိတ်ညစ်စရာရှိပြီဆိုတော့လည်း ငိုင်းလို့နော်အဲ့ဒီတော့အတွင်းထဲမှာ ဖြစ်နေတာတွေဟာကောင်းတာကောင်းတဲ့စေတသိက်တွေလည်းရှိတယ်မကောင်းတဲ့စေတသိက်တွေလည်းရှိတယ်ကောင်းတာရှိရင်ကောင်းတဲ့အတိုင်းပုံကပေါ်တယ်မကောင်းတာရှိရင်မကောင်းတဲ့အတိုင်းပုံကပေါ်တယ်အဲ့ဒီဟာဒီမှန်သမျှဘယ်သူကလုပ်တယ်လဲဆိုရင်သင်္ခါရလုပ်တာပဲဒါအလုံးကသင်္ခါရပဲပြောရမှာနော်ဒါကြောင့်လူတွေမှာပေါ်နေတဲ့လှုပ်ရှားမှုတွေပြောဆိုမှုတွေကြံစည်မှုတွေအလုံးဒီအဲ့ဒီပြောကျင်တာကိုပြောလို့ရအောင် လှုပ်ရှင်တာကိုလှုပ်လို့ရအောင်တွေးရှင်တာကိုတွေးလို့ရအောင်ဘယ်သူကလှုပ်တယ်လဲဆိုရင်စေတနာဦးစီးတဲ့စေတသိက်တွေလှုပ်တယ်အဲ့ဒီလိုလှုပ်ပေးတဲ့အတွက်လှုပ်ရှားလို့ရတယ်ပြောဆိုလို့ရတယ်ကြံစီလို့ရတယ်ဆိုတော့သူကအကြောင်းသင်္ခါရလားအကျိုးသင်္ခါရလားအကြောင်းသင်္ခါရဒီလှုပ်မှုပြောမှုကြံစည်မှုဖြစ်အောင်သူကလှုပ်ပေးတာဆိုတော့လှုပ်ပေးတာကအကြောင်းမဟုတ်လားဖြစ်လာတာကအကျိုးအဲ့တော့ကောင်းပြီသူတို့အကြောင်းသင်္ခါရ နောက်တစ်ခုသွားမယ်ဒါတော့ဘာလဲဆိုရင်အဲ့ဒီပြုလုပ်မှုတွေလှုပ်ရှားမှုတွေပြောဆိုမှုတွေဒီဟာတွေကဒါတွေကိုသင်္ခါရိခန္ဓာလို့ခေါ်တယ်ခေါ်တဲ့အခါကျတော့ဟောဒီသင်္ခါရိခန္ဓာဟာအတိတ်ဘဝတုန်းကဖြစ်ခဲ့တဲ့သင်္ခါရသင်္ခါရတွေလည်းရှိတယ်လောလောဆယ်ပိဿုပံဘဝမှာပြုလုပ်တဲ့သင်္ခါရလည်းရှိတယ်နောင်အနာဂတ်တွေမှာဘဝတွေရှိနေဦးမယ်ဆိုရင်သင်္ခါရတွေလည်းမရှိဘူးလားရှိတယ်တဲ့အဲ့ဒီရှိတဲ့အခါတွေမှာဒီဒီသင်္ခါရတွေနဲ့ပတ်သက်လို့ ပြောမယ်ဆိုရင်ပြောဆိုမှုလှုပ်ရှားမှုကြံစည်မှုတွေနဲ့ပတ်သက်ပြီးတော့မှငါလိုလဲအတ္တကဝင်နိုင်တယ်နော်အများဆုံးဘယ်လိုတွေမှာဝင်တယ်လဲဆိုရင်တွေးတောကြံစည်မှုမှာဝင်တယ်တွေးတောကြံစည်မှုတွေဘယ်သူနဲ့ဆိုင်တယ်လဲစိတ်နဲ့ဆိုင်တယ်နောက်စိတ်ဝိညာဉ်နဲ့ခန္ဓာလာတော့မယ်ဆိုတော့ဒီတွေးနေတာတွေဟာသိနေတာတွေဟာကြံနေတာတွေဟာနားလည်နေတာတွေဟာသူ့ရဲ့ knowledge တွေပေါ့နော်ဒါတွေဟာအကုန်လုံးကဒါလေးဟာအတ္တလို့ထင် နော်ဒါလေးလှုပ်လူတွေလှုပ်ချင်တာကိုလှုပ်လို့ရအောင်ပြောချင်တာကိုပြောလို့ရအောင်တွေးချင်တာကိုတွေးလို့ရအောင်အထဲမှာတခုခုစီမံပေးနေတဲ့အတ္တဆိုတာရှိမယ်ပိုင်ရှင်ရှိမယ်သူတို့ကဒီလိုချဲ့ကားပြီးတွေးတာတွေးတဲ့အခါကျတော့အဲ့ဒီမှာသာမီအတ္တပိုင်ရှင်ဆိုတာလေးကိုသူတို့ကတွေးလာတယ်နိဝါဒီအမြဲတမ်းနေတယ်ဆိုတာလေးကိုတွေးလာတယ်ကာရကလှုပ်ချင်တာလေးကိုလှုပ်ပေးတတ်တဲ့အတ္တကလေးရှိတယ်လို့တွေးလာတယ်ဝေဒကလှုပ်ပြီးတဲ့အရာတွေကို ခံစားရတဲ့ဝေရကအတ္တလေးဆိုတာရှိတယ်လို့တွေးလာတယ်အဲ့ဒီလိုမျိုးတွေးတွေးလာတာတွေးလာတော့မဟုတ်ဘူးတဲ့ဒီပြောဆိုတာတွေလှုပ်ရှားတာတွေနော်စဉ်းစားတာတွေဟာဘသူတွေလှုပ်ပေးနေတာလဲဆိုရင်မြတ်စွာဘုရားအခုပြောတယ်နောက်ွယ်မှာဘသူတွေကလှုပ်တယ်လဲစေရနာဥစည်းတဲ့စေတသိက်90အဲ့ဒီလူတွေအဲ့ဒါတွေလှုပ်နေတာပဲဆိုတော့အဲ့ဒီစေရနာဥစည်းတဲ့စေတသိက်90ထဲမှာ သူတို့ထင်တယ်လို့ပြုလုပ်တတ်တဲ့ဟာခံစားတတ်တဲ့ဟာကြံစီတတ်တဲ့ဟာတွေးတတ်တဲ့အတ္တကောင်ကလေးစိုးလေးဟာရှိတယ်ဆိုတာအဲ့ထက်မပါရဲ့လားမပါဘူးနော်အဲ့ဒါကိုဖြောက်နေတာပြောမယ်ဆိုရင်စိတ်ကထင်လို့စေတသိက်90တဲ့ကိုအကုန်မွှေးနှောက်ပြီးတော့ဒုလို့ရှာတာအခုကမရှိဘူးလို့ပြောတာတတ္တဝါတွေအဲ့ထက်မှရှိတယ်ငါတို့ခန္ဓာကိုယ်ထဲမှာရှိတယ်တဏှာမှာကတ်နေလိမ့်မယ်နှလုံးကတ်မလားခေါင်းကတ်မလားအုံနောက်ကတ်မလားဒါကိုသူတို့စဉ်းစားတာ နော်ဒီခန္ဓာကြီးကအသေးကြီးပဲဘာမှအသိဉာဏ်မရှိရင်အသိဉာဏ်မရှိရင်အသေးကြီးဆိုတော့ဒီဟာကြီးကိုငါတို့လိုချင်သလိုခိုင်းလို့ရအောင်ဆိုတော့ဒီတက်မှာငါတို့ခန္ဓာကိုယ်ထဲမှာထည့်ပေးလိုက်တဲ့ဘုရားသခင်ထည့်ပေးလိုက်တဲ့အတ္တကုံလေးဝိညာဉ်ကောင်းလို့စိုးလေးရှိလိမ့်မယ်ထင်ပြီးတော့ဒီထက်ကိုထည့်ထားကြတာအတွေးနဲ့တကယ်ရှိရလားမရှိဘူးအဲ့ဒါကြောင့်အရင်တုန်းကလောက်ခဲ့တဲ့သင်္ခါရတွေမှာလည်းပဲအဲလှုပ်ရှားမှုကံဒီကာယကံဝစီကံမနောကံတွေမှာလည်းပဲဒီသင်္ခါရပဲအခုဒီဘဝမှာလှုပ်တဲ့ ကံသုံးပါးကလည်းဒီသင်္ခါရပဲနောင်လှုပ်ရှားမဲ့ဟာတွေမှန်သမျှလည်းဒီသင်္ခါရပဲတဲ့အတိတ်ဘဝတုန်းကလှုပ်ရှားပြောဆိုကြံစီခဲ့တဲ့သင်္ခါရသည်ပဲစုပ်ပံဘဝသို့မရောက်ထိုဖြစ်ရာဌာနနဲ့ပဲချုပ်ခဲ့ပြောက်ခဲ့ပြီးခဲ့ပြီယခုလက်ရှိပဲစုပ်ပံဘဝမှာလည်းပြောဆိုမှုเนาะတွေးခေါ်မှုကြံစည်မှုတွေလှုပ်ရှားမှုတွေမှန်သမျှကလည်းလှုပ်ရှားပြီးတာနဲ့သူတို့ကပြီးခဲ့ပြီချုပ်ခဲ့ပြီပြောက်ခဲ့ပြီနောင်အနာဂတ်ကိုမပါဘူး နောက်အနာဂတ်မှာပြုလုပ်ရမယ့်ဟာကလည်းပဲအဲ့ဒီဘဝမှာဘဲချုပ်ပြီးတော့နောက်ထပ်တစ်ဘဝကိုဆက်ပါမသွားဘူးတဲ့ဒါတော့ပြောချင်တာကပရမတ္ထတရားတို့မြည်ဒီမှာမိမိဖြစ်ရာဌာနကနေပြီးတော့မှ1မီလီမီတာတောင်မရွေ့ပါဘူးဘယ်ကောမှမရွေ့ဘူးဖြစ်တဲ့ဌာနမှာဘာဖြစ်မလဲချုပ်ရမယ်ဒါဟုတ်ပြီဒါပရမတ္ထရဲ့သဘာဝကာလာအဖြစ်လဲရွေ့ပါမသွားသလိုနေရာအဖြစ်လဲ1မီလီမီတာတောင်မရွေ့ဘူးဆိုရင်ဖြစ်တဲ့နေရာမှာဘာဖြစ်ရမလဲ ချုပ်ရမယ်တဲ့ခိုင်ဒါကပရမတ္ထရဲ့သဘောဒါကြောင့်မလို့နော်ဟိုတုန်းကလှုပ်ရှားတာတွေဟာအခုထင်ခဲ့တဲ့ဇီဝကောင်အတ္တကောင်လက်ပြကောင်လောက်တာမဟုတ်ဘူးဒါကလည်းပဲစေတနာဥစည်းတဲ့စေတသိက်90တို့ရဲ့လှုပ်ရှားမှုသာဖြစ်တဲ့အတွက်ပရမတ္ထတရားတို့ဒီအတိတ်ဘဝမှာဖြစ်တာလဲအတိတ်ဘဝမှာချုပ်ခဲ့ပြီဆိုတာအဲ့ဒါလေးကိုကဲဉာဏ်ဖြင့်ဆင်ခြင်လို့ရအောင်ကာလ၃ပါးဖြင့်ရှုဆင်ခြင်မှုလို့ဖတ်ကြည့်ပါဦး င်္ခါရ၃မျိုးနော်ကိုကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရဆိုတဲ့သင်္ခါရ၃မျိုးကိုဒါဆင်ခြင်တာနော်အားလုံးကိုခြုံပြီးတော့ဆင်ခြင်လိုက်တာပဲအဲ့တော့ဒီနေရာမှာကဒါဒီဝိသုဒ္ဓိမေထမှာဆင်ခြင်ပုံတွေပါပါတယ်နော်ဒါတချို့ကတော့တိယုံလောက်ပဲထည့်တယ်တချို့ကလည်းအဲအကျေပြောတဲ့နေရာမျိုးကိုပြောတယ်ပေါ့ဒါတွေကစာတက်တက်ဖတ်သွားရင်ဘလို့မှအရသာခံလို့မရဘူးနော် ဘလို့မှရတာခံလို့မရဘူးနားထောင်ရတာလည်းပဲဘာဒီပြောမှလည်းမသိဘူးဒါတော့ဘသူတွေနည်းနည်းလေးနားလည်ဖို့အနိကဆုံးလွယ်မလဲဆိုရင်တော့တရားထိုင်ဘူးတဲ့လူဆိုရင်လွယ်တယ်ဒါကဒီ sense ဆိုတော့ဦးဇင်း advanced level ရောက်နေပြီးသားလို့ယူဆပြီးတော့မှခက်မြင့်မြင့်ပြောတာပေါ့နော်ဒါရိုးရိုးတရားဟောတဲ့နေရာမျိုးဆိုဒီလောက်ကြီးလည်းမပြောပါဘူးရိုးတရားဟောတဲ့နေပြောလာလည်းအချင်းကုန်တာပဲရှိမှာနော်ရိတ်သားအတွေ့အကြုံတရားထိုင်တဲ့အတွေ့အကြုံလေးတွေရှိရင်တော့အဲ့ဒါလေးနဲ့မှီးပြီးတော့နားလည်လို့ရတယ် ဒါကြောင့်နည်းနည်းလေးစိတ်ပြီးတော့ပြောတာကောင်းပြီတခါအတွင်းအပြင်သင်္ခါရများဆိုတာကိုအရင်ဖတ်ကြည့်ရအောင်ကိုတွင်တရားဆင်ញင်ပုံလေးပါတခါတည်းဖတ်လိုက်ပါနော် အတွင်းအပြင်ဆိုတာကကိုယ့်ရဲ့ခန္ဓာကိုယ်အတွင်းမှာဖြစ်တာကိုအာယုံယူပြီးတော့စဉ်းစားမိတယ်ဆိုလို့ရှိရင်เนาะဒါကအတွင်းသင်္ခါရလို့ခေါ်တယ်အေးအပြင်ဘက်ကသင်္ခါရကြတော့အပြင်သင်္ခါရကတက်ရှိလဲရှိတယ်တက်မဲ့လဲရှိတယ်ကောင်းအောင်လုပ်တာလဲရှိတယ်မကောင်းအောင်လုပ်တာလည်းမရှိဘူးလားရှိတယ်အဲ့ဒါကြတော့အပြင်ဘက်ကဟာတက်ရှိတက်မဲ့တွေရဖို့เนาะဟိုပေးဖို့ကမ်းဖို့เนาะအများကြီးပါပဲ तू က မှန်သမျှတွေကသိရှိသိမဲ့တွေရဖို့အဲလူဖို့တမ်းဖို့မကောင်းတာတွေဖြစ်စည်းအောင်ပြစ်အောင်လုပ်တာတွေမှန်သမျှကအပြင်သင်္ခါရလို့ခေါ်တယ်ဒါတော့ကိုယ်ခန္ဓာကိုယ်ရဲ့ကိုအာယုံပြုတယ်ဆိုတာလွယ်လွယ်ကလေးပဲခန္ဓာကိုယ်ထဲမှာတစ်ခါတလေကြာလို့ရှင်အဲထားပါတော့ထိုင်နေတာကြာလို့ရှင်တင်မောက်ကမပူဘူးလားမလှုပ်ဖဲနဲ့ထိုင်ပူတယ်အဲ့ဒါတော့ငါလှုပ်အောင်ပါပဲနေရာလေးပြင်အောင်ပါပဲလို့စိတ်ကရောက်သွားပြီဆိုရင်ဘာသင်္ခါရလဲအတွင်းသင်္ခါရအခုစောစောလေးကနော် တခါတော့မိုက်ကပြင်းတော့ဝီးကနေဆိုစပီကာတွေကနေအတန်တွေထွက်လာတဲ့ခါကျတော့အစ်စ်ကပဲရောက်သွားတယ်အဲ့ဒါကြပါသင်္ခါရရှင်းရှင်းလေးပဲဟုတ်တယ်မဟုတ်လားအေးအဲ့ဒါမျိုးပြောတာဆိုတော့အတွင်းသင်္ခါရဆိုတော့ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးစိတ်ကရောက်ပြီးတော့တွေးမယ်နော်ပြုပြင်မယ်စသည်ဖြင့်လုံးမဲ့တစ်ခုခုလို့ရင်လုံးတဲ့ဟာဒီအတွင်းသင်္ခါရပဲအပြင်ဘက်ကအာယုန်တစ်ခုခုကိုယူပြီးတော့မှသက်ရှိဖြစ်ခြင်းဖြစ်မယ်သစ်မဲ့ဖြစ်ခြင်းဖြစ်မယ်ကြားတာမြင်တာစားတာနားတာအများကြီးပဲတစ်ခုကအပြင်အာယုန်ကိုယူပြီးဖြစ်မယ်ဆိုရင်ဒါဘာသင်္ခါရ အပြင်သင်္ခါရလို့ခေါ်တယ်တဲ့ဒါတော့အပြင်သင်္ခါရတွေမှာတော့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်ပြန်ပြီးတော့တုံ့ပြန်တာတွေကကောင်းသောတုံ့ပြန်ခြင်းမကောင်းသောတုံ့ပြန်ခြင်းဘာတိဘာသာတုံ့ပြန်ခြင်းမရှိဘူးလားအေးအဲ့ဒါတွေကအဲ तू ကပစ္စည်းဖို့ကြံစီတာလည်းရှိတယ်ကောင်းဖို့ကြံစီတာလည်းရှိတယ်ကုညီဖို့ကြံစီတာလည်းရှိတယ်ပေးဖို့ကြံစီတာလည်းရှိတယ်ရဖို့ကြံစီတာလည်းရှိတယ်လက်ဖို့ကြံစီတာလည်းရှိတယ်မရှိဘူးလားအဲမျိုးမျိုးရှိတယ်လေအဲ့ဒါမှန်သမျှဒီအပြင်ကိုကြံစီတဲ့အတွက်ဘာလို့ဘာသင်္ခါရအပြင်သင်္ခါရလို့မှတ်ထားပါ နောက်တစ်ခါအကျမ်းအနုဒါလေးလက်ဖတ်ကြည့်အောင်တို့တို့လေးပါ ဒါလည်းလွယ်လွယ်လေးပါကျမ်းနယ်ဆိုတာဟာခန္ဓာကိုယ်နဲ့ပြုလုပ်တဲ့အခါမှာတိမ်တိမ်မွေ့မွေ့ပြုလုပ်ခြင်းနဲ့ကြမ်းကြမ်းတမ်းတမ်းပြုလုပ်ခြင်းရှိတယ်နော်ဒါတော့လူတွေလမ်းသွားတာပဲကြည့်တချို့ဆိုလို့ရှိရင်အိမ်နေမှာဟာလားဖနှောင့်ကန့်တဲ့အခါတွေမှာဒိမ့်ဒိမ့်ဒိမ့်မမြည်ဘူးလားဒါကြမ်းတမ်းတဲ့သင်္ခါရပဲနော်အေးတခါတလေကျလူလမ်းသွားမှတော့မသိအောင်တိတ်တိတ်ကလေးပေါ့နော်ဒီသာသာညင်ညင်ကြတော့အဲ့ဒါနုညံ့တဲ့သင်္ခါရခေါ်တယ် အဲ့ဒီအတိုင်းပဲကြံတာတွေအကုန်လုံးတွေးကြည့်နော်တခါတလေမှာကြမ်းကြမ်းတမ်းတမ်းလောက်ရမှာဖြစ်တဲ့အတွက်ခန္ဓာကိုယ်ကိုတောင့်အောင်ကိုမှတမင်သက်သက်လောက်ရတာရှိတယ်ဟုတ်တော့မဟုတ်လားအတုသဖြင့်တခြားဘုံမကြည့်နဲ့ဘိုက်ပေါ်ကားဘင်းကြီးဖြတ်တဲ့ခါကျတော့ဘိုက်ကြီးတောင့်မထားဘူးလားလို့မတွေ့ဘူးလားစက်ကတွေထဲမှာလေအေးဒါတော့ဘိုက်နဲ့အညီတုံးလေးတစ်ခုကိုခံပြီးတော့သူ့ဘိုက်ကအလဲမှာဒါကိုဘိန်းနဲ့တူလို့ဖြတ်တာ ဆိုတဲ့အခါကျတော့ဒီကားတစ်စင်းလုံးရဲ့ weight ကိုခံနေအောင်သူတို့ကဘာလုပ်ထားလဲဘိတ်ကိုတောင့်မထားဘူးလားဟေးအဲ့ဒါကျန်သင်္ခါရပဲကဲလေးတဲ့အရာဝတ္ထုကိုလူနော်လူလင်းကားယောက်ကမမယ်ဆိုလို့ရှိရင်တယောက်ချင်းတယောက်ချင်းစီကမတော့မယ်ဆိုတာနဲ့ကိုယ်ခန္ဓာကိုယ်အနေထားဘယ်လိုပြောင်းသွားလဲဟေးအဲ့ဒါသင်္ခါရကြည့်ကိုကိုကိုပြုပြင်ပေးတာအဲ့ဒါကိုပြုပြင်တယ်လို့ခေါ်တယ်နော်ဒါတော့လေးပါတယ်ဆိုကကြမှာလက်ကလေးမဖြစ်တဲ့လောက်နဲ့သွားတယ်လို့နုံနယ်ကလေးမလို့ရပါမလား မရဘူးမရတဲ့ခါကျတော့ဟောဒီထက်မှာရှိနေတဲ့ရုပ်တွေကိုတခါတည်းစစ်ကပြင်ပေးရတာအနေထားကိုတောင့်ပေးလိုက်ရတာနော်လက်တွေခြေတွေတခါတည်းဒါတော့ဒီနိုင်ငံပြောတာရှိတယ်မဟုတ်လား come on you can do it you can do it ဆိုတာအဲ့ဒါဘာလို့ခိုင်းတာလဲတောင့်ခိုင်းတာအဲ့ဒါကျတော့တောင့်တောင့်တင်းတင်းကြမ်းကြမ်းတန်တန်လောက်ရတာဖြစ်တဲ့အတွက်ဟောဒီခန္ဓာကိုယ်ရဲ့ပြုပြင်လှုပ်ရှားမှုတွေသည်ကြမ်းတမ်းသောသင်္ခါရလို့ခေါ်တယ်။အေးလူကြီးသူမများမှာသွားတဲ့အခါမျိုးလေးတွေနော်ရင်ကြီးကြီးဖြစ်အောင်လို့နော်ပြီးတော့ အလုံးလုံးတဲ့ခါတွေမှာလည်းပဲတိမ်တိမ်မှု့မှု့ကလေးလောက်ရတဲ့ဟာတွေရှိသေးတယ်နော်ဥပမာလွယ်လွယ်ပြောပါစို့ဦးဇင်းတို့ဖះရွှေကတ်တယ်ဆိုပါတော့ဖះရွှေကတ်တယ်ဆိုရင်ရွှေဆိုတာကလေတိုက်မခံတော့ဟိုတဲ့ဖြားဒီပါဒီကာထားတာမတွေ့ဘူးလားအေးလေတိုက်မခံတဲ့အခါမှာနှာခေါင်းကတောင်လေပြင်းပြမှုတ်လို့မရဘူးဒါတော့ဘာလို့ရလဲငိမ့်ငိမ့်ကလေးကလူလည်းငိမ့်ငိမ့်ကလေးလောက်ရတာနော်အန္တဖားပေါက်ထိုးတယ်ကဲအန္တဖားပေါက်ကသေးသေးကလေးထိုးတဲ့လူကလက်ကလေးကိုဘယ်လိုထားလဲငိမ့်နေအောင်ထားရတာကဲအဲ့ဒါကြတော့ လှုပ်ရှားတဲ့အမူအရာပြုတ်လို့တဲ့အမူအရာတွေကနူနူညံ့ညံ့တိမ်တိမ်မွတ်မွတ်ပျော့ပျော့ပြောင်းပြောင်းလေးလောက်ရလို့ဒါသည်နှုသောသင်္ခါရလို့ခေါ်တယ်။ထိုနည်း၎င်းတူစွာစကားပြောတဲ့အတန်တွေမှာနော်နှစ်မျိုးရှိတယ်ဒါကတော့အတန်ဤကြမ်းတာကိုကြမ်းတမ်းတဲ့နော်ဝစီသင်္ခါရလို့လည်းပြောလို့ရပါတယ်။သို့တော့တစ်ခါလေးလေးကျတော့အတန်တော့ချူချူကလေးပဲပျော့ပျော့လေးချူချူလေးဒါပေမဲ့အနေတိဘယ်ကရိုက်နေလဲဘာထုလဲ။အေးဒါလည်းကြမ်းတယ်လို့ခေါ်မှာပဲ။နော် ဘာဖြစ်လို့လဲဆိုလို့ရှိရင်အ내အိဗယ်ကရိုက်နေပြီဆိုရင်ကြားတဲ့လူရဲ့တစ်ဖက်ကဘလို့ဖြစ်နေလဲနားထဲမှာဖြင်းဖြင်းတက်မသွားဘူးလားအေးနားထဲကဖြင်းဖြင်းတက်သွားတာပဲဒါတိတာတယ်အသံကဘလောက်ချိုချိုအ내အိဗယ်ရိုက်ပြီးကြမ်းပြီးစော်ကားပြီးဆိုရင်တစ်ဖက်နားကချစ်ချင်းခံစားရတာတိတာတယ်တခါတည်းတောင့်တင်းသွားတာပဲနော်ဒါကြောင့်မလို့ပြောတာမလားတချို့ကပြောတဲ့သူကတော့မရှိဘူးတဲ့တို့ကတော့မျက်နှာတောင်မဖော်ရဲဘူးဆိုတာအဲ့ဒီမျက်နှာမဖော်ရဲအောင်ရှစ်တဲ့ချိန်ကကိုယ့်မျက်နှာဘလို့နေလဲ အေးတောင်းတောင်းတင်းတင်းကြီးရဲကြီးဖြစ်သွားတာကဲစဉ်းစားကြည့်ရုပ်တရားဘလောက်များထူးဆန်းတယ်လဲဆိုတာထားပါတော့နော်အကျဉ်းနုဆိုတာအဲ့ဒီလိုနဲ့ပြောပါတယ်ဒါတော့ကောင်းပြီဒီနေရာမှာတော့အကျဉ်းနုဆိုတာကတော့လုပ်ငန်းသဘောတဘာဝနဲ့လဲဆိုင်တာတွေရှိသေးတယ်နော်ကောင်းတဲ့ကောင်းမြတ်တဲ့လုပ်ငန်းတွေလုပ်တဲ့ဆိုပါတော့နော်ကောင်းမြတ်တဲ့စေတသိက်တွေဖြစ်တဲ့ဆိုရင်ဒါကြတော့အဲ ကြမ်းတယ်လည်းပေါ့နုတယ်လို့ခေါ်မှာပေါ့နော်စိတ်ထဲမှာဖြစ်နေတဲ့ကစိတ်တက်ပျော့ပြောင်းနေတယ်လေနော်လောဘဒေါသတွေနဲ့ကင်းဝင့်နေတဲ့အချိန်ကုသိုလ်ကောင်းမှုတွေလုပ်နေတဲ့အချိန်ကမှပျော့ပြောင်းပြောင်းနုနုညံ့ညံ့လေးရှိတယ်ဒါတော့စိတ်ရဲ့သဘောသဘာဝကဒီမုဒုဆိုတဲ့သဘောနုညံ့နေတယ်ပျော့နေတယ်သဘောလေးတွေပြောင်းနေတယ်ခန္ဓာကိုယ်လေးတွေပျော့ပြောင်းနေတယ်ဒါမျိုးဒါပေမဲ့စိတ်ထဲမှာကိလေသာနဲ့ပတ်သက်တဲ့အကုသိုလ်နဲ့ပတ်သက်တဲ့ဟာတွေဝင်လာပြီဆိုရင်လူသားငြိမ်းချင်းငြိမ်းမဲ့ခန္ဓာကိုယ်ရဲ့ခံစားမှုကဘာဖြစ်လဲခက်ခက်ထန်ထန်ကြမ်းကြမ်းတမ်းတမ်းလှုပ်လှုပ်ရှားရှားဒီလိုဖြစ်လာတာ ဒါတော့စိတ်ဖြစ်ပုံဟာမမြင်ရပေမဲ့လည်းပဲเนาะဒီခန္ဓာကိုယ်ရဲ့ခံစားမှုကြတော့သိတာတယ်အဲ့တော့အဲ့ဒီနေရာတွေမှာမကောင်းတဲ့စိတ်တွေနဲ့ပတ်သက်စေတသိက်တွေအကုသိုလ်စေတသိက်တွေဖြစ်တယ်ဆိုကြပါစို့ဒါတွေဆိုရင်ဒါကြမ်းတမ်းတယ်လို့ပြောရမှာပေါ့နော်အမှုရာတော့မဟုတ်ဘူးသို့သော်ခံစားမှုကကြမ်းလာတယ်ဆင်ခြင်မှုတွေးခေါ်မှုတွေကဒါကြမ်းတယ်လို့ခေါ်ရမယ်နောက်တစ်ခုအကိုင်းအယုတ်အမြတ်ကိုသွားကြပါစို့ ဆင်ခြင်ပုံလေးပါဆက်ဖတ်လေအောင်ယုံညံ့သောဒီနေရာမှာပြောမယ်ဆိုရင်ဒီ ယုံညံ့သောအကုသိုလ်သင်္ခါရများသည်ကောင်းမြတ်သည့်ကုသိုလ်သင်္ခါရများဖြစ်ခဲ့သို့မရောက်အကောင်းအမြတ်ကုသိုလ်သင်္ခါရများသည်လည်းအယုံညံ့အကုသိုလ်သင်္ခါရများသို့မရောက်ဆိုတာကဒီတစ်ခုနဲ့တစ်ခုတစ်ပိုင်းလုံးကြီးကွဲသွားတာမဆိုထားနဲ့သူ့ရဲ့တစ်ခုတည်းဖြစ်တာတောင်မှဒီဂရီမတူဘူးဥပမာထားပါတော့အယုတ်ဆိုလို့ရှိရင်အဲဒေါသဖြစ်တဲ့အရင်ပြောကြပါစို့ဒေါသဖြစ်တဲ့အခါမှာလူတစ်ယောက်ကိုတတ်လောက်အောင် ဖြစ်တဲ့ဒေါသ သို့မဟုတ်ညင်းဆဲမယ်နှိပ်စက်မယ်တတ်တော့မတတ်ဘူးနော်ဒိုရီမို့ရင်ဘာခေါ်မလဲဒီသူတစ်ပါးတွေပစ္စည်းရပစ္စည်းကြောင့်လုပ်မယ်ကြမ်းကြမ်းတန်တန်ပြောမယ်ဆိုလို့ရှိရင်နော်လူတတ်တဲ့ဒေါသနဲ့စာရင် နှိမ့်စက်ယုံနှိမ့်စက်တာတော်သေးတယ်နှိမ့်စက်တာနဲ့စာရင်ဗဇက်ကကြမ်းကြမ်းတန်တန်ပြောလိုက်တာတော်သေးတယ်ဒီဗဇက်ကကြမ်းကြမ်းတန်တန်ပြောတာနဲ့စာရင်တာမန်ဒေါသလေးကတော်သေးတယ် တာမန်ဒေါသကလည်းပဲမျက်နှိမျက်စိမျက်နှာပြစ်တဲ့ဒေါသနဲ့အတွင်းထဲမှာမြက်ခနဲ့လေးဒီလောက်ခံစားရတာနဲ့ဆိုင်ရင်အဲ့ဒီနောက်ဆုံးကလေးကပုံမတော်ဘူးလားအေးအဲ့ဒါလို့သူ့ရဲ့ဒေါသတစ်ခုထဲမှာတောင်သူ့ရဲ့ပါဝါဒီဂရီအတက်ကြအဲ့ဒါလို့ရှိသေးတယ်မတူဘူးတခြားဟာနဲ့မပြောနေအောင်ဒါကြောင့်ဒီလူမှာပထမကတော့တချို့ကရှိပါတယ်နော်ဇာတိမှာလည်းရှိတယ်ရုပ်ရှင်တွေမှာလည်းရှိတယ်လူတယောက်ကိုတတ်မယ်ဆိုဒါကြီးနဲ့ကင်သွားတာအနာကြမှာစိတ်ကပြောင်းသွားတာ တတ်လို့မဖြစ်ဘူးတချို့ကြတော့ယူသွားတဲ့လက်နဲ့သို့မဟုတ်ဒုတ်တစ်ခုကတတ်ဖို့မဟုတ်ဘူးရုပ်တည်းမမျော်လင့်ဘဲနဲ့တတ်မိသွားတာမကြံစီဘဲနဲ့ဖြစ်တာလေအဲ့တော့ကောင်းပြီဒီဒေါသတစ်ခုဖြစ်တဲ့နေရာမှာစောစောလေးကဒေါသနဲ့နောက်ပိုင်းဒေါသမတူဘူးဆိုတဲ့အကြောင်းပြောတာလောက်တဲ့လုပ်ငန်းမှာလည်းဗျလူတစ်ယောက်ကိုတတ်လောင်ဖြစ်တဲ့ဒေါသနဲ့နော်ရိုက်ယုံလေးရိုက်တဲ့ဒေါသလည်းမတူသေးဘူးလေရိုက်တာလည်းအမျိုးမျိုးရှိသေးတယ်လေ နော်ကလေးကိုကိုသားနဲ့ကိုသားသမီးရိုက်တယ်လို့ရိုက်တာနဲ့ရန်သူကိုရိုက်တယ်လို့ရိုက်တာတူပါမလားမထုသေးဘူးဒါတော့နော်တချို့ကမသေးုံလေးဆုံးမစားမှာကွာဆိုမသေးုံကကြံလွဲနေအကုန်လုံးရိုက်ထောက်တာပဲဒါဒါတော့ဒေါသမှာလည်းအဲ့လိုမျိုးမျိုးရှိတယ်တဲ့ဒါတော့ဒေါသတစ်ခုရဲ့အနေအထားမှာတောင်မှအစိတ်အစိတ်အစိတ်အစိတ်ပထမဟာနဲ့ဒုတိယဒုတိယနဲ့တတိယအဲ့လိုမတူဘူးသွားနေတာဒါတော့အဲ့ဒီဒေါသတစ်ခုဟာထင်တာကလူတွေကစောစောလေးကဒေါသစဖြစ်တဲ့ချိန်ကစဒေါသရက်သွားတဲ့ချိန်တိအောင်တစ်ခုတည်းလို့ထင်တာ gain အခုတွေးရလား မတူဗျာမတူဒါတော့ဒေါသဟာအစိတ်ပိုင်းမောင်မြောက်များစွာရှိတယ်ဆိုတဲ့အကြောင်းပြောတာကောင်းပြီဒေါသဖြစ်တဲ့အချိန်ကနေလောဘဟောပြောင်းသွားပြီမတူဘူးလောဘဖြစ်တဲ့အချိန်ကနေမောဟမတူဘူးမောဟနဲ့မာနဖြစ်တယ်မတူဘူးမာနနဲ့ဒိဋ္ဌိဖြစ်မယ်မတူဘူးဒိဋ္ဌိရဲ့နဲ့ဝိသိကိစ္စပြောင်းမယ်မတူဘူးသူ့ရတွေကအတွင်းထဲမှာစိတ်တယ်တစ်ခုချင်းတစ်ခုချင်းတစ်ပိုင်းချင်းတစ်ပိုင်းချင်းဖြစ်တယ်လို့ဆိုလိုတယ်အဲ့ဒါမှလည်းပဲသူတို့ရဲ့ဒီဂရီကအတက်ကြတွေမတူသေးပါဘူးဆိုတဲ့အကြောင်းပြောတာစေတသိက်တစ်လုံးကနေတစ်လုံးကိုပြောင်းတာ မတူသလိုတလုံးချင်းအထက်အတက်အကျဖြစ်တာလည်းမတူဘူးတဲ့အဲ့ဒါတွေအကုန်လုံးသင်္ခါရတွေပဲကောင်းပြီဒါတော့အကျဉ်းချုပ်ပြောမယ်ဆိုရင်တော့တဲ့အကုသိုလ်သင်္ခါရတွေရုပ်နှိမ့်တဲ့အကုသိုလ်သင်္ခါရတွေဖြစ်နေတဲ့ဟာကကောင်းမြတ်တဲ့ဘက်ကိုမရောက်ဘူးကောင်းမြတ်တဲ့ဘက်ကကုသိုလ်သင်္ခါရတွေကလည်းအကုသိုလ်ဘက်ကိုမရောက်ဘူးเนาะအယုတ်ကအယုတ်ဖက်တတ်တတ်အမြတ်ကအမြတ်တတ်တတ်လို့ဆိုလိုတယ်ဒါတော့ ဒီထက်မှလည်းပဲစဉ်းစားကြည့်ကုသိုလ်သင်္ခါရမှာကြည့်ကုသိုလ်သင်္ခါရမှာဒါနလုပ်နေတဲ့စေတနာသည်သီလဆောက်တည်တဲ့စေတနာကိုမရောက်သီလဆောက်တည်တဲ့စေတနာကလည်းသမထဘာဝနာပွားများတဲ့စေတနာမရောက်သမထပွားတာကလည်းပဲဝိပဿနာပွားတာကိုမရောက်စသည်ဖြင့်ပေါ့နော်နောက်ထပ်အဲ့ဒါကလည်းပဲဝေယဝိဆလောက်တာကိုမရောက်ဘူးကုသိုလ်တွေမှာလည်းကုသိုလ်အမျိုးအစားအမျိုးမျိုးကွဲသလိုသူတို့မှာလည်းပဲအတက်ကြဒီလိုရှိတယ်သူရဲ့အနှိမ့်မြင့်ဒီလိုရှိတယ်ကုသိုလ်ချင်းတူပေမဲ့ကုသိုလ်ရဲ့စွမ်းအင်ပါဝါခြင်းလည်းမတူသေးဘူး အာကုသူလို့ပြောတာတူပေမဲ့အာကုသူရဲ့စွမ်းအင်ပါဝါချင်းမတူသေးဘူးနော်ဒါကြောင့်ကံတွေကိုဆုံးဖြတ်တဲ့အခါမှာဟောဒီစေရနာရဲ့အတက်အကျနဲ့ဆုံးဖြတ်ရတယ်။ဘာနဲ့ဆုံးဖြတ်မလဲ။စေရနာအတက်အကျနဲ့ဆုံးဖြတ်တာ။စေရနာနဲ့ဆုံးဖြတ်ရတယ်။ဘာဖြစ်လို့လဲဆိုတော့ဒီကုသိုလ်ပဲလုပ်လို့အကုသိုလ်ပဲလုပ်လို့နော်ပြင်းပြင်းထန်ထန်လုပ်ဖို့ပေါ့ပေါ့ရော့ရော့လုပ်ဖို့ဒီနှစ်ခုလုံးကိုဘယ်သူကစီမံလဲ။စေရနာကစီမံတယ်ဒါတော့စေရနာက သူကလှုပ်တဲ့အချိန်မှာတကက်အဓိကကာယကံရှင်ပဲဒေါသနဲ့စေရနာနဲ့တွဲရင်ဒေါသစေရနာပဲဒေါသကိုအပြင်းဆုံးတခါအကြီးဆုံးရအောင်တွန်းပေးတာနှိုးစော်ပေးတာတက်ကြွပေးတာနှိုးနှိုးဆွပေးတာစေရနာအဲ့ဒီစေရနာနဲ့လှုပ်ရင်ဒီဒေါသစေရနာဟာအကုသိုလ်ကိုလှုပ်မယ်ဆိုရင်အဲ့ဒီစေရနာပြင်းထန်သလောက်ကံပြင်းထန်တယ်ပြန်ပြီးတုံ့ပြန်တဲ့ကံလည်းပြင်းထန်တယ်ဒုံဒီ၎င်းတူစွာ နော်ကုသိုလ်ဘက်မှာလည်းပဲကုသိုလ်စေတနာတက်ကြွသလောက်ရှင်လန်းသလောက်နော်စင်ကြယ်သလောက်ဒီအကျိုးပေးတဲ့အကျိုးကလည်းပဲပြန်ပြီးတော့အဲတက်တက်ကြွကြွရှင်ရှင်လန်းလန်းစင်စင်ကြယ်ကြယ်အကျိုးပေးတယ်ဒါကြောင့်ကံကိုအနှိမ့်အမြတ်အသေးအကြီးဆုံးဖြတ်တဲ့အခါမှာစေတနာဘလောက်တက်ကြွသလဲမတက်ကြွဘူးလဲဆိုပြီးတော့အဲ့ဒါနဲ့ဆုံးဖြတ်ရတယ်နော်တာမန်အပြင်ကိုလှုပ်တာလေးကိုကြည့်လို့မရဘူးပါဇက်နဲ့ပြောတာလေးကိုကြည့်လို့မရသေးဘူး ပြောမဲ့အတွင်းကစေတနာဟာတကယ်စင်ကြယ်တာဟုတ်ရဲ့လားနော်အဲဒါပေမဲ့တခါတလေအတန်ကြမ်းသွားပြီမဲ့သူ့အတန်ကပြောသလိုဟုတ်ရဲ့လားဒါကြောင့်စေတနာကိုဆုံးဖြတ်လို့ခက်တယ်နော်ဆုံးဖြတ်လို့ခက်တယ်ဒါကြောင့်ကောင်းပြီဒီနေရာမှာအယုတ်အမျက်ဆိုတဲ့နေရာမှာကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်သူတို့လှုပ်တဲ့ဟာတွေမှာလည်းပဲတခုတည်းနဲ့တခုတည်းမှာတောင်းမဲ့အနှိမ့်မြမတူတဲ့အတွက်ကြောင့်မတူချင်းသည်သင်္ခါရအပြောင်းလဲရှိတယ်လို့ပြောချင်တာနော်တခါတလေမှာတက်ကြွတယ်တခါတလေမှာ အလတ်စားတခါတလေကြတော့အနှိမ့်စားနော်ဒေါသအမြင့်စားအလတ်စားအနှိမ့်စားရှိတယ်ဒီတိုင်းပဲနော်မေတ္တာမှာလည်းပို့တယ်ဆိုမေတ္တာ အမြင့်စားအလတ်စားအနှိမ့်စားရှိတယ်လောက်တဲ့လုပ်ငန်းရဲ့စေတနာရဲ့အတက်အကြအပေါ်မှာမူတည်ပြီးတော့ဒီကံရဲ့အတက်ကြကိုလည်းอืมပြောရတယ်ပြီးတော့မှဒီဟာတွေအတက်ကြတွေဖြစ်နေတာဒီနေနေတဲ့အချိန်ခါမှာဖြစ်တဲ့ဒေါသစေတနာနဲ့အလတ်စားနဲ့တူရဲ့လား မတူတကအလက်စားကနေပို့ပြီးတော့ဒေါသကထိန်းလို့မရအောင်ပေါက်ကွဲပြီဆိုတော့ဟောနောက်ဆုံးပေါက်ကွဲတဲ့အဆင့်ရောက်သွားပြီလေဆိုတော့အဲ့ဒီဟာကြတော့စောစောကနေတူသေးရဲ့လားမတူဘူးလေဒါကြောင့်ဒေါသမှာတစ်ခါတလေကြလို့ရှိရင်မြင်ုံနဲ့နည်းနည်းလေးတော့စိတ်ကထင့်ကနေဖြစ်တယ်ဆိုပါတော့ကိုနဲ့မတည့်တယ်လို့ထင့်ကနေတော့ဖြစ်တော့ဒါပေမဲ့အဲ့တလောက်တော့ဟန်ဆောင်ပြီးတော့အသာလေးနေလို့ရသေးတယ်ဒါပေမဲ့ဟိုလူကနေပြီးတော့ကိုမကြိုက်တဲ့အတန်ကိုပြောလိုက်ပြီးတဲ့ဆိုတော့စောစောလေးကအသာလေးမြုံနေတဲ့ဒေါသကဘာဖြစ်လာလဲထန်းကနေဆိုပေါက်ကွဲမသွားဘူးလား အေးအဲ့ဒါနောက်ဆုံးကြည့်အဲ့ဒါပေါက်ကွဲတဲ့အဆင့်ရောက်သွားတာအဲ့ဒီပေါက်ကွဲတဲ့အဆင့်ရောက်တော့စောစောလေးကမြုံနိုင်တဲ့အဆင့်နဲ့ပေါက်ကွဲတဲ့အဆင့်ဒေါသတူသေးလားမတူဘူးဒေါသတစ်ခုတည်းပဲရှိသေးတယ်ဒါကြောင့်အဲ့ဒီမတူတာသေးသေးပဲလျင်တစ်ခုနဲ့တစ်ခုကဒါသင်္ခါရတွေပြောင်းနေတယ်လို့မှတ်ထားဒါတော့ဒီတိုင်းပဲနော်လောဘနဲ့ပတ်သက်လဲဒီတိုင်းပဲအဲမာနနဲ့ပတ်သက်လဲဒီတိုင်းပဲအဲ့ဒီလိုမျိုးတစ်ခုနဲ့တစ်ခုအပြောင်းလဲတွေအကုသိုလ်ဘက်မှာလည်းရှိသလိုကုသိုလ်ဘက်မှာလည်းရှိတယ် နော်တခုတည်းမှာပဲအတက်အကျအနေအမြင့်ဆိုတာလည်းရှိသေးတယ်အဲ့ဒါတော့ဒီဒီနေရာမှာအယုတ်အမြတ်ကတော့နှစ်ချမ်းပဲခွဲပြောကြပါစို့အာဟုသောဘက်ကသင်္ခါရသည်ဒီကောင်းမြတ်တဲ့ကုသိုလ်သင်္ခါရကိုမရောက်ဘူးသူဖြစ်တဲ့အခက်ကလေးမှာချုပ်ပြီးကုသိုလ်ဘက်ကသင်္ခါရတွေကလည်းပဲအာဟုသောဘက်ကသင်္ခါရကိုမရောက်ဘူးသူဖြစ်တဲ့ဘက်မှာချုပ်ပြီးဆိုလိုတာကအယုတ်ဘက်ကအဲယုတ်ညံ့တဲ့သင်္ခါရတွေကမြတ်တဲ့သင်္ခါရကိုမရောက်မြတ်တဲ့ကုသိုလ်သင်္ခါရတွေကယုတ်နေတဲ့ အာကုသိုလ်သင်္ခါရကိုမရောက်ဘူးသူတို့ဖြစ်ရဌာနနဲ့ပဲချုပ်ပြောက်ပြည့်စည်သွားတဲ့အတွက်ကြောင့်မလို့သူတို့တွေကဘာလဲအနိစ္စဒုက္ခအနတ္တသဘောပဲလို့နောက်ဆုံးဒါနဲ့ကောက်ဆုံးပြောတယ်ပေါ့နော်ကောက်ချစ်ချရတယ်ကဲနောက်ဆုံးတစ်ခုလေးဖတ်ကြည့်ရအောင်အနီအဝေးအဝေးအနီး ဒါကစောစောလေးတုန်းကအတွင်းအပြင်ဆိုတာနဲ့ခတ်ဆင်စင်ပါပဲအနီးအာယုံဆိုတာကတော့ကိုယ်နဲ့အနိကဆုံးမှရှိနေတဲ့အာယုံတွေကိုကိုယ်ခန္ဓာကိုယ်အတွင်းမှာနော်ကိုယ်နဲ့အနီးနားမှာရှိတဲ့အာယုံတွေတစ်ခုခုကိုယူပြီးတော့ကြံစည်မှု ပြောဆိုမှုပြုလုပ်မှုတစ်ခုဖြစ်တယ်ဆိုရင်ဒါဟာအနီးအာယုံခေါ်မှာပေါ့နော်အဝေးအာယုံကိုကြည်ပြီးတော့ကြားလို့မြင်လို့ကြားလို့ထိလို့စသည်ဖြင့်ပေါ့လေသိရတဲ့အာယုံမျိုးကြတဲ့ဒါအဝေးအာယုံကိုကြံစည်တယ်လို့ပြောရမှာဒါတော့ဒီအနီး ဒီနေရာမှာအနီးအဝေးဆိုတာကဘာကြောင့်ဒီလိုတွေပြောနေတာလဲဆိုရင်စောစောလေးတုန်းကဟာလေးကိုမြစ်ချီပြတ်မသွားစင်နဲ့ဦးဇင်းစောစောကစခဲ့တယ်ဒီကြံစီမှုတွေတိမှုတွေအားလုံးကိုတတ္တဝါတွေကဘာထင်တယ်လဲဆိုလို့ရှိရင်တကြံတဲ့တိမြဲတိနေတဲ့အတ္တကောင်ကလေးရှိလို့တိတယ်ဆိုတာလေးကဒါက main အဲ့ဒါလေးကိုပြောင်းမသွားစင်နဲ့နော်အဲ့ဒါလေးကိုမပြောင်းမှဒီပြောတာတွေအတိတ်ပဲရှိမှာဒါတော့ မြတ်စွာဘုရားပြောတာကဒီနေရာမှာအနိကိုကြံစီတဲ့အခါမှာအနိသင်အနိကိုကြံစီတဲ့အာယုံသင်္ခါရတွေဒီအာယုံတွေကိုကြံစီနေတဲ့ဒီမနောသင်္ခါရတွေဒီအဝေးကိုအာယုံတစ်ခုကိုကြည့်လို့ကြားလို့ဖြစ်လာတဲ့သင်္ခါရနဲ့မတူဘူးဒီဘက်မှာကြံစီတော့ငါကဒီဘက်မှာပဲချုပ်ပြောက်ပြီးပြီးအဝေးအာယုံကိုယူတဲ့ချိန်ကျတော့နောက်ထပ်အသက်ဖြစ်တယ်လို့ပြောတာဒါတော့အဲ့ဒီဟာကလည်းအဝေးအာယုံမှာပဲဖြစ်ပြီးချုပ်သွားတယ်ဆိုတော့ဒီကြံစီမှုထဲမှာဓာကြံနဲ့တောက်လျှောက်ကြီးတည်နေတဲ့အတ္တမပါဘူးတဘာဝအရာ အနီးမှာကြံတဲ့ဟာဒီအနီးမှာတွေဖြစ်ပြီးချုပ်တယ်အဝေးကိုရောက်သွားတော့အဝေးမှာပဲဖြစ်ပြီးချုပ်တယ်သူတို့နှစ်ခုဒီဒါရိုက်ကူးသွားတာမျိုးမဟုတ်ဘူးအနီးမှာကြံစီတဲ့ဟာကပဲအဝေးရောက်အဝေးကိုကြည့်လိုက်တာနဲ့အဝေးကိုရောက်သွားတယ်ကူးသွားတယ်လို့ဒီလိုလေးခုံခုံပြီးတော့ကူးတယ်လို့ထင်မှဆိုလို့ဒါဟာမဟုတ်ဘူးအနီးဟာအနီးပဲအဝေးကအဝေးဒါကြောင့်သင်္ခါရတွေမှာစိတ်တွေမှာဒီနောက်ဆုံးလဲဒါစိတ်ဝိညာဉ်လာပြီလေဒီသင်္ခါရတွေစိတ်တွေဖြစ်တယ်ဆိုတဲ့ဟာကအဟောင်းတွေကနေဖြစ်လာတာမဟုတ်ဘူးအဟောင်းတွေကသူ့ဘာသာသူချုပ်ပြီးပြောက်ပြီးတော့ အနန္တရတတ္တိတို့တမန္တရတတ္တိတို့ဓာတ်တိသဘောတွေနဲ့နောက်ထပ်အသက်ဖြစ်အောင်သူတို့ကဒါအကြောင်းဖန်ပေးလိုက်တာ ရှေ့ဟာချုပ်လို့နောက်ဟာပေါ်တယ်ဒါကိုပြောတာဒါတော့နောက်ထပ်ပေါ်လာတာဒီရှေ့နဲ့နောက်နဲ့ကအကြောင်းအကျိုးတော့ဆက်သွယ်လို့ရတယ်သို့တော့ဒါကြီးကအဟောင်းကနေဒီဘက်ကိုပြောင်းလာတာမျိုးမဟုတ်ဘူးအဲ့ဒီတော့ပဋ္ဌာန်းသဘောအရာကတော့ဒါရှင်းတယ်သို့တော့အဲ့ဒါတွေကိုစောစောလေးကဟာကပဲတောက်လျှောက်ကြည့်တဒန်းနဲ့တွားနေတယ်လို့ထင်ပါဆိုလို့အဝေးကတတ်တတ် အနိကတတ္တအတွင်းကတတ္တအပြင်ကတတ္တအယုတ်ကတတ္တအမြတ်ကတတ္တအကျမ်းကတတ္တအနုကတတ္တအတိတ်ကတတ္တပစ္စုပန်တတ္တအနာကဖြစ်မှာတတ္တလို့အဲ့ဒီလိုမျိုးဒီတန်စီခွဲတာဒါတော့ပရမတ္ထတရားတွေကအကုန်လုံးခြုံပြောမယ်ဆိုရင်တဲ့နော်ကာလအဖြစ်လဲသူကာလကလေးဖြစ်တဲ့အချိန်မှာပဲဖြစ်ပြီးချုပ်တယ်ဒေတာအဖြစ်လဲဖြစ်တဲ့နေရာမှာပဲဖြစ်ပြီးချုပ်တယ်အခြားဒေတာတို့ပြောင်းရွှေ့ခြင်းအခြားကာလတို့ပြောင်းရွှေ့ခြင်းဆိုတာရှိရလား မရှိဘူးမရှိတဲ့အတွက်ဖြစ်ပြီးရင်ချုပ်ဖြစ်ပြီးတာကြီးကိုမဖြစ်ဘဲနဲ့တန်းပြီးတော့ဒီတိုင်းနေတော့ကွာလို့ကိုယ်စန္ဒအတိုင်းဖြစ်တာကိုရှိလားမရှိဘူးသူ့သဘာဝအရာဖြစ်တာရှိရင်ချုပ်တာရှိမယ်ပြက်တာရှိမယ်ဒါမှန်တယ်ဖြစ်တာရှိရင်ပြက်တာရှိမယ်သူ့သဘာဝအတိုင်းသွားတယ်သွားနေတဲ့ခါကျတော့ဒီသဘာဝတွေကိုသဘာဝရဲ့စီးကြောင်းသဘာဝရဲ့လှုပ်ဆောင်မှုတွေကိုငါကဝင်ပြီးတော့ဖန်တီးလို့စီမံလို့အမိတ်ပေးလို့ချုပ်ချယ်လို့ရရလားအေးအဲ့ဒီသဘောလေးကို အနိစ္စဒုက္ခအနတ္တလို့ပြောတာအနိစ္စမမြဲတဲ့သဘောမမြဲတဲ့သဘောတဘာဝနဲ့ဖွဲ့စည်းထားတဲ့အရာမှန်သမျှဒုက္ခမကောင်းဘူးဆင်းရဲတယ်လို့မပြောနဲ့မကောင်းဘူးပြောတာပေါ်ကောင်းတယ်ဟုတ်တော့မို့လားကိုယ်အကြိုက်နဲ့မတည့်ဘူးလေဆိုတော့ဆင်းဆင်းရဲတယ်ဆိုတာတခါတည်းဟာလူတွေစားစရာတောက်စရာမရှိဆင်းရဲတာဟာနာတာကျင်တာကက်ခဲဆင်းရဲတာဒါကြီးသွားထင်ပါစို့လို့ပြောတာမဟုတ်ဘူးဒီနေရာမှာကတဘာဝတစ်ခုကကိုယ်နဲ့သဘောမကျိမတွေ့ဘူးမကြိုက်ဘူးမကြိုက်ဖဲနဲ့လက်ခံနေရတာဆိုရင် စိတ်ထဲကသဘောတွေ့ရလားအဲ့ဒီဟာလေးကိုပြောတာအဲ့ဒီဟာလေးကိုပြောတာကိုကမကြိုက်ဘဲနဲ့လက်ခံနေရတာကိုဘာမှမတတ်နိုင်ဘူးမတတ်နိုင်တော့အတ္တလားအနတ္တလားအနတ္တအတ္တဆိုရင်ပြောတဲ့အတိုင်းနေရမယ်လေကိုအမိန်တိုင်းလိုက်နာရမယ်လေတော့ဒါကြောင့်မလို့ဒီယုံနာသင်္ခါရတွေကိုတဘာဝကိုဆင်ကျင်တဲ့အခါကျနောက်ဆုံးကြတော့အေးအဲ့ဒီလိုနောက်ဆုံးလေးနဲ့ဘာခေါ်မလဲ မိမိတို့ဖြစ်ရထားနိုင်အကုန်ဆုံးပစ္စည်းသွားသောကြောင့်အနေစာဒုက္ခအနတ္တသဘောတည်တည်ပဲတဲ့ငါသဘောပါရဲ့လားအေးငါသဘောကိုငါကထင်နေတာကိုဆွဲဆွဲထုတ်တာဟောတော့ကတော့ထင်ထားတာရှိတယ်ဒါပေမဲ့အခုမရှိဘူးဆိုတဲ့အကြောင်းကိုဒီနေရာမှာတော့အကြာနာကြမှုဘုဒ္ဓတာနဲ့ဆင်ကျင်တာလည်းရှိတယ်တကယ်အားထုတ်သောအဖြစ်ဆင်ကျင်တာလည်းရှိတယ်နော်နာကြမှုဘုဒ္ဓတာဆိုတာတော့မိမိတို့ဒီ အခုလိုတန်တန်းနေမှာတက်ထားတဲ့တရားတွေနာထားတယ်ဆိုလို့ရှိရင်ဘာပဲပြောပြောတုတ္တမယဉာဏ်နဲ့တည်ထားတဲ့အရာရှိတယ်နော်တည်ထားတာရှိတာဖြစ်တဲ့အတွက်အဲ့ဒီတည်ထားတဲ့တန်ဩတာအနိစ္စဒုက္ခအနတ္တပဲရေလို့မိမိတို့ကဆင်ခြင်ရင်လက်တာဆင်ခြင်တာပဲကောင်းတယ်နော်အဲ့ဒီကနေပြီးတော့မှတကယ်လုပ်ငန်းခွင်ကိုရောက်လို့ရှုလို့မှတ်လို့တွေ့ကြပြီဟေးဆိုတဲ့အခါကျတော့လည်းပဲစိတ်တွေဖြစ်ပုံ ပြစ်ပုံ ပြောင်းပုံနော်ဒီပြောင်းလဲမှုသဘောတွေကိုတွေ့ပြီဆိုလို့ရှိရင်အဲ့ဒါကျတော့တကယ်အတွေ့နော်တကယ်အတွေ့ဒါတော့နှစ်မျိုးလုံးကောင်းတာကြီးပါပဲ ဒါကြောင့်ဒီနေရာမှာဒီဦးဇင်းတို့စောစောကပြောခဲ့တဲ့အနုမာနဆိုတာလေးနည်းနည်းလေးထည့်ပြောမယ်သင်္ခါရတရားမှန်သမျှဟာဒါဟာဘာလဲဆိုရင် အခုပြောခဲ့တဲ့အကြောင်းအရာတွေကမိမိရဲ့နံပါတ်1အကြာဘူးတုဒ္ဒရှိဖို့လိုတယ်နော်နံပါတ်2မိမိကိုယ်တိုင်ခံစားဘူးတဲ့ direct experience ရှိဖို့လိုတယ်နော်အကြာဘူးတုဒ္ဒတုဒ္ဒမယညာကလည်းအရေးကြီးတာပဲ သုတမယဉာဏ်မှမရှိဘူးဆိုလို့ရှိရင်နောက်ထပ်ဘာဝနာမယဉာဏ်ဖြစ်ပါမလားမဖြစ်ဘူးစိတ်တမယဉာဏ်လည်းမဖြစ်တော့ဘူးဘာဝနာမယဉာဏ်လည်းမဖြစ်တော့ဘူးကြားမှမကြားဘူးလားဟုတ်ဒါတော့ကောင်းပြီသုတမယဉာဏ်လည်းအရေးကြီးတယ်အဲ့ဒီတိုင်းပဲသုတမယဉာဏ်အရေးကြီးတဲ့အတွက်အဲ့ဒါကိုကြဲကြဲပြန့်ပြန့်ကလေးသဘောကျအောင်စဉ်းစားတဲ့စိတ်တမယဉာဏ်လည်းအရေးကြီးတယ်နော်များများလေ့လာခြင်းလို့ဆိုလိုတယ်အခုတခါကြားဘူးတယ်ကြားဘူးတာတင်ရက်ထားရင်ကိုယ်စိတ်ထဲမှာတည်တည်ချာချာအဖြစ်ရှင်းမှာမလား မရှင်းဘူးနောက်ထပ်တရားတွေနာအောင်စာအုပ်တွေဖတ်အောင်ဆွေးနွေးအောင်အဲ့ဒါစိန်တာမရပဲနော်စိန်တာမရဆိုတော့ဆိုလိုတာကမိမိဖတ်ထားတဲ့စာတစ်ခုကအစာမကြေသေးဘူးဆိုရင်စိတ်ထဲမှာဘာခေါ်မလဲစနိုးစနောင်ဖြစ်နေတယ်ဆိုတော့အစာမကြေတာရင်စားစားလို့ရတယ်စာမကြေတာကရင်စားစားလို့မရဘူးဟုတ်တော့မဟုတ်လားဘာလို့ရမလဲဆိုတော့မေးရမယ်မြန်းရမယ်ဆွေးနွေးရမယ်အေးအဲ့ဒါကြတော့စဉ်းစားပြီဒီလိုကမဖြစ်နိုင်ဘူးလား ဒီလိုကမဟုတ်နိုင်ဘူးလားဆိုတော့စဉ်းစားတာအဲ့ဒါဘာညာဖြစ်မလဲစိတ်တမယကိုယ်တိုင်လည်းစဉ်းစားမယ်စာအုပ်တစ်ဖက်လည်းစဉ်းစားမယ်အများနေလည်းဆွေးနွေးမယ်အေးဆရာတွေ့ရင်လည်းမေးမယ်အဲ့ဒါစိတ်တမယပဲအေးသဘောကျပြီဆိုတော့ကကြင့်ကြံပြီဆိုကြပါစို့ဗျာလုပ်ငန်းခွင်ရောက်လို့ကြင့်ကြံတော့ဩငါတို့ကြားဘူးတာတွေဆွေးနွေးကြတာတွေဟာအခုလုပ်ငန်းခွင်ဒါပြောတာကိုလို့တည်တည်ချာချာကလေးကိုကညံထဲမှာရှင်းပြီးတော့သွားတာခါကျတော့တကယ်ဘာဝနာမင်းကညံဖြစ်ပါတယ်ဒါကြောင့်အဲ့ဒီဘာဝနာမင်းကညံဒီ ပစ္စုပန်တဲ့တဲ့မှာဖြစ်နေတာကို ဖြစ်တဲ့အတိုင်းပစ္စကဉာဏ်နဲ့တည်ထားတာဖြစ်လို့ဒါကိုယ်တိုင်သိခေါ်တယ်။ဘာသိလဲ။ကိုယ်တွေ့ကိုယ်ထဲမှာရှိတာကိုကိုယ်တိုင်တွေ့လို့ကိုယ်တွေ့တရားကိုယ်တိုင်ဖြစ်တာကိုသိတဲ့အတွက်ကိုသိတရားအဲ့ဒါကြတော့စာသီးမဟုတ်တော့နာသီးလည်းမဟုတ်ဘူး။နော်စာသီးဆိုတာကစာအုပ်ကိုဖတ်လို့သင်တန်းတက်လို့သိတာမျိုးနာသီးဆိုတာတော့နာရင်ကြားရင်ပြောဆိုဆွေးနွေးသိတာမျိုးဆိုတော့ဒါကတော့ ငရုတ်တိမစားဘူးရဲ့ငရုတ်တိတဲ့ဟေးအတောင့်ကဒီလိုလေးရှိတယ်မှဲ့ရင်နီတဲ့ဝါတဲ့စသည်ဖြင့်စားရင်ဆက်တဲ့ဆိုတာဒါကဗရမစာတိပဲလေဟာတကယ်ကိုတခါငရုတ်တိစားတာပြောမနေတဲ့ခါတည်းနော်နားတဲ့ကိုဥထွက်သွားတာပဲကွာဆိုရင်ဒါဒါရိုက်အတိမဟုတ်ဘူးလားအေးဆက်တယ်ဒါပေမဲ့ငရုတ်တိစားတာနဲ့ဝါစာဘီစားတာနဲ့တူရဲ့လားမတူဘူးဦးဇင်းတို့ဗမာပြည်နေတော့ကဝါစာဘူးမစားဘူးဒီကြမှာဝါစာဘီစားဘူးတာမသိတဲ့လူကမြောက်ပေးတော့ကွာလက်တန်းတစ်လုံးစားလောက်ထက်တင်ပြီးတော့စားတာဟာငယ်ရိတ်ထအောင်ပေါက်သွားတော့တခါတည်းနောက်ဝါစာဘီဆိုရင်သိပြီ အဲ့ဒါဘာသိလဲဒါတိုင်းသိကိုယ်တိုင်းသိကိုယ်တိုင်းသိအဲ့ဒါပြောတာအေးကိုယ်တိုင်းသိဆိုတော့သိပြီဆိုတဲ့အခါကျတော့နောက်တစ်ခါဝါစားပြီဆိုတော့အယုတ်ရေးပြစရာလည်းမလိုဘူးနော်ဘာခေါ်မလဲအကုန်လုံးသိနေဝါစားပြီဆိုလို့ရှိရင်ဒါဆက်တယ်အေးဆက်တော့ဆက်တယ်မှွန်းတယ် तू ကဘလို့မှွန်းတယ်လဲငရုတ်သီးနေတော့မတူဘူးဆက်ဖြင်းကြီးမှွန်းတယ်ဟောဒါတိုင်းသိမရှိဘူးလားအဲ့ဒီအရှိကလေးခါသူများတွေစားလို့ပုံသဏ္ဍာန်တွေရွဲ့နေတာတွေမှွန်းနေတာတွေနှာခေါင်းတွေပုတ်နေတာတွေ့ရင်ကိုကချက်ချက်မသိဘူးလား ဟာဒီကောင်မို့ငါတို့ကလည်းဒီလိုပဲဖြစ်တာပဲခံလဲရပြီးပြီဟောကိုကသိတယ်လေအေးအဲ့ဒီကြောင့်မလို့သူများတွေဖြစ်တာကိုမြင်တဲ့အခါမှာသိတာဘာဖြစ်လို့သိတာလဲဆိုကိုယ်တိုင်တွေ့သိလို့ရှိထားလို့သိတာဒီတိုင်းပါပဲတဲ့ယောဂီများမှာနော်တရားထုတ်တဲ့ပုဂ္ဂိုလ်များပထမနာသည့်လေ့လာသည့်နော်ကိုယ်တိုင်သည့်ဒါရိုက်သည့်သိပြီးပြီဆိုလို့ရှိရင်တော့ဟုတ်ပြီပစ္စခမှာနော်ပစ္စုပန်တဲ့တဲ့မှာပစ္စခသိလိုက်တဲ့အသိဉာဏ်သည် အော်ငါတို့အတိတ်ဘဝတွေတုန်းကဘဝတွေရှိခဲ့တယ်ဖြတ်ခဲ့တယ်ဒါတော့ပြောဆိုမှုလှုပ်ရှားမှုသွားလာမှုတွေဟာဒီပစ္စုပန်နှုံးကရှိသလိုပဲသူတို့ဖြစ်ရပစ္စုပန်အဲပစ္စုပန်မှာဖြစ်တဲ့ယုံနံဒီပစ္စုပန်မှာဖြစ်ပြီးချုပ်သလိုအတိတ်မှာဖြစ်ခဲ့တဲ့သင်္ခါရတွေကလည်းအတိတ်မှာဖြစ်ပြီးရင်ဘာဖြစ်မလဲချုပ်မယ်လို့အဲ့ဒီလိုမျိုး ပေါင်းယုံပြီးတော့တခါတည်းအကုန်လုံးအတိတ်တရားမှန်သမျှစုပေါင်းပြီးတော့ပစ္စကဉာဏ်နဲ့နှိုင်းရှင်ပြီးဆင်ခြင်တာကိုဒါအတိတ်ကိုဆင်ခြင်တယ်လို့ခေါ်တယ် ပေါင်းပြီးတော့ဆင်ခြင်တာအသေးစိတ်မဟုတ်ဘူးနော်ပစ္စုပန်ကိုကိုယ်တိုင်ရှုတဲ့အချိန်တုန်းက detail ရှုရတယ်အသေးစိတ်နော်လက်ရှိညောင်းရင်ညောင်းတယ်ဟောတောင်းရင်တောင်းတယ်မမှတ်ဘူးလားအဲ့ဒါဒါလည်းရှုတယ်ခေါ်တယ်နော်ကြားရင်ကြားတယ်နိုင်ရင်နိုင်တယ်မြင်မြင်တယ်ဆိုတာလာသမျှအာယုန်တွေကိုထင်ရှားတိုင်းထင်ရှားတိုင်းရှုနေရတယ်အေးကျန်တဲ့နော် secondary object တွေမထင်ရှားဘူးဆိုလို့ရှိရင်တော့ primary object မှာနေမူရင်းကမ္မထမှာနေထွက်လေဝင်လေသုံးဖို့ဖောင်းနေပိနေငရိတ်ဘာဖြစ်တယ်ညာဖြစ်တယ်စသည်ဆရာပေးတဲ့ကမ္မထမှတ် ဒီလိုမိမိကမှတ်တော့ပေါ်လာတိုင်းပေါ်လာတိုင်းမှတ်နေတာဒီပစ္စုပန်ထင်ရှားတဲ့တရားနော်ဒီဖြစ်ခဲ့ရှုမှသဘာဝမုတ်ချသိနိုင်တယ်မို့လားဖြစ်ခဲ့ရှုမှဘာကိုသိမလဲသဘောကိုအဲ့ကြမှာသိမှာဒါနားတဲ့ကျင့်တဲ့ထုံတဲ့ကြိုက်တဲ့ခဲတဲ့မူးတယ်ဟောကိုကိုကိုမသိဘူးလားအေးပျောက်တယ်ကျင့်တယ်ဟောမာတယ်အေးတယ်ပြောတယ်စသည်အကုန်သိတာပဲဒါတော့ဖြစ်ခိုက်ဆိုတာ lawless ဖြစ်တာလေးကိုရှုလိုက်ဆိုတာ attention ပေးလိုက်လို့ပြောတာရှုလိုက်ဆိုတာဘာလဲ အေး attention မပေးရင်တော့မသေးဘူးနော်ဟုတ်တယ်မဟုတ်လားစိတ်ကအဲ့ဒီကိုပို့လိုက်ကို ပို့ကို ပို့မှပို့ကိုပို့လိုက်မှတည်တာဒါကြောင့်တခါတော့ကဦးဇင်းဗမာပြည်မှာတော့ကဒီတရားပြတော့နေသွားပြီးတော့တရားပြတယ်နေသွားပြီးတော့တရားပြတော့ယောဂီတွေကများသောအားဖြင့်တရက်နှစ်ရက်လောက်သုံးရက်လောက်ဆိုဗါတဲ့နာရာကျင်နာကြိုက်တာခဲ့တာအောင်းနာတွေကြီးပဲသူကရှောက်ကြတယ်ပေါ့လေအိတ်ချင်နာတွေပေါ့ဒါထုံးစံလည်းဖြစ်နေတာဟုတ် ဒါပေမဲ့တနေ့ကျတော့အဲ့ဆရာဝန်မဦးစင်းတို့ချီလာတရားထိုင်တော့ तू အဲ့ဒါတွေမလျှောက်ဘူးဟွန်းမလျှောက်တော့ထူးတော့ထူးဆန်းတယ်လို့နာရာကျင်နာကြိုက်တာခဲ့တာမရှိဘူးလားဆိုတော့ရှိတယ်ဗျာရှိရတဲ့နဲ့ဘာကြောင့်မလို့မလျှောက်တာလဲဒီလိုနာတဲ့ချိန်ဆိုမမတ်မတ်မမတ်ဘူးဗျာဘာလို့လဲဆိုဒီပြင်းကိုရှောက်ပြီးတော့စဉ်းစားနေတော့ပျောက်သွားတယ်ကောင်းလိုက်တာဖြစ်ခဲ့ရှိမှသဘာဝမုတ်ချသိနိုင်ပြီဆိုတော့ तू ကအနာသက်တောင်လုံးအာယုံလွှဲနေတာဘလို့လို့ဖြစ်ခဲ့ရှိပါမလဲသိပါအောင်မလား မသိတော့ဘူး तू ကနားတယ်ဆိုတာနဲ့စိတ်တွေကိုပြောတဲ့အထိတွေးတယ်ဆိုတာဘာတွေတွေးမှန်းတော့မသိဘူးပေါ့စစ်တာမမေးတော့ပါဘူးနော်မနာအောင်ကိုတွေးတယ်ဆိုတော့စဉ်းစားတာကြည့်ပြီးတော့နော်ဘယ်တွေရောက်မှမသိဘူးစားကောင်းတောက်ကောင်းတွေရောက်ရှင်ရောက်နေမှာပေါ့လေနော်အဲ့ဒီတော့ဒါရောမလို့ဖြစ်တယ်တဲ့ဆိုရင်ဖြစ်တဲ့နေရာကိုဘာပို့ရလဲ attention ပို့တတိကလေးပို့ပေးလိုက်လို့ပြောတာတတိကလေးအတိကလေးပို့ပေးမှတိမှာပေါ့နော်ဒါကြောင့်ဖြစ်ခဲ့ရှိမှတဘာဝမုတ်ချတိနိုင်သည်တဲ့နော်သဘောတိမှာဥရိယဝရမြင်နိုင်သည် သဘောလေးကိုသိတယ်ဆိုတဲ့အခါကျတော့ဥရိယဝေယဆိုတာဖြစ်ဖြစ်မဟုတ်လားသဘောသိပြီဆိုတဲ့အခါဆိုလိုတာကပူတော်ပူတယ်လို့သိရင်အဲ့ဒီပူတာဒီတစ်ခါတလေကြာရင်တင်ပြီးစူးပြီးပူတာလည်းမရှိဘူးလားခပ်ပြဲပြဲလေးပူတာလည်းမရှိဘူးလားနှွေးယုံနှွေးတာလည်းမရှိဘူးလားအဲ့အဆင့်ပူတဲ့သဘောတရားလေးတခုနဲ့တခုအတက်ကြရှိတယ်ဟေးတခုနဲ့တခုမတူဘူးတပရိတ်ထဲကြီးတခါတည်းတန်ချောင်းမြုပ်သလိုထိုးထားသလိုမျိုးပူတာမဟုတ်ဘူးဆိုရင်အကွဲလေးတွေတခုနဲ့တခုမတူတာလေးတွေကိုမသိဘူးလားအေးဒါတော့ စောစောတုန်းကပြင်းပြင်းကြီးပူတဲ့ဟာကပြင်းနာကနေတဖြည်းဖြည်းစူးသွားတဲ့နေရာကိုရောက်ရင်ဟောစောစောက ပြင်းနာနဲ့စူးတဲ့နေရာနဲ့တူးရဲ့လားမတူအဲ့ဒီကနေပြီးတော့တဖြည်းဖြည်းလေးပြဲပြီးတော့နှွေးနှွေးဖြစ်တာနဲ့တူးရဲ့လားဒါတော့စူးစူးပူတဲ့အခိုက်မှာရှိတဲ့တေဇောသဘာဝသဘောတည်နော်ခပ်ပြဲပြဲပူတဲ့ဟာတော့မရောက်သူ့အခိုက်မှာသူဖြစ်ပြီးချုပ်ပြီးခပ်ပြဲပြဲလေးပူတာကလည်းပဲခပ်နှွေးနှွေးလေးပူတဲ့အပူတို့မရောက်တေဇောတတ်ဒီသူ့ဖြစ်ခိုက်မှာရှုချုပ်ခဲ့ပြီးပြီလို့ပြောတာဒါတော့ ဒီပူတဲ့သဘောကိုဝေဒနာကခံစားပြီးတော့သိတယ်သိတာဖြစ်တဲ့အတွက်သုံးခုမတူတာကိုသိခြင်းအဖြစ်ဩသူ့ရဲ့ဖြစ်တဲ့နေရာမှာဒါလေးကဖြစ်ပြီးရင်နောက်တစ်ခုကြတော့မတူဘူးအရင်ဟာပျောက်ခဲ့ပြီဒုတိယတစ်ခါဖြစ်တယ်ဒုတိယတစ်ခါပျောက်တယ်တတိယတစ်ခါဖြစ်တယ်ဆိုတော့အဲ့ဖြစ်ဖြစ်ကိုအဲ့မှာသိတာဒါပေမဲ့ယောဂီကတော့ဖြစ်ဖြစ်လို့မမြင်ဘူးဘာလို့မြင်တယ်လဲမတူတာပဲမြင်တာဘာလို့မြင်လဲအဲ့ဒီ difference ဖြစ်တာကိုမြင်ကိုဒါအဖြစ်ဖြစ်လို့ခေါ်တယ် ဖြစ်ဖြစ်လို့ပါဇက်နေဆိုလို့မမြင်ဘူးပါဇက်နေဆိုတာကပါဇက်ပဲတာကောင်းတင်းလုံနေတာပဲတာနော်တင်းကျိုတရုပ်တွေရေတွက်လို့လောဘမှုစိတ်ရှိပါလို့သွားပြောလို့လောဘမှုစိတ်တွေအကုန်လုံးအာရုံထဲမှာထင်တာပါမဟုတ်တာဟုတ်တော့မဟုတ်လားဒါကတရုပ်တွေခွဲနေတာကောင်းတင်းလုံတာပဲဖြစ်ဖြစ်ဆိုတာကဘလို့သိတယ်လဲဖြစ်နေစေပစ္စုပန်တဲ့တဲ့ကိုကြည်နေကြည်နေလို့ရှိရင်မြင်တဲ့အတိုင်းလေးပဲသိလိုက်အဲ့ဒါမှန်တယ်သိတဲ့ခါကျတော့ဗာလဲရှင်းနဲ့နောက်ဗရမနဲ့ဒုတိယမတူဒုတိယနဲ့တတိယမတူဆိုတော့ မတူရင်သူတို့နှစ်ခုကသဘောမတူလို့ပေါ့မတူတော့ပြောင်းတယ်ပြောင်းတော့ဘာလို့သိပြီလဲအနေဆာပြောင်းတော့ဘာလို့သိပြီလဲအေးအရင်ဟာပြောက်လို့နောက်ဟာပေါ်တယ်လို့ပြောတာအဲ့ဒါလို့သိရင်သိရင်ကနေသဘောတူအသိကလေးများထတ်တူထတ်တူထတ်တူတွေ့တဲ့ခါမှာကောင်းပြီယောဂီကဘာအတွေ့များလာတဲ့ခါကျတော့ဘာလုပ်လာလဲ conclusion တစ်ခုချတယ်ဘာချလဲဆုံးဖြတ်ချက်ချတယ်အော်မတူဘူးယုံနာနေမှာတ break တဲ့တဒတ်နဲ့တသဘောတဲ့တော့မနေဘူး ငါကြည်လာတာတော်တော်ကြာပြီနော်ပြင်းတာကနေအဲတက်တာတာတက်တာကနေရော့တာရော့တာနေပျောက်တာဆိုတော့ပူတဲ့သဘောလည်းပဲဒီလိုကွဲနေတယ်အေးတဲ့သဘောလည်းဒီလိုကွဲတယ်တောက်တဲ့သဘောလည်းဒီလိုကွဲတယ်နားတဲ့သဘောလည်းဒီလိုကွဲတယ်နော်ဘယ်အရာမဆိုဒီလိုအတက်အကျတွေရှိနေတယ်ဆိုတော့သူ့တစ်ခုတည်းမှာပဲအတက်ကြရှိရင်ဒါမြဲလို့လားမမြဲလို့လားမမြဲတယ်ဆိုပြောင်းလဲတာပဲပြောင်းတာဒါမတူတာ difference ပဲလေဒါကြောင့်အဲ့ဒီလိုလေးရိတ်စားမိရိတ်စားမိရင်ကနေယောဂီကအတိကလေးဆိုတာပေါ်တာ ဒါကြီးကိုပါဇက်ကြီးအတင်းသွားပြီးတော့အနိစ္စအနိစ္စအနိစ္စဆိုပြီးတော့ဆိုနေလို့ဖြစ်တာမဟုတ်ဘူးနော်သို့တော့တခုတော့ကောင်းပါတယ်တဘာဝအအိမ်မှာနေကြတဲ့အချိန်ရိုးရိုးလို့ရိုးရိုးနေကြတဲ့အချိန်ကတော့ဩဒါနော်အိုးကွဲလို့လည်းအနိစ္စဆိုကောင်းတာပဲခလုတ်တယ်လည်းအနိစ္စဆိုကောင်းပါတယ်နော်ဒုံကနဲ့အတန်ကြားလည်းအနိစ္စဆိုကောင်းပါတယ်ဒါသို့တော့အဲ့ဒီဆိုတဲ့အဆိုဒီတကယ်တဘာဝအရာရှုတာလောက်တော့နော်ရှုတာတော့မဟုတ်သေးဘူးတဘာဝအရာရှုတယ်ဆိုတာကတိုက်ရိုက်သိမှပြောတာကောင်းပြီအဲ့ဒါတော့တိုက်ရိုက်သိတဲ့ခါကျတော့ အဲ့ဒီဟာတွေဟာနော်မမြဲတဲ့အနေဆာသဘောအဲ့ဒီမမြဲတဲ့အနေဆာသဘောတွေရှိနေတာကြီးဖွဲ့စည်းထားတဲ့ခါကျတော့ကိုယ်အကြိုက်နဲ့မကိုက်သဘောမတွေ့တော့ဒါကြီးကမကောင်းတဲ့သဘောဒုက္ခအဲ့ဒီအဲ့ဒီနှစ်ခုကိုဒုက္ခလို့ဖြစ်အောင်လဲပြောင်းလို့မရမြဲအောင်လဲတားမြဲအောင်လဲစီမံလို့မရတဲ့ခါကျတော့ဒါအတ္တလားနတ္တလားအနတ္တဘယ်သင်္ခါရမဆိုဘယ်အမူအရာလည်းမဆိုဟုတ်တော့မလားဟိုးတချို့တွေဆိုပြောတယ်မလားလို့ငါငယ်ငယ်တုန်းကဆိုဒီလိုပဲဟုတ်မလဲကွာဆိုတော့ ပြောဘူးလားဟိုမှာအားကစားသမားတွေအမှုပညာရှင်တွေဟုတ်တော့မဟုတ်လားသူတို့ဟောတော့ကဆိုရင်ကကြတယ်အခုကြတယ်အဲ့လိုမကနေတော့ဘူးလေဟောတော့ကဆိုအတန်ကြီးကြီးလင်းလင်းနဲ့ဆွဲတယ်ဆိုတော့အခုကြတော့အဖွားကြီးတန်အဖိုးကြီးတန်ပေါက်တယ်လေတူသေးလားမထူတော့ဘူးမတူတော့ဘူးဆိုတော့စဉ်းစားကြည့်ပေါ့ဒါတွေကနော်အဲ့ဒီမတူတာတွေကဒါအပြောင်းလဲသဘောတဘာဝတွေပြနေတာပဲနော် မတူတဲ့ခါကျတော့သူတို့လည်းပဲခေါ်တော့ကလို့ငငယ်ရွယ်နေချင်းနဲ့နေလို့ရရလားမရဘူးဒီတန်ကြီးတွေဒီပုံကြီးတွေသူတို့မကြိုက်ဘူး နော်ဟောတော့ကလို့ပြန်ပြောင်းခန့်လို့ရရင်လားမရဘူးခန္ဓာကတော့တရားဟောနေတာပဲဒါကြောင့်အဲ့ဒါကိုဩနောက်ဆုံးတော့ကောက်ချစ်ချလိုက်တယ်သင်္ခါရအလုံးဟာအနိစ္စဒုက္ခအနတ္တပဲလို့ပြောတာပြောမယ်ဆိုရင်လူတွေရဲ့ကိုယ်နဲ့လုံမှုမှန်သမျှနှုတ်နဲ့ပြောဆိုတာမှန်သမျှတွေးတော်တာမှန်သမျှတွေဒီသင်္ခါရတွေကြီးပဲအဲ့ဒီသင်္ခါရတွေဒီကိုယ်ပိုင်အစိုးရတာလည်းမရှိစီမံနေတာလည်းမရှိတဲ့အတွက်မြဲတာလည်းမရှိတဲ့အတွက်အနိစ္စ ဒုက္ခအနတ္တတရားတွေသူ့အချိန်နဲ့သူ ဖြစ်တော့ကတည်းပြီးပြီးပျောက်သွားပြီလို့ဆိုလိုတယ်။ကိုင်းရင်သင်္ခါရတော့ဒီလောက်ပဲထားကြလို့နော်။ဒီနေ့စိတ်ဝိညာဉ်ကိုဆက်ကူးကြအောင်ဒီနေ့စိတ်ဝိညာဉ်တော်တော်များတယ်ရန်ကိန်းစီဆိုကြအောင် ပြောဖို့တော်တော်နည်းကျဲပါတယ်အဲခန္ဓာ၅ပါးထဲမှာအဲ့ဒီအစွဲဆုံးဟာအဲ့ဒီဝိညာဉ်ပဲဒါတော့ဒီဘုရားခက်ကရောဘုရားမတိုင်ပေခက်ကရောဒီစွဲတဲ့ဟာတွေကဒီနှစ်ခက်ထီအောင်ပဲလူတွေခန္ဓာကိုယ်ထဲမှာဒီတခုခုလေးပေါ့နော်တခုခုလေးဆိုလို့ရှိရင်ဟာဝိညာဉ်ပြောက်သွားပြီတော့ဟာဝိညာဉ်လေးလွန့်သွားပြီတော့ဝိညာဉ်ထွက်သွားပြီတော့ ဝိညာဉ်ကိုပဲခေါင်းတာမပြောဘူးလားအေးပြောတယ်အထကထာတိမှာရှင်းလို့ရှင်းလည်းပဲရှင်းစရာတခုကိုသူတို့ရှင်းရင်စိတ်ကိုအရင်ရှင်းတယ်ဝိညာဉ်ကိုအရင်ရှင်းတယ်ရှင်းပြီးမှသူနဲ့တွဲပဲအတူတူတွဲလုံးမဲ့စေတသိက်တွေကိုပြောတာဒါကြောင့်ဓမ္မပဒမှာလည်းပါတယ်လေမနောပုပ္ပင်ကမဓမ္မမနောတိဋ္ဌမနောမယစိတ်ကအရာရာမှာဥစည်းတယ်တဲ့ဥဆောင်တယ်ရှေ့ကနော်ဒါတော့ဒီတတ္တဝါတွေရဲ့ဆွဲလန်းတာလေအဲ့ဒီစိတ်ကိုပဲအများဆုံးဆွဲလန်းတာ မိုက်ကဟိုကမရဒီမှာဟောရအဲ့တော့ဒီတာတိယဟန်ကြောင့်ဦးဇင်းတော့ခဏခဏပြောခဲ့ပြီးပြီတာတိယဟန်ဟာစဉ်းစားကြည့်နော်အစွဲတစ်ခုကစွဲပြီးခဲ့ဆိုလို့ရှိရင်ဒီအစွဲကိုဖះတောင်ဖြုတ်လို့မရဘူးဘလောက်များကြောက်စရာကောင်းတယ်လဲဆိုတော့ဒိဋ္ဌိဟာဖះရှိနေတဲ့အချိန်ကမှဖះကိုဟောလိုက်တာကိုအကျဲကြီးတာကြီးကိုတုတ်တန်ကြီးကိုရှည်ကြီးပဲဟောတာသူကဘလို့ထင်တယ်လဲဆိုလို့ရှိရင် မြတ်စွာဘုရားဇတ်တော်တွေဖတ်ဖတ်တဲ့အခါကျတော့အော်အဲ့ဒီတော့ငါဝေတန္တရာမင်းကြီးဟာအခုတော့ငါဘုရားဖြစ်လာတယ်အဲ့ဒီတော့ငါမေဒီဒေဝီမိဘုရားကြီးကအခုဒီရောတော်တရားထေရီမဖြစ်လာတယ်စသည်ဖြင့်ဒီအတိတ်တုန်းကနဲ့ပစ္စုပန်ဘဝမှာပြန်ပေါင်းတဲ့အခါကျတော့အော်အတိတ်ဘဝတွေဖြတ်တန်းလာတဲ့အခါမှာခန္ဓာကိုယ်တွေရုပ်တွေဝေဒနာတွေသင်ညာတွေသင်္ခါရတွေကတော့သူတို့ဟောဘက်မှာကြံခဲ့တယ်။နော်ဖြစ်တဲ့ဘဝမှာကြံခဲ့တယ်။ဒါပေမဲ့ဝိညာဉ်ကလေးကတော့ထွက်ပြီးတော့သူက အဟောင်းကနေထွက်အသက်ကိုဝဲအဲ့ဒီကနေဒီပြေကြီးဖွားလာအဲ့ဒီမှာမအိုမတင်မချင်းနေနောက်တစ်ခါသေပြီဆိုအဟောင်းအဟောင်းကထွက်အသက်ကိုသွားအဲ့ဒီလိုလေးတော့ကူးသွားတာသူ့အထင်ကငှက်ကလေးတွေများတပင်ကနေတပင်ကူးပြန်တယ်လို့မျိုးအဲ့ဒီလိုထင်တော့ဒါကိုမဟုတ်ပါဘူးဆိုတဲ့အကြောင်းကို ပြောတာသူကဒါကိုကိုလက်မလျှော့ဘူးဒါကြောင့်အယူတစ်ခုဟာစွဲမိရင်ခက်တယ်ဖြုတ်လို့ခက်တယ်ဒါကြောင့်ဥပါဒဏ်ထဲမှာဥပါဒဏ်နှစ်ပါးထဲမှာဘာနဲ့ပါလဲဥပါဒဏ်နှစ်ပါးရှိတယ်ဘယ်သူနဲ့ဘယ်သူလဲ ဟောကိုယ်ဆွဲနေတာကိုမှမသိဘူးတဏှာရဲ့ဒိဋ္ဌိရဲ့တဏှာဥပါဒံနဲ့ဒိဋ္ဌိဥပါဒံနော်တဏှာကလိုခြင်းပြီးတော့ตายာပြီးတော့ဆွဲလန်းတယ်ဒိဋ္ဌိကတော့အယူမှားပြီးတော့ဆွဲလန်းတယ်ဒါပေမဲ့မှားတယ်ဆိုတာက तू ကိုယ်တိုင်အမြင်မဟုတ်ဘူးဘေးကနေပြောပြလို့မှားတာ तू ဟာနဲ့ तू ကြတော့ဘာဖြစ်နေလဲမှန်နေတယ်အဲ့ဒီမှန်နေတယ်လို့ဆိုတာကြီးကဖြောက်လို့ခက်တယ်ဖြောက်လို့ခက်တယ် ဒါကြောင့်အယူတစ်ခု စွဲပြီးပြီဆိုလို့ရှိရင်အဲ့ဒီအယူကိုတော်ရုံတာရုံနဲ့ဖြောက်လုပ်ခဲ့တယ်ဒီပြင်ဟာတွေကိုဖြောက်ဆိုရင်ဖြောက်နိုင်တယ်ဒါပေမဲ့အယူတစ်ခုစွဲပြီးဟဲ့ဆိုလို့ရှိရင်မလွယ်ဘူးတော်တော်ခက်တာနော်ဘာသာတစ်ခုကနေတစ်ခုကိုပြောင်းနေဆိုတာတော်ရုံတောင်းနဲ့မလွယ်ဘူးတော်ရုံတန်ရုံနဲ့အရင်ဘာသာရဲ့အငွေ့အသက်ကိုမပြောက်ဘူးဥစဉ်တို့တွေ့တယ် ဘာဖြစ်လို့လဲဆိုတော့အဲ့လိုပဲဟိုကဘာသာနဲ့စွန့်သားလို့လို့ဘာလို့လို့နဲ့ဘုရားဘာသာတွေမှာဝင်လေ့လာကြဘာဖြစ်တယ်ညာဖြစ်တယ်သူတို့နေရာသူတို့ရောက်တော့သူတို့အငွေ့သေးသေးတို့ဟိုမှာရှိနေတာပဲတွေ့နေရတာဘူးဦးဇင်းတို့ဟိန္ဒူကနေပြောင်းလာတာရှိတယ်ခရစ်ယာန်တွေပြောင်းလာတာရှိတယ်အစ္စလာမ်ကနေပြောင်းလာတာလည်းရှိတယ်တခုမတစ်ခုလေးတွေတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့ तू အဲ့ဒီဘဝနဲ့အဲ့ဒီပတ်ဝန်းကျင်နဲ့အဲ့ဒီအဆုံးအမနဲ့အဲ့ဒီ theory နဲ့ကြီးလာတာဖြစ်တဲ့အတွက်သူတို့ရဲ့အိမ်ကိုသွားကြည့်ရင်တခုကလေးမဟုတ်တခုတော့တွေ့ကိုတွေ့တယ်အဲ့ဒါဘာလဲဆိုရင်ဒိဋ္ဌိဥပါဒံရဲ့ ဖြတ်ဖို့ခက်တဲ့အကြောင်းကိုပြောတာဒါကြောင့်မလို့လဲသူကဥပါဒံတဲ့နော်ငွေများဖားကိုမြုပ်ပြီးရင်မြုပ်ခံရတဲ့ဖားဒီငွေပါးစပ်ထက်ကထွက်လို့ခက်တယ်လို့ဒိဋ္ဌိကိုကိုမြုပ်ခံရပြီဆိုတော့အဲ့ဒီတနည်းအယူဝါဒတစ်ခုကိုလက်ခံမိပြီဆိုရင်ကိုကထင်တာကငါကအယူဝါဒကိုယူတယ်လို့ထင်ပေမဲ့တကယ်တမ်းကအဲ့ဒီအယူဝါဒကိုကိုမြုပ်တာအဲ့ဒီကွင်းကအဲ့ဒီပါးစပ်တွင်းကထွက်ဖို့တော်တော်ခက်တယ်ဒါတော့အဲ့ဒီလိုမျိုးကအယူမပြောနဲ့အတွေးတစ်ခုမှားရင်လည်း အတူတူပဲနော်ဒါတော့အခုတာတိယဟန်ဒီအတွေးမှားတာဒါတော့အတွေးမှားတယ်ဆိုအတွေးမှားတော့လည်းပဲအယူလည်းမှားပြီပေါ့ဟုတ်တယ်မို့လားတမာဒိဋ္ဌိနဲ့တမာသင်္ကပ္ပတမာသင်္ကပ္ပကြံတယ်တမာဒိဋ္ဌိကနော်မှန်တဲ့အမြင်ဟောကြတော့မိစ္ဆာဒိဋ္ဌိနဲ့မိစ္ဆာသင်္ကပ္ပတွေးတာကြံတာနော်စဉ်းစားတာမှားရင်အသိအမြင်အယူလည်းမှားပြီဒါတာတိယံမှာဖြစ်ခဲ့တဲ့ပြဿနာဒါကြောင့် ဒီပိဋကတ်တွေမှာတော်တော်များများသွားကြည့်ရင်ဒီဝိညာဉ်နဲ့ပတ်သက်ပြီးတော့ဝိညာဉ်ကောင်အတ္တကောင်လိပ်ပြကောင်ဘာကောင်ညာကောင်တော့ကြိုက်တယ်လို့ဆွဲအဲ့ဒီဝိညာဉ်တွေပဲသွားဆွဲတာအခြားခြားသောယုတ်ဝေဒနာတင်ညာသင်္ခါရတို့ကတလောက်ကြီးမဟုတ်ဘူးနော်ဝိညာဉ်ကိုဆွဲတာအများဆုံးဒါကြောင့်ဝိညာဉ်ဟာဘုရားတို့လက်ရှိလဲရှုပ်တုံးထွေးတုံးပဲကိုကိုယ်တိုင်လည်းပဲခတ်ထွေးထွေးပဲနော်စဉ်းစားကြည့်ဘာဖြစ်လို့လဲဆိုတော့ရှေးတုန်းက နှစ်ပေါင်းများစွာကတည်းလို့သုံးလာခဲ့တဲ့အသုံးအနှုန်းတွေဟာဦးဇင်းတို့အထူးသဖြင့်နာရေးအတုပသွားတဲ့ခါတွေမှာအာကြီးတွေ့တယ်အမျိုးမျိုးတွေ့တယ်တချို့ကသူတို့နာနေတဲ့နာရေးနဲ့တွေ့နေတဲ့အချိန်ဆဲအားငယ်နေတဲ့အချိန်ဆိုတော့အမှန်တိုင်းကြီးပြောလို့လည်းမကြိုက်ဘူးဒါသူတို့ကလည်းသူတို့လည်းအချိန်လေးနဲ့ပဲလိမ့်စေဆိုတော့ထားရတာနော်ဒါတော့စဉ်းစားကြည့်အဲဒီအယူတစ်ခုဟာယူမိပြီးပြီဆိုလို့ရှိရင်နော် ဖြုတ်လို့တော်တော်ခက်တယ်နော်အဲ့တော့ဦးဇင်းတစ်ခါတော့ကဒီမှာပါ နော်တခြားတော့မဟုတ်ပါဟောဒီမှာပါနင်းနီလေးရယ်နော်ညီကောင်မောင်နှမတွေနှစ်စုကွဲနေတယ်ရံဖြစ်တာရံဖြစ်တယ်လို့ပဲဆိုကြညင်းညတာတစုက မီးသိမ်းကြုံမယ်တစုက မြေမြုပ်မယ်အဲ့တော့သူတို့ကအခြေအနေကနော်ချမဲ့နေ့ရောက်နေပြီသူတို့ညီကိုတွေကညီကောင်မောင်နှမတွေကနည်းနည်းမပြီးသေးဘူးဖြစ်နေဟာမင်းတို့ဘာဖြစ်နေကြတာလို့ဆိုဟာတပည့်တို့ကဘုရားကိစ္စပြီးတော့အောင်မီးရှို့ချင်တာအဲ့ဒါဟိုတန်းကလည်းသူတို့ကလည်းမီးရှို့ရင်အမေပူမှာပေါ့လို့ပြောတယ် ဆိုတော့ဟာအဲ့ဒါမြင်မြုပ်ဆိုမြင်မြုပ်မွန်းနေမှာပေါ့ဆိုတော့ဩဒုက္ခပဲလို့အသေးကောင်ကိုအရှင်လို့သွားစဉ်းစားပြီးတော့မှသွားမြပူနေကြသေးတယ်နော် တေးပါပြီဆိုမှတော့ထင်းချောင်းနဲ့အတူတူပဲတဲ့ဘုရားကပြောတာကနော်အကုန်လုံးတက်တုံးကြီးလို့ထင်းချောင်းလို့ဖြစ်သွားပြီဘာမှမသိတော့ဘူးအဲ့ဒါကိုသွားပြီးတော့ဘာမှရံဖြစ်စရာအကြောင်းမရှိတာစကားများစရာအကြောင်းမရှိတာသွားပြီးတော့ရံဖြစ်စကားများနေကြတာနော်မိရှုတော့ပူလိမ့်မယ်တဲ့ဒါတော့ဟောမြင်းမြုပ်တော့လည်းမွန်းမယ်တဲ့ခိုင်ဒါဆိုတော့ဒီတိုင်းပဲအိမ်မှာတင်ထားဆိုတော့ဘယ်သူမှမတင်ဘူးအဲ့ဒါကြ ဟုတ်တယ်လေပူမှာဆိုရင်အိမ်မှာထားပါလားလို့နော်ကဲကောင်းပြီဒါတော့ဒီနေရာမှာဝိညာဉ်ကိုဒီဖြစ်ပုံကိုသူတို့ကအခုနအတ္တတို့စိုးတို့ကူးပြောင်းတဲ့ပုံစံမျိုးနဲ့ကပ်ပြီးတော့မှဒါဆွဲကြတာများသောအားဖြင့်ဘယ်လိုမှဆွဲတာတွေ့တယ်လဲဆိုရင်ဘဝကူးတဲ့နေရာမှာတွေ့တယ်ဘယ်နေရာမှာလဲဘဝကူးတဲ့နေရာမှာတွေ့တာသေတယ်ဆိုတာဘဝကူးတာမဟုတ်လား ဘဝကူးတဲ့အချိန်အဲ့ဒီဘဝကူးတဲ့အချိန်ဒီအယူဝါဒအရှုပ်ထွေးဆုံးအချိန်ဒါကြောင့်မလို့လေဒီဆရာတော်ကြီးပြောတာတခုရှိတယ်ပရိစ္ဆသမုပ္ပါမှာသင်္ခါရပစ္စယသင်္ခါရကဘာလဲအကြောင်းဘာအကြောင်းလဲအတိတ်အကြောင်းဟွန်းသင်္ခါရကရှေးတုန်းကလုပ်ခဲ့တဲ့ကုသိုလ်အကုသိုလ်ကံအတိတ်အကြောင်းဝိညာဉ်ကအခုမှပရိသန်တွေဝိညာဉ်ဖြစ်တယ်ပစ္စုပန်အကျိုးဟုတ်တော့မဟုတ်လားအတိတ်ကတော့ကအကြောင်းနဲ့ပစ္စုပန်အကျိုးဒီနည်းသုတိအတိတ်နဲ့ပရိသန်တွေပစ္စုပန်နှစ်ခုကိုကူးတဲ့အခါမှာ သေးသေးချာချာနားမလဲရင်အဲ့ဒီနေရာမှာဒိဋ္ဌိဖြစ်တယ်တဲ့မှတ်တာနော်သေးသေးချာချာလက်မခံတတ်ရင်ဒီနေ့ဘုရားဟောတဲ့အတိုင်းလက်မခံတတ်ရင်အဲ့ဒီအကွက်ကလေးဒီဒိဋ္ဌိဖြစ်ဖို့အကွက်အဲ့ဒါမှတ်တာဒါကြောင့်မိမိတို့ကဘဝတစ်ခု ကိုကူးတယ်ပြောင်းတယ်ဆိုတဲ့နေရာတွေမှာစကားအဖြစ်အတော့အပြစ်မရှိပါဘူးပြောကြဆိုကြတဲ့အခါမှာသို့တော့တချို့ဟာတွေမှာကြတော့တကယ်ဝิญဉ်လေးကူးသလိုပြောင်းသလိုထွက်သလိုမျိုးအဲ့ဒီလိုအယူရှိခဲ့ပြီဆိုတော့မိမိရဲ့နောက်ွယ်က အများသူငါပြောဆိုတဲ့ဒီအတ္တကောင်ဆိုတဲ့ဟာလေးဝိညာဉ်ကောင်ဆိုတာလေးလက်ပြဆိုတာလေးစိုးဆိုတာလေးဟာမိမိရဲ့အယူထဲမှာလွှမ်းမိုးနေတယ်ဆိုတာအဲ့ဒါကိုကိုကိုနည်းနည်းလေးဆန်းစစ်တတ်ဖို့ပြောတာနော်တည်တဲ့အချိန်ကျမှဦးဇင်းတို့ကသွားပြောလို့မကြိုက်တော့ဘူးနော်ဒါတော့ကောင်းပြီတည်တော့မဲ့အချိန်ခါလေးမှာဦးဇင်းတို့နည်းနည်းလေးအပြီးတည်းမှာသင်္ဍန်းသားတွေဆိုတော့နည်းနည်းလေးပြန်နှွှဲလိုက်ကြအောင်ဆိုဟုတ်လားတေဂာနီးမှာနောက်ဆုံးအချိန်ဖြစ်တဲ့ဝီထိကိုမရဏတဏဝီထိလို့ခေါ်တယ်တေဂာနီးလေးမှာကပ်ဖြစ်တဲ့နောက်ဆုံးဝီထိနော်စိတ်ဖြစ်တာတော့ process ကိုပြောတာအဲ့ဒီမှာဟာ သေတော့မဲ့နောက်ဆုံးလေးမှာဟိုဘက်ကိုကူးတော့မဲ့အချိန်ခါလေးဟာဒါနောက်ဆုံးစိတ်ဆိုတော့အသက်ရှင်စဉ်တုန်းကကိုလုတ်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကငိုတော့လကောက်ဒုရမယကုသိုလ်အကုသိုလ်လုပ်တဲ့ခြင်းတော့မိမိပတ်ဝန်းကျင်မှာတွေ့နေရတဲ့မြင်ကွင်းကိုတော့လကောင်ကာမနိမိတ်ဟုတ်တယ်မို့လားအလူတန်းဆိုရင်လည်းပဲအိုးစီဘုံမောင်းတီတာခုနာကျွေးတာမွေးတာဂျူဆိုတာတရားနာတာရေစက်ချတာဒါတွေပေါ့ဗျာအကုသိုလ်ဆိုလို့ရှိရင်လည်းပဲတတ်တယ်ဆိုတော့နော်တလိဆန်နေလူတွေရှိမယ်လက်နက်တွေရှိမယ်သွေးတန်ရဲတွေရှိမယ်အော်ရာဟိတာငိုရာရီတာတွေရှိမယ်ဒါတွေကပတ်ဝန်းကျင်အနေထား အဲ့ဒီလိုမျိုးကာမနိမိတ်ကိုတော်လကောင်းဂတိနိမိတ်ဆိုတာကရောက်ရမယ်ဘဝနော်ကောင်းတဲ့ဘုံဘွားဆိုလို့ရှိရင်လည်းကောင်းတဲ့ဘုံဘွားရဲ့လက္ခဏာလူပုံရောက်မဲ့သူကလူပုံဘွားရဲ့အမေးပိုက်တွေနော်အိမ်နေရာတွေတွေ့တာမျိုးနတ်ပြည်ရောက်မဲ့ပုဂ္ဂိုလ်ကနတ်ဘုံပိတ်ပန်းနေတဲ့သမီးတွေဥယျာဉ်တွေတွေ့တာမျိုးငရဲသွားမဲ့ပုဂ္ဂိုလ်ကငရဲမှုအိမ်တွေခွေးတွေကြိုက်တာဟာဆွဲတာပြူတာလက္ခဏာတွေသူ့ရဲ့ရောက်မဲ့နိမိတ်တွေဂတိနိမိတ်တွေတွေ့တယ်အဲ့ဒါတော့ကံတော်လကောင်ကာမနိမိတ်တော်လကောင်ရောက်ရမဲ့ဂတိနိမိတ်တော်လအဲ့ဒီ၃ခုမှာတစ်ခုခုကို तू ကဆွဲဖန်ယူထားတာ သူအထင်ရှားဆုံးအာယုန်ထဲမှာအထင်ဆုံးတစ်ခုကိုသူယူလိုက်တယ်ယူပြီးတော့အဲ့ဒါကိုဆင်ကျင်တဲ့အဝေဇန်းစိတ်ဆိုတာဖြစ်တယ်နော်အဲ့ဒါလေးကိုပဲဆွဲကတ်ထားမလွတ်တော့ဘူးရင်းနေတဲ့သူလက်နဲ့ကင်မိတဲ့အခါမှာဆွဲမိတာကိုကင်ထားသလိုမလွတ်တော့အဲ့ဒီတိုင်းကင်နော်ကံကမနိမကတိတိမေသုံးပါးတစ်ခုခုကိုမိမိဆွဲမိပြီဆိုရင်ဆွဲမိတဲ့အရာကိုကင်ပြီးတော့အဲ့ဒါနဲ့ပဲဇော၅ချိန်ကြဇောဆိုတာဒီမရဏတဏဇော၅ချိန်ကြတယ် ကြာပြီးရင်သူ့နောက်ကနေအဲ့ဒီတူသောအာယုံကိုပဲယူပြီးတော့တရားယုံနှစ်ကျင်းလောက်ဖြစ်တယ်ဖြစ်ပြီးလို့ရှင်သူ့နောက်ကနေကပ်ပြီးတော့မှဘဝင်လေးတစ်ကြိမ်သို့မဟုတ်နှစ်ကြိမ်လောက်ဖြစ်ပြီးရင်ရက်သွားတယ်တစ်ကြိမ်နဲ့ရက်ရင်ဟောဒီပထမဘဝင်သည်သုတိစိတ်သုတိဆိုတာရွေရောသွားပြီလို့ပြောတာဒီဘဝနဲ့နောက်ဆုံးစိတ်နှစ်ကြိမ်ဖြစ်ရင်ဒုတိယဘဝင်သည်ဒါသုတိပဲအဲ့ဒီချိန်ခါမှာတေဂာနီလေးအချိန်မှာနောက်ဆုံးမှာကတ်ယူလိုက်တဲ့ကံကာမနိမေဂတိနိမေအာယုံကိုယူလျက်နော် ။ तू ကသုတိကြတယ်ဆိုရင်အဲ့ဒီအပေါ်မှာ base လုပ်ပြီးတော့မှနောက်တစ်ခုကို तू ကကူးရမှာ။ကူးမှဖြစ်တဲ့အတွက်ကြောင့်မလို့ဟောဘွားကိုရောက်တဲ့အချိန်ကမှာဟောဒီကံကာမနိမိတ်ဂတိနိမိတ်ကိုအာယုံယူတဲ့အကြောင်းနဲ့ဟောဘုတ်ကိုရောက်သွားတဲ့ခါကျတော့ပရိသန္တိစိတ်ကပါလေအကျိုးအဲ့ဒီနှစ်ခုထဲမှာဓာရိုက်ကြီးလဲဟောဘုတ်ကိုမကူးဘူးသူတို့နှစ်ခုအကြောင်းလဲလုံးဝမပတ်သက်တယ်လို့လဲပြတ်မနေဘူးဒီဘက်ကသုတိစိတ်ဖြတ်ကြပြီးတဲ့အတွက်ကြောင့်မလို့ဟောဘုတ်ကိုအကျိုးအနေနဲ့အဲအကြောင်းကျိုးဆိုရင်ပေါ့နော် အဲဒီဘက်ကကံကြောင့်မလို့ဟိုဘက်ကိုပရိသန်တွေဘဝတည်ဖြစ်ရမယ်ပရိသန်တွေဆိုကြတဲ့ဒီလိုခန္ဓာ၅ပါးဖြစ်ပြီမဟုတ်လားလို့ဖြစ်ပြီလေဒါတော့အကြောင်းထဲမှာကြည့်မယ်ဆိုလို့ရှင်လည်းပဲကံနေပဲဟုတ်တော့မလားဒါမှမဟုတ်လဲရုပ်တဏ္ဍာနေလို့ပဲပြောကြပါစို့ဗျာဒီလိုလည်းပြောမှာဆိုရင်နော်ရုပ်ဏ္ဍတရားတွေကြီးပဲအကျိုးကိုသွားဖြစ်တယ်ဆိုတဲ့အခါကျတော့လည်းပဲတွားတာကဒီကုသိုလ်အကုသိုလ်ကံကြောင့်မလို့ဟိုဘက်မှာဘဝတည်ဖြစ်မယ်ဆိုရင်ဘဝတည်ပထမဆုံးစပြီးတော့ဖြစ်တဲ့စိတ်ကိုနှစ်ခုကိုစပ်ပြီးလို့ပฏิဆိုတာနောက်ထပ်တစ်ခါနော် standy ဆိုတာစပ်ပေးတာနောက်ထပ်ပြန်ပြီးတော့နှစ်ခုကိုစပ်ပေးလို့ပဋိတန်တေစိတ်နော်ဒါ relinking consciousness လို့ခေါ်လိုက်နော် relink ဆိုတာထပ်ပြီးတော့ link လောက် တာမဟုတ်လားချိတ်တာလေဟိုဘက်ကိုအဲ့ဒီစိတ်ကလေးဖြစ်ဖြစ်လိုက်တယ်ဖြစ်လိုက်တဲ့အချိန်ခါမှာဒီပဋိတန်တေစိတ်စဖြစ်ဖြစ်ချင်းမဲ့ဒါခန္ဓာ၅ပါးဖြစ်တယ်လို့ပြောလို့ရတာပဲကလတ်၃စီးရုပ်30ပါနေပြီလေနော်ပြီးတော့မှပဋိတန်တေစိတ်ပါပြီလေဆိုတဲ့အခါကျတော့ဒီရုပ်နဲ့နာမ်ပါပြီဆိုရင်ခန္ဓာ၅ပါးဖြစ်ပြီအဲ့ဒီခန္ဓာ၅ပါးဖြစ်တဲ့ထဲမှာလည်းပဲ ပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမမပါဟိုးကအကြောင်းကြောင့်မလို့လှုပ်တဲ့ထဲမှာလည်းပဲေကံအကြောင်းတွေထဲမှာလည်းပဲပုဂ္ဂိုလ်တ attva ပါရဲ့လားမပါဘူးဒီယုံနံဒီကံဒီစေတနာဒီကြောင့်မလို့ဒီဘက်မှာတ attva တယောက်ဖြစ်တယ်လူဖြစ်မယ်နတ်ဖြစ်မယ်ပြမဖြစ်မယ်ပေါ့ဗျာခန္ဓာ၅ပါးဖြစ်မယ်ပေါ့သူခန္ဓာလိုက်ပေါ့ဖြစ်တဲ့ခါကျတော့အဲ့ဒီအကြောင်းအကျိုးနှစ်ခုထဲမှာအကြောင်းကိုလည်းအမြင်ရှင်းရမယ်အကျိုးကိုလည်းအမြင်ရှင်းရမယ်အဲ့ဒါလိုအမြင်မရှင်းလို့ရှိရင်အဲ့ဒီနေရာလေးတွေမှာမိမိက ဒီဘက်ကပါလာတဲ့ဟာလေးကတခုခုကလေးကပဲဟောဘက်ကိုခုံကူးတော့ဒီလိုလိုလေးစဉ်းစားမိလိုက်တဲ့နဲ့တပြိုင်နက်အဲအတ္တလေးကမွတ်တယ်မွတ်တယ်နဲ့အဲ့ဒါထင်ထင်ရှားရှားပါသွားတယ်နော်ဒါကြောင့်ဒီဘက်ကအကြောင်းယုံနံပဲသင်္ခါရတွေပဲဟောဘက်ကလည်းအကျိုးသင်္ခါရတွေဒီလိုလိုမှတ်လဲရတာပဲနော် အတ္တမပါပဲနော် အတ္တလက်ပြဝิญဉ်ကောင်းဆိုတာတွေမပါဘဲနဲ့သူငါမပါဘဲနဲ့ပြောမယ်ဆိုရင်ဒါဘက်ကအကြောင်းသင်္ခါရဟောဘက်ကအကျိုးသင်္ခါရ ဒီဘက်ကအကြောင်းယုံတယ်ဟိုဘက်ကလည်းအကြောင်းယုံတယ်ဟုတ်တော့မလားအဲ့ဒီလိုမျိုးမိမိကတည်တည်ချာချာသိပြီဆိုလို့ရှိရင်ဘယ်စုပ်ပံဘွားနဲ့အတိတ်ဘွားသည်အရင်ဘွားနဲ့နောက်ဘွားသည်တိုက်ရိုက်ကြီးထားတဲ့ကူးတဲ့သဘောမျိုးလည်းမဟုတ်ဘူးနော်လုံးဝကြီးကင်းပြီးတော့နေတာလည်းမဟုတ်ဘူးသူတို့နှစ်ခုဘလို့ဆက်ဆက်တယ်အကြောင်းနဲ့အကျိုးအတိတ်ဘဝကလုပ်ခဲ့တဲ့ကံကုသိုလ်အကုသိုလ်ကံကအကြောင်းနောက်ဘဝမှာဘဝတစ်ခုပြန်ဖြစ်တာကအကျိုးဘယ်သူမှကုမသွားဘူး အဲ့ဒါလိုနည်းနဲ့မကင်းရမကင်းကြောင်းအနေနဲ့အကြောင်းကျိုးဆက်ဆက်ပြီးတော့မှဘဝတစ်ခုဖြစ်တယ်အဲ့ဒီဖြစ်တဲ့အချိန်ကလေးမှာများသောအားဖြင့်ထင်တတ်တာကအရင်အရင်ဘဝတွေတုန်းကလာကြတယ်လည်းဒီဝိညာဉ်လေးပဲဒါလေးကနေဒူလိုဒူလိုလာတာလက်ရှိဘဝရောက်ပြီလက်ရှိဘဝတည်တော်လည်းပဲနောက်ဘဝဒါလေးကထွက်သွားမှာအဲ့ထွက်သွားတဲ့ထက်မှာငါတို့အသက်ရှင်စဉ်ကာလတုန်းကလုပ်ခဲ့တဲ့ကုသအကုသတွေသူရှိမှတခါတည်းပိုက်ပြီးတော့ယူသွားမှဟောကြတဲ့ဒီအထုပ်ကလေးဖြေစားအဲ့ဒီလိုလေးစဉ်းစားတာလေးတွေရှိတယ်ဟုတ်တော့မို့လားအမေမရှိသလိုများမထင်နဲ့ ငါတို့ကအခုဘာတွေလုပ်ပြီးပြီဘာတွေလှူထားတာဘာတွေတရားထုတ်ထားတာဘလို့တွေဘာလုပ်ထားတာငါတို့ကတော့နောက်ဘဝတော့မပူတော့ဘူးဆိုတာလေအဲ့ဒါဘာနဲ့ခက်ဆင်ဆင်ဖြစ်လဲအထုတ်ကလေးဖြေစားမှနဲ့မတူဘူးလားလို့อืมဒါတော့အဲ့ဒါလေးလဲနော်ကွဲပြီစေကိုပြောတဲ့ဟာဒီအေးငါတို့ကကုသိုလ်အကုသိုလ်ဘယ်ကမဆိုးတိတ်ဘဝတော့ကြိုးပြီးမှာပဲနော်ဒါကြောင့်မလို့ကမ္မတက္ကရာတမဒိဋ္ဌိယူတဲ့နေရာမှာလည်းပဲဒီဘက်ကလှုပ်ထားတဲ့ကံဒီဟိုဘက်မှာအကျိုးပေးမယ်ဆိုတာတော့ယုံရမှာဟုတ်တယ်မလားကမ္မတက္ကရာတမဒိဋ္ဌိရှိတယ်တော့ဟုတ်တယ် ဒါပေမဲ့ဒါလေးကိုကိုကိုယ်တိုင်ကနေပြီးတော့မှကိုကိုယ်တိုင်လေးထုတ်သိမ်းပြီးတော့ယူသွားခြင်းတဲ့အဖြစ်မျိုးဆိုလို့ရှိရင်ဒါအတ္တလားအနတ္တလားအတ္တဒီဘဝမှာလှုပ်ပေမဲ့ကံကနောက်ဘဝကအကျိုးပေးမယ်လို့သိကြရဲ့လားမသိကြမလဲသိကြရင်အတ္တဖြစ်မှာပေါ့နော်ဒါကြောင့်ဘယ်အရာမှမသိကြဘူးမသိကြလို့လည်းဘုရားအနတ္တပြောတာဒါကြောင့်ယုံနာတဘာဝမှန်သမျှဒီမမြဲလို့အနိစ္စကြိုက်စရာမကောင်းလို့လည်းဒုက္ခအစိုးမရလို့လည်းအနတ္တအေးအဲ့ဒါရဲ့ပြောင်းပြန်ဆန့်ကျင်ဘက်ကနိဗ္ဗာန်ကြမှာနိဗ္ဗာန်ကြတော့ အနိစ္စမဟုတ်ဘူးမြဲပြီးလှုပ်ရှားပြောင်းလဲမှုမရှိတဲ့အတွက်မြဲလို့နေဆနော်အေးယုံ nant အပြောင်းလဲဒါတွေကတေးရမွေးရတာတွေမရှိတော့တဲ့အတွက်ကြောင့်ယုံ nant တွေချုပ်သွားတာဖြစ်တဲ့အတွက်ငြိမ့်နေတဲ့သဘာဝငြိမ့်တဲ့သဘာဝတက်တိပြောင်းသွားလို့တန်တိငြိမ့်တာဖြစ်တဲ့အတွက်ဒုက္ခအိုအိုဇာနာဇာတေးဇာမရှိတော့ဘူးနော်အေးဒါတော့နိဗ္ဗာန်ဒီနေဆမြဲတယ်ဒုက္ခချမ်းသာတယ်ဒါပေမဲ့အနတ္တအတ္တမဟုတ်ဘူးနော်အဲ့ဒါလည်းမှတ်ထားအောင် ဟောဘက်ကယုံ nant တရားတွေကတော့မမြဲတဲ့အတွက်နေအနိစ္စဒုက္ခအနတ္တအဲ့ဒီအနေနဲ့အနိစ္စဒုက္ခအနတ္တဆင်းနေနိဗ္ဗာန်ကြတော့နေဆာဒုက္ခဒါပေမဲ့အတ္တမဟုတ်ဘူးအနတ္တဟေးနိဗ္ဗာန်အတ္တလားအနတ္တလားအနတ္တနော်အဲ့ဒါတော့မှတ်ထားနော်မြဲသလားမမြဲဘူးလားဆိုမြဲတယ်နေဆာဆင်းရဲသလားချမ်းသာသလားဆိုရင်ချမ်းသာတယ်ဒုက္ခဒါပေမဲ့အတ္တလားအနတ္တလားဆိုရင်ဟေးအဲ့ဒါအနတ္တမှတ်ထားတိုက်ပိတ္တမှာအနတ္တအဲ့ဒါလည်းကွဲပြီစေဦးကောင်းပြီဒါတော့ဒီလောက်ပဲထား အဲ့တော့ဒီဟာတွေနဲ့ပတ်သက်ပြီးတော့အတိတ်တွေကိုအဲဝိညာဉ်ကိုအတိတ်ဆိုင်တဲ့အချင်းရာ၁၀ပါးနဲ့ဆင်ញင်ကြည့်တဲ့အခါမှာနောက်ဆုံးဒါငါဟာမဟုတ်ငါမဟုတ်ငါငါအတ္တမဟုတ်လို့ဝိပဿနာပညာမဲ့ပညာဖြင့်အမှန်တိုင်းမြင်အောင်ဆင်ခြင်ရမယ်ရှုရမယ်ပွားရမယ်တဲ့ဒါကြောင့်မလို့ကာလ၃ပါးကတော့ဒီနော်ပြောနေကြတဲ့အတိုင်းပဲအတိတ်ဘဝတွေတုန်းကဖြစ်ခဲ့တဲ့ဝိညာဉ်သည်နော်ဝိညာဉ်ဆိုတာစိတ်ပြောတာစိတ်ဆိုတာအာယုရှိမှစိတ်ရှိတယ်အာယုမရှိရင်စိတ်မရှိဘူးဆိုတော့ အဲ့ဒီအာယုံဖြစ်တဲ့အချိန်တုန်းကသူတို့စိတ်တွေဖြစ်ဖြစ်ပြီးတာနဲ့ဘာဖြစ်ပြီလဲပြက်ပြီဆိုတော့အတိတ်ဘဝမှာဖြစ်ခဲ့တဲ့ဝိညာဉ်မှန်သမျှတွေဒီလည်းပဲအတိတ်ဘဝမှာဖြစ်ပြီးရင်ချုပ်ခဲ့ပြီးဘယ်စုပ်ပံဘဝမှာဖြစ်နေတဲ့ဝိညာဉ်တွေကလည်းဖြစ်ပြီးတာနဲ့ချုပ်ပြီးနောက်အနာဂတ်ဘဝမှာလည်းဖြစ်တဲ့ဘဝမှာချုပ်ပြီးနောက်ထပ်တဲ့ဘဝမကူဘူးဒါကြောင့်မလို့သူတို့ဒီဒီပါလဲအနေစာဒုက္ခအနတ္တာတကယ်လို့များကိုယ်တဏ္ဍာပိစ္ဆကကိုယ်တဏ္ဍာမှာဖြစ်တဲ့တရားကိုပိစ္ဆကကြကြနော်ပိစ္ဆုပန်တဲ့တဲ့သိပြီးတော့မှနားလည်ပြီဆိုရင် ကောင်းပြီဟောဒီဝိညာဉ်စိတ်တွေကိုပဲမိမိတန်တန်မှတပါအခြားသောတန်တန်နော်မိမိတန်တန်မှာရှိတဲ့စိတ်ကိုတည်တည်ချာချာနားလည်ပြီဆိုလို့ရှိရင်အခြားအခြားသောတန်တန်မှာဖြစ်တဲ့စိတ်တွေကိုလည်းမှန်းဆသောအဖြစ် inferential knowledge နဲ့ရှုလို့မရဘူးလားရတယ်လေခုနကငရုတ်ကြီးစားဘူးတဲ့သူလို့ဝါစာဘီစားဘူးတဲ့သူလို့သိပြီပေါ့။အော်တတ္တဝါတွေရဲ့တန်တန်တွေမှာလောဘဟိတ်ဆိုလို့ရှင်တော့ငါငါတန်တန်ကလောဘလဲလိုချင်တာပဲ။နော်။သူများတန်တန်ကလောဘလဲ လိုချင်မှာပဲသူတို့လောဘဆိုတာလည်းပဲအဲပရမတ္ထတရားဖြစ်တဲ့အတွက်ဖြစ်ပြီးရင်ပြည့်ဟောသူလက္ခဏာမရှိဘူးလားရှိတယ်ဆိုတော့ကိုယ်တန်တန်မှာမြင်တဲ့အတွက်သူများတန်တန်ကိုပွားလို့မရဘူးလားအေးတပါးသောပုဂ္ဂိုလ်တွေမှာရှိတဲ့တန်တန်ကိုလည်းအနုမာနာနည်းနဲ့မှန်းလို့ရပြီတဲ့နော်ကင်ကောင်းပြီကိုယ်ခန္ဓာတန်တန်မှာလည်းတခါရှိသေးတယ်ရှုသေးသေးချာချာရှုမှတ်ပွားများတဲ့ခါကျရင်တော့ဖြစ်ဖြစ်ကိုမြင်တယ်ဖြစ်တာမြင်ဖြစ်တာကိုသိတယ်ဖြစ်တဲ့တိုင်းဖြစ်တဲ့တိုင်းသိတယ် ဒါပေမဲ့စောစောကလိုပဲတတိမမူဘူးအတန်းရှင်မပေးဘူးဆိုလို့ရှိရင်ကိုယ်ခန္ဓာကိုဖြစ်တာတွေကိုသိရလားမသိဘူးလွတ်တာတွေအများကြီးလေဒါတော့အကောင်းပြီငါရှုခိုက်မှာတွေ့လိုက်တဲ့ယုံ nant သဘောတဘာဝတွေအဲဝိညာဉ်ပဲပြောကြပါစို့ဒီနေရာဝိညာဉ်ဆိုတော့ငါရှုခိုက်တုန်းကသိတဲ့ဝိညာဉ်တွေဟာဒီလိုပဲအနိစ္စဒုက္ခအနတ္တသဘောကိုမြင်နေဆိုရင်မရှုမိပဲလွတ်တဲ့ဝိညာဉ်တွေကလည်းဘာထုမလဲဒီတိုင်းပဲဖြစ်ပြီးရင်ပြက်မှာပဲအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးပဲရှိမယ်လို့ အဲ့ဒီလိုမှန်းလို့လည်းမသိနိုင်ဘူးလားသိနိုင်တယ်တဲ့မိမိရဲ့မိမိကိုယ်ကိုယ်လည်းပဲအဲ့ဒီလိုမျိုးမရှုမိပဲလွတ်သွားတဲ့စိတ်ဝိညာဉ်တွေကိုလည်းရှုသိနိုင်တယ်တဘာသူတွေရဲ့စိတ်ဝိညာဉ်ကိုလည်းဖြစ်ဖြစ်ပုံမှန်းစာပြီးရှုလို့ရပြီအေးအတိတ်တုန်းကစိတ်တွေကိုလည်းပဲအဲ့ဒီလိုနည်းနဲ့သိမ့်ကြုံပြီးတော့ပေါင်းပြီးတော့ဒီလိုရှုလို့ရပြီ နောက်အနာကဝိညာဉ်တွေကိုလည်းရှုလို့မရဘူးလားအေးအဲ့ဒါကိုပစ္စခကိုအာကောင်းမှတည်တည်ချာချာမြင်မှသာလျင်နော် မိမိတဏ္ဍာမှာလွတ်တဲ့စိတ်တွေတဘာသူတွေရဲ့စိတ်အတိတ်မှာဖြစ်တဲ့စိတ်နော်နောက်အနာဂတ်မှာဖြစ်တဲ့စိတ်တွေကိုပုံစံတူယူပြီးတော့ရှုလို့ရတယ်လို့ပြောတာဒါတော့ကောင်းပြီအတွင်းအပြင်ဆိုတာလေးဖတ်ကြည့်ပါဦးကိုယ်ထဲ၌ ကျမ်းသူဆက်အောင်ကျမ်းတမ်းအယုတ်အမြတ်ဆက်မယ်ယုံဉာဏ် ရှင်းမှလည်းတော်တော်ကြဲကြဲပြတ်ပြတ်ရှင်းပြီဆိုတော့အလုံးခြုံပြီးတော့ရှင်းပေးပါမယ်အတွင်းပြင်ကတော့စောစောကပြောသလိုပဲခန္ဓာကိုယ်ထဲမှာတွေးထိခံစားရတဲ့သဘောတဘာဝတွေကိုအာယုံပြုပြီးစိတ်အသိစိတ်ပေါ်ရင် အတွင်းခန္ဓာကိုယ်အတွင်းကိုအာယုံပြုပြီးတော့သိလိုက်တဲ့ဝိညာဉ်ကိုစိတ်ကိုဒါအတွင်းမှာဖြစ်တဲ့စိတ်ဝိညာဉ်လို့ခေါ်ရမယ်နော်အာယုံကအတွင်းကိုရောက်နေတာဟုတ် ကိုကိုဆိုကိုထားပါတော့ကိုခန္ဓာကိုယ်ထဲမှာရာတာတောင်းတာအောင့်တာတင်းတာတော့ထိတွေ့မှုတွေအေးတာပူတာစသည်ရှိလိမ့်မယ်လေအဲ့ဒီနေရာလေးကိုစိတ်ကရောက်ရင်ပူရင်ပူတယ်ဆိုတဲ့အတိတဲ့စိတ်ကလေးပဲဖြစ်ဘူးလားဖြစ်တယ်လေဒါကာယဝိညာဉ်စိတ်ပဲဟုတ်တယ်မဟုတ်လားပူတာယူခံစားတာလေဒါတော့ကာယဝိညာဉ်စိတ်ဖြစ်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ထဲမှာအာယုံပြုပူတာအေးတာတောင်းတာတင်းတာကိုစိတ်ကရောက်သွားပြီးတော့ပူတယ်ဟေးအေးတယ်ဟေးနားတယ်တောင်းတယ်တင်းတယ်စသည်ဖြစ်သွားတဲ့အခါကျတော့ဒါအတွင်းအာယုံကိုပြုပြီးအသိစိတ်ဖြစ်တာဟုတ်တယ်မဟုတ်လား နာရာညောင်းနာတောက်နာတက်နာပူရာအေးတာကအာယုံအဲ့ဒါကိုသိတာက စိတ်ဆိုတော့အဲ့ဒီစိတ်ဒီအတွင်းအာယုံကိုယူပြီးသိစိတ်ဖြစ်တဲ့အတွက်ဒါအတွင်းအာယုံယူတဲ့ဝိညာဉ်လို့ခေါ်ရမယ်ကျန်တာတွေကတော့အပြင်ဘက်ကတော့နော်အပြင်ဘက်မှာဖြစ်နေတဲ့ဖြစ်သမျှတွေကိုဒါအပြင်အာယုံလို့ပဲအကြံပြင်ပြောကြပါစို့နော်ဒါတော့အပြင်ဘက်ကအာယုံကလည်းအတွင်းကိုမရောက်ဘူးအပြင်ဘက်မှာပဲဖြစ်ပြီးချုပ်တယ်အတွင်းမှာဖြစ်တဲ့အာယုံကလည်းအဲသိစိတ်ကလည်းပဲအတွင်းမှာဖြစ်ပြီးရင်ချုပ်တယ်တဲ့တစ်ခုနဲ့တစ်ခုအတွင်းကအပြင်ကိုမပါဘူး အပြင်ကလည်းအတွင်းကိုမပါပရမတ်တို့ရဲ့သဘောတရားအတိုင်းသူဖြစ်ရဌာနနဲ့ပဲတလက်မမမရွေပဲသူ့နေရာမှာပဲချုပ်ပြောက်ပစ္စည်းပြီးတော့သွားတာဖြစ်တဲ့အတွက်အနေဆာဒုက္ခအနတ္တသဘောတရားမျှတာတည်းတဲ့အကျမ်းအနုအယုတ်အမြတ်ဒါကတော့နည်းနည်းပေါင်းပြောလိုက်မယ်ပေါင်းပေးပြီးတော့ဒီကျမ်းနယ်ဆိုတဲ့နေရာမှာ तू ကကျမ်းဆိုတဲ့စကားလုံးကတိုက်ရိုက်ပါနေတယ်။အော်လာရိကကဒီနေရာမှာ ဟောနန္တရားတို့သဘောကထိတွေ့ကြင်တွယ်လို့တော့မရဘူးဒါပေမဲ့သူ့ရဲ့ဖြစ်တဲ့သဘောအချင်းရာသည်ကြမ်းတမ်းတဲ့သဘောရှိရတယ်ဟုတ်တယ်မဟုတ်လားနန္တရားဟာကြင်တွယ်ထိတွေ့လို့မရတော့လည်းပဲထိုနန္တရားကြောင့်ဖြစ်ပေါ်လာမဲ့အကျိုးဆက်ရုပ်တရားကြီးကြတော့ကြင်လို့တွေ့လို့မရဘူးလားရတယ်လေရတယ်ဆိုတဲ့အခါကျတော့ကြင်ကောင်းပြီးစိတ်ထဲမှာအကြမ်းဆုံးကပဲစိတ်လေဒေါသစိတ်ပေါ်သိသိကြတာပဲဒေါသဖြစ်ပြီဆိုရင်ကြိုင်ဒေါသကိုကြိုင်လို့မရပါဘူးမဲ့ဒေါသဖြစ်တဲ့လူတော့လက်နဲ့ကြိုင်ကြည့်မသိဘူးလားမျက်စိနဲ့မြင်လို့လည်းမရဘူးလား ရတာပေါ့ရတာပဲရတဲ့ခါကျတော့ဩစိတ်တွေထဲမှာအကြမ်းဆုံးကဘာသူဖြစ်တော့မလဲဒေါသတဲ့ဒါကြောင့်မလို့ဒါကြောင့်ဒေါသရဲ့ကြမ်းတမ်းတဲ့ပုံသဏ္ဍာန်ကိုကြည့်ပြီးတော့ဒေါသမှတပါသောစိတ်တွေကကြတော့တခါသူတည်းနှုတယ်လို့ပြောတာနော်ဒါတော့ရိုးရိုးလေးပြောမယ်ဆိုရင်တော့နည်းနည်းလေးနှစ်စုလောက်ခွဲကြည့်ကြစို့ပေါ့နော်အာဟုသောဘက်က ချမ်းတယ်လို့ပြောမယ်ကုသိုလ်ဘက်ကနှုတယ်လို့ပြောမယ်ဒါအကုသိုလ်ထဲမှာလည်းတခါပြန်ကြည့်ဒေါသကိုစောစောလည်းတေယုတ်ခွဲပြပြီးပြီနော်ဒေါသပုံစံနဲ့မျိုးမျိုးဒေါသကချမ်းတယ်ချမ်းတဲ့ထဲမှာလည်းပဲတခါဒီဒေါသဘာကြောင့်မလို့ချမ်းတယ်လို့ပြောလို့ရှင်လောဘသမားကမချမ်းဘူးလောဘသမားမချမ်းဘူးလောဘသမားအမတန်အပြောချိုတာဟုတ်တယ်မဟုတ်လားဈေးအောင်တဲ့သူတွေဘယ်သူများဆဲပြီးတော့ရအောင်လဲလို့ဟမ်ဟာမကြီးရဲ့ကိုကြီးဟာဘာဘာရဲ့ဘာဖြစ်တယ်ညာဖြစ်တယ်နဲ့တခါတည်း ဆိုင်နဲ့မဝင်ဝင်အောင်ခေါ်ရမို့လားလို့ဟာသေချာဓမ္မမသိလို့ရှင်မသေးချင်ကြိုက်ထီးတို့ထမင်းဆိုင်ရှေ့သွားရကြည့်ပါလားလို့အကုန်လက်တောင်ဆွဲသေးတယ်နော်အဲ့ဒါကြည့်လေလောဘချိုတယ်ချိုချိုလေးအေးအဲ့ဒါတော့ဒီလိုပဲမောဟလည်း तू ခတ်ချိုချိုခတ်ပြော့ပြော့လေးတယ်ဆိုတော့တို့ရဲ့စိတ်ဖြစ်ပုံကိုကြည့်လိုက်စမ်းနော်ဒေါသလည်းဖြစ်ပြီးဟေ့ဆိုတဲ့ခါကျတော့ထောင်းနဲ့ထပြီးတော့တခါတည်းပုံသဏ္ဍာန်တွေပြောင်းအတန်တွေပြောင်းနော်အမူအရာတွေပြောင်း action တွေအကုန်ပြောင်းမသွားဘူးလား ပြောင်းသွားတယ်ဒါကြောင့်ဒေါသလောဘတို့မောဟတို့နဲ့ဆိုင်ကြမ်းတယ်တဲ့တခါလောဘလည်းမောဟနဲ့ဆိုင်သူကကြမ်းတယ်တဲ့နော်အဲမောဟမှာလည်းသူတို့အဆင့်တွေမျိုးမျိုးရှိသေးတယ်ထားပါတော့ဒိဒေါသရဲ့ဟိုတဲ့နေမှာလောဘမှာလည်းလောဘကိုနည်းနည်းလေးပြောကြပါစို့ပေါ့နော်လောဘမှာလည်းပဲသူကခိုးခြင်းဝှက်ခြင်းလောက်အောင်ဖြစ်တဲ့လောဘတော်တော်ဆိုးတယ်ခိုးတာဝှက်တာမှာလည်းပဲအထွတ်အမြတ်ပစ္စည်းကိုခိုးတာမျိုးဥပမာဖျားစေဘူးတက်ခိုးတာဟုတ်တယ်မဟုတ်လားဖျားဗန္တာတော်တွေခိုးတာ ဟာထားပါတော့ရန်တာပုဂ္ဂိုလ်တစ်ပါးရဲ့ပစ္စည်းကိုခိုးတာဒါမျိုးတွေဟာခိုးခြင်းတူပေမဲ့ကံခြင်းတူနိုင်မှာမလားမတူဘူးပစ္စည်းချင်းတာတူချင်းတူမယ်နော်ဟိုးကစိန်ဆိုင်ကစိန်တပွင့်ကိုခိုးတာနဲ့ဘုရားဇီရီတော်ထက်ကစိန်တပွင့်ခိုးတာတန်ဖိုးချင်းတူမယ်ဒါပေမဲ့အာကုသို့အပြစ်ချင်းတူပါမလားမတူနိုင်ဘူးဒါကိုပြောတာဒါကြောင့်ခိုးတဲ့လောဘချင်းမှာနော်မတူနိုင်ဘူးပြောတာဒါတော့တကယ်လို့မြခိုးတဲ့သူကဗုဒ္ဓဘာသာဖြစ်မယ်ဆိုလို့ရှိရင်ငရဲကြမှာဆိုတာလည်းမသိဘူးလား သိတယ်ဆိုတော့အဲ့ဒီသိသိကြီးနဲ့ခိုးရင်ဒီလောဘဟာတော်တော်ကိုဆိုးပြီအဲ့ဒါပြောတာနော်ဒါကြောင့်လောဘမှာလည်းသူ့ရဲ့ degree တွေအတက်ကြအများကြီးရှိပါတယ်မောဟမှာလည်းဒီတိုင်းပဲရိုးရိုးလေးမသိတာထက်နော်ဖရာနဲ့တရားနဲ့တန်ခါနဲ့ပတ်သက်တာတွေကိုတွေးဝေတာထင်မှားတာယုံမှတန်တရားဖြစ်တာမနိုင်ရှင်အပ်တာတွေကိုနှိုင်းရှင်တာဟုတ်တယ်မဟုတ်လားဖရာလည်းလူငါတို့လည်းလူဘာထုလဲအတူတူပဲရှေ့ကိုစရာမလိုဘူးဒီလိုမျိုးထင်တာတွေရှိဘူးလား ရှိတယ်လေလူတွေကိုလူလူချင်းအတူတူသွေးသားချင်းအတူတူဆိုပြီးတော့အတူတူတခါတည်းဟောဇရုပ်ရိုက်တယ်လို့ရှက်ချပလိုက်တာလေအတူတူနော်အဲနောက်ပြီးတော့တခါဘာထုလဲဟိုလူတွေရဲ့ကိုးကွယ်မှုဆိုတာကဟိုမတီရီကိုကိုးကွယ်တာဘာမဟုတ်ဘူးလေအထားပါတော့ဇေရီတော်တဲတယ်ဆိုတာကအဲ့ဒီဇေရီရဲ့အတွင်းထဲမှာပုဂ္ဂိုလ်ဒုတိယရဲ့ဂုံကိုရည်စူးပြီးတော့တဲတာမဟုတ်လားတဲတယ်ဆိုတဲ့ခါကျတော့ဒါကြောင့်မလို့သူတို့ကိုအလေးမြတ်ပြုတာရှိခိုးတာအာဇာနည်ကုန်းမှာအာဇာနည်အသက်ရှင်တာရှိသေးလားမရှိဘဲနဲ့ဘာလို့ခမရတို့သွားဆလန်တာလဲ ဂုံဂုံဟုတ်တော့မလားသူတို့တိုင်းပြည်အတွက်အသက်ဆုံးခဲ့တဲ့သူတို့ရဲ့ကြိုးစားမှုဂုံတွေဒါတွေကိုအလေးပြုတာအုပ်ကူကြီးမဟုတ်ဘူးကြောက်တုံကြီးမဟုတ်ဘူးဒါတော့ဖရားလည်းရှိခိုးတယ်ဆိုတာကြောက်တုံးကြီးရှိခိုးတာမဟုတ်ဘူးအုပ်ကိုရှိခိုးတာမဟုတ်ဘူးဖရားရဲ့တတ္တဝါတွေပေါ်မှာယေရှုကြီးတဲ့အသိဉာဏ်တွေစေတနာတွေမေတ္တာတွေကရုဏာတွေကိုရှိခိုးတာဂုံကိုရှိခိုးတာအိမ်မှာအဖေမေမိဘတတ်ဖို့မရှိဘူးလားခင်ဗျားတို့ရှင်မကိုဘူးလားစက်ကူကြီးများကအလောက်ရှို့လို့ခံရှိခိုးနေသေးတယ်အဲ့လိုပြောရင်ခံမမလားမခံနိုင်ဘူးခင်ဗျားတို့ဘာကြောင့်မခံနိုင်လဲ စက်ကူကဒါလည်းစက်ကူပဲဒါပေမဲ့အင်္ဂအမေဖေပုံနဲ့စက်ကူနဲ့တူးရလားဒါကရိုးစက်ကူဟောကဘာထုလဲဟောလည်းစက်ကူပဲသူတို့လိုပြောကြသတန်းဆိုရင်ပြောပါတယ်အေးအဲ့ဒါပေါ့ဒါတော့မိဘဆိုတဲ့အယုတ်ပါနေတယ်ဒါတော့မိမိကစက်ကူကိုရှ िख ိုးတာမဟုတ်ဘူးအယုတ်ထက်ကမိဘကိုပေါ့ဂျေစုတွေရှိခဲ့တာဒီအာယုပြည့်ရှ िख ိုးတာနော်ဒါကြောင့်မလို့ဒီအဲစကားဘေးထွက်သွားတာတော်တော်များနော်အဲ့ဒီအခုနကလောဘကိုပြောချင်တာပါလောဘရဲ့ ဒီအနေအမြင်မတူဘူးဆိုတဲ့အကြောင်းเนาะဒိဋ္ဌိတွေလည်းအတူတူပဲအဲ့ဒီလိုမျိုးမတူတဲ့အတွက်ကြောင့်မလို့ဒီကြမ်းတမ်းတယ်ဆိုတဲ့ဟာတွေကသူ့ကိုလောဘနဲ့စားရင်ဒေါသကကြမ်းတမ်းတယ်ဒါမောဟနဲ့ဆိုင်လောဘကြမ်းမြန်တယ်အဲ့ဒီလိုမျိုးသူတို့မှလည်းအောက်ကိုနှိမ်ပြီးတော့သွားတယ်ဒါတော့အကုသိုလ်စိတ်တိတ်တင်စိတ်တိတ်တင်မှာအကုသိုလ်စိတ်တွေမှာတော့အစင်စင်သူရဲ့စိတ်တွေဟာနော်ဒီလိုလောဘစိတ်ဒေါသစိတ်မောဟစိတ်တွေကသူတို့ကြမ်းတမ်းတယ်အဲကုသိုလ်စိတ်ကတခါသူနစ်စာတော့နော်အဲနုညံ့သွားတယ်ဒါတော့ကုသိုလ်စိတ်မှာလည်းပဲအကြမ်းမြင်ပဲပြောမယ် ကုသိုလ်စိတ်မှာလည်းပဲရှင်လန်းတက်ကြွပြီးတော့ထိမနိုင်သိမ့်မရဝမ်းသာလွန်းတဲ့ကုသိုလ်နဲ့ဒီဒီညင်ညင်ကလေးလှုပ်တဲ့ကုသိုလ်မတူဘူးဝမ်းသာရှင်လန်းတက်ကြွလက်နဲ့ကုသိုလ်ကနိုင်နေတဲ့ကဲနော်တီတီငိမ့်ငိမ့်ကလေးနဲ့လှုပ်တဲ့ကုသိုလ်ကျတော့လင်းနေတယ်တဲ့နော်တခါတလေကျတော့သောမနတာကောင်းတော့ကောင်းတယ်လေနော်ကောင်းပေမဲ့တခါတလေကျတော့သောမနတာနှိမ်သွားပြန်တယ်နော်တခါတလေကျတော့ဥပေက္ခပို့ပြီးတော့မြင့်သွားတာနော်ဥပေက္ခပို့တည်ငိမ့်တယ်လေ အဲ့တော့ထားပါတော့နော်ကုသိုလ်မှာလည်းပဲကုသိုလ်ချင်းတူပေမဲ့သူ့ရဲ့ဖြစ်ပုံဒီဂရီလေးတွေကွဲတယ်လောက်တဲ့ကုသိုလ်ကြည့်ပြီးတော့ဒါနထက်သီလမြတ်တဲ့သီလထက်ဘာဝနာသမထမြတ်တဲ့သမထထက်ဘာဝနာမြတ်တဲ့ဒီလူကလည်းအဆင့်အဆင့်ရရှိသေးတယ်ဆိုတော့နော်သူ့ရဲ့နုညံ့မှုလေးတွေတိမ်မွေ့မှုလေးတွေအကျိုးကြီးမှုအဲစသည်အဲ့ဒါလေးတွေလည်းကွာသေးတယ်ဒါကြောင့်သူဖြစ်တဲ့ဟာတွေမှာတစ်ခုနဲ့တစ်ခုမတူဘူးအမ်နောက်ပြီးတော့တခါ နည်းနည်းလေးဒီနေရာမှာထည့်ပြီးတော့အချိန်လေးနည်းနည်းရသလောက်ပြောချင်တာကဒါတွေဟာစိတ်နဲ့ပတ်သက်တာဖြစ်တဲ့အတွက်ဦးဇင်းတို့တတိပဋ္ဌာန်ရှုတဲ့နေရာကြတော့ဒီစိတ်တွေကိုရှုတဲ့အခါမှာဒါဘာနုပဒနာဖြစ်မလဲစိတ်တာနုပဒနာဖြစ်မယ်စိတ်တာနုပဒနာနဲ့ပတ်သက်ပြီးတော့နည်းနည်းလေးမဆီဆရာတော်ဘုရားကြီးရဲ့စာအုပ်ထဲကနည်းနည်းလေးဖတ်ပြခြင်းနဲ့နော်ဘုဒ္ဓတာဖြစ်အောင်ဘာဖြစ်လို့လဲဆိုတော့ဒီစာတွေဟာစာတိုင်းပြောသွားလို့ရှိရင်ဘာမှရတာမရှိဘူးလုပ်ငန်းခွင်မှာတွေ့တာကလေးနဲ့နော်မှန်းဆပြီး နော်တကယ်အမြင်ကြီးမဟုတ်တော့မှကိုလောက်ခဲ့တဲ့အတွေ့အကြုံလေးနဲ့မှန်းဆပြီးမှတိမှဟောဒီစာလေးကကိုထဲမှာကြံခဲ့တာဒါမို့ဆိုတော့စာကနားထောင်ပြီးရင်ဖတ်ပြီးရင်ပျောက်သွားတာပဲဒါတော့ကောင်းပြီဦးဇင်းတို့စိတ်ဓာတ်ဥပဒနာထဲမှာတာရကစိတ်တံဝါတာရကစိတ်တံမိတိပဇာနာတိပုံလေတာရကဝါစိတ်တံတာရကစိတ်တံတာရကစိတ်တံဒီပဇာနာတိယာကနဲ့တကွဖြစ်တဲ့စိတ်ကိုဩဒါယာကနဲ့တကွဖြစ်နေပါလားလို့သိရမယ်တဲ့ယာက မပါတဲ့စိတ်ကြတော့လည်းပဲຢာကကင်းလွတ်နေတဲ့စိတ်ပါစိတ်ပါလားလို့ဒီလိုလေးသိပေးရမယ်တဲ့ရှုမှတ်ပေးရမယ်လို့ဆိုလိုတယ်အဲ့ဒီနေရာလေးတွေမှာထားပါတော့လောဘဖြစ်ပြီဆိုရင်တဲ့လောဘနဲ့ဖြစ်တဲ့စိတ်မှန်သိရမယ်လောဘကစေတသိက်ပေါ့နော်ဒါမဲ့စိတ်ကိုဦးစီးပြောတယ်လောဘနဲ့တကွဖြစ်တဲ့စိတ်နော်ဒေါသနဲ့တကွဖြစ်တဲ့စိတ်မောဟနဲ့တကွဖြစ်တဲ့စိတ်အေးအတူရဲ့ပြောင်းပြန်ဆန့်ကျင်ဘက်ကလောဘလွတ်တဲ့စိတ်ဒေါသမပါတဲ့စိတ်မောဟမပါတဲ့စိတ်အဲ့ဒီလိုလေးတွေရှုတယ်ရှုတဲ့အခါကျတော့ဒီနေရာမှာ ဒီလောဘနဲ့တကွဖြစ်တဲ့စိတ်ကိုရှုတဲ့အခါမှာထားပါတော့တင်းကြိုတက်ထားလို့ဟာလောဘမှုပထမစိတ်ဒုတိယစိတ်စသည်ဖြင့်ပေါ့နော်ဒီအဲ့ဒါတွေကိုတခုချင်းတခုချင်းတရုပ်တွေရေတွက်နေမယ်ဆိုလို့ရှိရင်အဲ့ဒါလောဘကိုရှုတာမဟုတ်ဘူးတဲ့အဲ့ဒါလည်းမှတ်ထားအောင်နော်ဒါကတင်းကြိုလေ့လာတဲ့အခါမှာတရုပ်တွေကွဲအောင်သိအောင်လို့မှတ်တာတကယ်ရှုတဲ့အခါကျတော့ငါဖြစ်တာလောဘပထမစိတ်လားဒုတိယစိတ်လားဒီလိုလေးစဉ်းစားကြရလို့ရလား မလို့ဘူးသောမနတ္တနဲ့တကွဖြစ်တာလားဒေါမနတ္တလားဒိဋ္ဌိကရတန်ပြုတ်လားဒိဋ္ဌိကရဝိပြုတ်လားဒါတွေလုံးဆရာလို့ရလားမလို့ဘူးလောဘဖြစ်တယ်ဆိုရင်ကိုကအာယုံကိုတွေးလိုက်တဲ့အခါမှာလိုချင်မှုဖြစ်ရင်ဟောငါလောဘဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်လို့ရှုနေရင်ဒါပြီးပြီလို့ပြောတာဒါတွေကိုသောမနတ္တလားဒေါမဥပ္ပခါနဲ့ဖြစ်တာလားဒိဋ္ဌိကရတန်ပြုတ်လားဒိဋ္ဌိကရဝိပြုတ်လားလို့ဒီလိုတွေခွဲမနေနဲ့လို့ပြောတာခွဲနေရင်ရှုတာမဟုတ်တော့ဘူးတယုတ်တွေရေးနေတာပဲဖြစ်သွားလိမ့်မယ်ဒါကြောင့်အဲ့ဒီခါတွေမှာအဲ့ဒါလေးတွေကိုနည်းနည်းလေးဆရာတော်ကြီးကခွဲပြီးတော့ပြောတာသိပြီးတော့မှတ်သားဖို့ကောင်းပါတယ် ဒါတော့နောက်တစ်ခုကလောဘမဟုတ်တဲ့စိတ်ပေါ့နော်ဒီလောဘကင်းကွာနေတဲ့စိတ်ကိုတွေးတဲ့ခါကြလို့ရှင်လဲဖြစ်လို့ရှင်လဲလောဘကင်းကွာတယ်ဆိုတာကိုပဲရှုပါတဲ့လောဘကင်းကွာတယ်ဆိုတာလောဘမှာတပါတော့ဒီဒီကုသိုလ်နဲ့အဗျာကတစိတ်တွေပေါ့လေနော်ကုသိုလ်ဆိုတာကဘာတွေလဲဆိုလို့ရှင်လောကီကုသိုလ်တွေပါမယ်ဝိပဿနာရှုတာဖြစ်တဲ့အတွက်လောကုတ္တရာစိတ်မပါဘူးနော်လောကုတ္တရာစိတ်ကဝိပဿနာရှုလို့ရရင်လားမရဘူး ဝိပဿနာရှုတိုင်းရှုတိုင်းဘာကိုပဲရှုမလဲဆိုတော့လောကီပဲရှုရတယ်ဘာကိုပဲရှုမလဲလောကီစိတ်လောကီယုတ်ယုတ်ကတော့လောကီလောကုတ္တရာမရှိပါဘူးလောကီပါပဲเนาะလောကီဖြစ်တဲ့ယုတ်နဲ့စိတ်တွေစေတသိက်တွေကိုရှုရတယ်လောကုတ္တရာမရှိအောင်ဒါတော့ကောင်းပြီလောဘမှာလွတ်တယ်ဆိုလို့ရှိရင်တာမန်ညအဲနည်းနည်းလေးစာပေလေးအခြေခံရှိတဲ့ပုဂ္ဂိုလ်ဆိုတော့နည်းနည်းလေးတိုးစဉ်းစားမယ်ပေါ့လေเนาะဒီလောဘမှာပါတဲ့စိတ်ဆိုလို့ရှိရင်လောဘ မဟုတ်တဲ့စိတ်ကတော့ तू ပြောတာကဒီလောကီကုသိုလ်စိတ်နဲ့အဗျာကတစိတ်တွေကိုရှုတယ်လို့ပြောတာဒါပေမဲ့တခါတလေသင်ကြိုတက်ပြီးတဲ့လူဆိုလို့ရှိရင်အော်လောဘမပါရင်လောဘမှာအလွတ်ဖြစ်တယ်ဆိုရင်တော့ဒေါသစိတ်လဲဆိုင်တယ်မောဟစိတ်လဲဆိုင်တယ်လို့ဒီလိုလေးတဲ့သင်ကြိုတက်တဲ့လူကကပ်ပြီးတော့စဉ်းစားစရာမဖြစ်ဘူးလားဖြစ်တယ်နော်စဉ်းစားကြည့်လောဘပါတဲ့စိတ်ကိုတော့လောဘနဲ့တကွဖြစ်တဲ့စိတ်လို့ဒီလောဘမပါတဲ့စိတ်ကြတော့လောဘမပါတဲ့စိတ်လို့ဒီဟုတ်တော့မဟုတ်လားလောဘနဲ့ လောဘနဲ့တကွမဖြစ်ဘူးဆိုရင်လောဘမပါမပါဘူးလောဘကိုခြံပြီးတော့ကြံတဲ့စိတ်တွေဖြစ်တယ်လို့တာမန်ကြည့်ရင်အဒီရောအဲ့ဒါလိုဖြစ်တာဒါဆိုတော့လောဘမပါရင်ဒေါသလည်းဆိုင်တယ်ဆိုင်မှုလားဆိုင်တယ်လေလောဘမပါဘူးဆိုကြံတဲ့စိတ်ဆိုတော့ဒေါသလည်းဆိုင်တယ်မောဟလည်းဆိုင်တယ်ဒါပေမဲ့တကယ်အထက်ကထာမှာကောက်ပြတဲ့ခါကျတော့လောကီကုသိုလ်စိတ်ရဲ့ဝိပဿစိတ်ရဲ့ကရိယာစိတ်ရဲ့ဒါတို့ချုပ်ပြီးတော့အဗျာကတစိတ်လို့ခေါ်တယ်ကုသိုလ်နဲ့အဗျာကတစိတ်တွေပဲဖြစ်တယ်တဲ့ဖြစ်တော့ဇော်ကြီးကသူပရိပတ်ကို တေးသေးချာချာမလုပ်သေးခင်တုန်းကပရိယတ်တိနယ်ပယ်မှာရှိတဲ့အချိန်တုန်းက तू ကစာပေအသိနဲ့ तू ကခေါင်းထဲကတရုပ်ကောက်ကြည့်တာပေါ့လေ။အော်လောဘနဲ့တကွဖြစ်တဲ့စိတ်ကတော့လောဘနဲ့တကွဖြစ်တဲ့စိတ်လို့ရှုရမယ်သိရမယ်။လောဘမပါတဲ့စိတ်ကြတော့လေလောဘမပါဘူးလို့သိရမယ်ဆိုလောဘမှတပါးဆိုရင်ဒေါသလည်းဆိုင်တယ်မောဟလည်းဆိုင်တယ်ဆိုတော့ဒီနေရာမှာကြတော့မကောက်ဖဲနဲ့ဘာလို့လောဘနဲ့ဒေါသကိုခြံခဲ့ရတဲ့တုံးလို့ तू ကတန်တရားဖြစ်ဘူးတဲ့တဲ့။နော်။ ဒါကြောင့်ဒါလေးကို quotation ရအောင်ဦးဇင်းဖတ်ပြပေးမယ်နော်စာပေဟာတခါတလေကြာရင်မိုးထောင်တက်ပေမဲ့အကျင့်မပါသေးရင်သဘောမပေါက်ဘူးဆိုတဲ့အကြောင်းပြောတာအဲ့ဒီလိုပြဆိုထားရမှာဒေါသမှုစိတ်မောမှုစိတ်တွေကိုတတ်မဲ့ကင်းတဲ့စိတ်အရာထဲမှာဘာကြောင့်ထက်သွင်းမယူရပါလိမ့်မလဲလို့ပฏิပတ်သုတမရှိသေးမီတုန်းကဘုန်းကြီးမှာတန်တရားဖြစ်ခဲ့ဘူးပါတယ်တဲ့ခိုင်နော် ဒီလိုဆရာတော်ကြီးရဲ့ဝန်ခံချက်နော်နော်စာရေးဆရာမတော်ရရဲ့ဝန်ခံချက်မဟုတ်ဘူးဒါတော့ဆရာတော်ကြီးတပါးရဲ့ဝန်ခံချက်ဆရာတော်ကြီးဝန်ခံထားတယ်ဒါဘာပြောတာလဲဆိုရင်ပฏิပတ်တိမပါသေးရဲ့ဒီပရိယတ်ကပြောတဲ့အဓိပ္ပာယ်ကိုဒီ taste ကို ကောင်းကောင်းမခံစားနိုင်သေးဘူးဒါကိုပြောတာနော်လစ်လာမှုတွေမရပါနဲ့လို့ပြောချင်တာဦးဇင်းကဘယ်လောက်ကြီးပဲသိပါစေဘသူဖြစ်ဖြစ် ဆရာတော်ကြီးကဒါကိုပြောတယ်ဆိုတော့အေးမင်းတို့လည်းရက်မနေနဲ့ငါလိုဖြစ်လိမ့်မယ်လို့ပြောတာနဲ့အတူတူဖြစ်မနေဘူးလားသူဥပသူရဲ့ example တခုပေးတယ်ဆိုတာသူလိုမဖြစ်စေချင်လို့ပေးတာစာရေးဆရာတယောက်မှာစေတင်တာဆိုတာအများအားရှိတယ်ဆိုတာကြားဘူးတယ်မဟုတ်လားလို့သူပြိဿကိုပြောတဲ့အခါမှာ audience ကိုပြောတဲ့စကားလုံးတွေဟာစေတင်တာနဲ့ပြောတာဒီတိုင်းပဲတရားဟောဆရာ preacher တယောက်မှာလည်းပဲတပတ်မှာလည်းပဲသူ့ရဲ့အတွေ့ကိုတွေ့နော်တိတာတွေကိုပြောတယ်ဆိုတာသူ့ရဲ့ audience ကိုသိစေချင်လို့ပြောတာဒါကြောင့်သူလိုဖြစ်မှာဆိုလို့ပြောတာ ဒါတော့ကြည်စာရီဒီလောက်တက်ပင်မဲ့တန်တရားဆိုတာရှိကြတာပဲဒါကြောင့် तू ပฏิပတ်တုဒ္ဒမရှိခင်ဆိုတာပฏิပတ်တရားအထုတ်မှုကိုသေးသေးချာချာမလုပ်သေးခင်တုန်းကလို့ပြောတာဘုံကြီးမှာတန်တရားဖြစ်မှုတယ်တဲ့တရားအထုတ်လို့ပฏิပတ်တုဒ္ဒရလာတဲ့အခါကျတော့မှအထကရာဖွင့်ပြပုံဟာအလွန်တဘာဝကြတယ်လို့သဘောပေါက်ပါတယ်တဲ့ဘာကြောင့်လဲဆိုတော့တဲ့တက်မြတ်တဲ့စိတ်ကိုရှုတိတာနဲ့တပြိုင်နက်နော်လောဘစိတ်နော်တက်မြတ်တဲ့စိတ်ကိုရှုတိတာနဲ့ တတ်မြတ်တဲ့စိတ်ကင်းပြတ်သွားတဲ့အခါကုသိုလ်စိတ်နဲ့ဝိဘက်ကရိယာစိတ်အဗျာကတစိတ်များသာဖြစ်ရရှိတယ်ဒါဗိဓမာကိုပြောနေတာဦးဇင်းတို့ဒါမှပြောတာဘူးနော်ပြောချင်တာကလောဘဖြစ်တယ်ဆိုကြပါစို့ຢာကဖြစ်တယ်လောဘຢာကတစ်ခုဖြစ်ရင်အောငါမှလောဘဖြစ်နေပါလားຢာကဖြစ်နေပါလားလို့ရှုလိုက်တာနဲ့တပြိုင်နက်ရှုတဲ့စိတ်သည်တတိပညာပြဋ္ဌာန်းတဲ့ကုသိုလ်စိတ်ဖြစ်တယ်ဘာစိတ်လဲကုသိုလ်စိတ်ဟုတ်တယ်မလားစောစောကလောဘစိတ် လောဘစိတ်ကိုလောဘဖြစ်မှန်းသိလို့ရှုလိုက်တဲ့ကရှုတဲ့စိတ်ကကုသိုလ်စိတ်အဲ့ဒီကုသိုလ်ဘယ်သူဥဆောင်တယ်လဲတတိတို့ပညာတို့ဥဆောင်တယ်နော်ကာရကမေကငါးပါးလို့ပြောခြင်းပြောပေါ့တတိပညာဥဆောင်တဲ့ကုသိုလ်စိတ်ဖြစ်တယ်အေးတခါတလေကြလို့ရှိရင်ဒီဒီຢာကဖြစ်တဲ့စိတ်ကိုရှုလို့ပြီးသွားတဲ့အခါကျရင်အခုလို့ကုသိုလ်စိတ်ဖြစ်တာလည်းရှိတယ်တခါတလေကြတော့မြင်တဲ့စိတ်ကြားတဲ့စိတ်ထိတဲ့စိတ်သိတဲ့စိတ်နော်ဝိပဿစိတ်တွေဖြစ်တာလည်းရှိတယ်ကရိယာစိတ်တွေဖြစ်တာလည်းရှိတယ်တချို့မှာဒါကြောင့် လောဘဖြစ်တာကိုရှုပြီးတဲ့အချိန်ခါမှာလောဘဖြစ်တာရဲ့နောက်ွယ်မှာဖြစ်ပေါ်လာတာဒီကုသိုလ်တော်၎င်းဝိဘက်တော်၎င်းကရိယာတော်၎င်းပဲနောက်ကလာတယ်တဲ့လောဘရဲ့နောက်ွယ်မှာလောဘဖြစ်တာကိုရှုပြီးတဲ့အချိန်ကမှဒေါသနဲ့မောဟမလာဘူးလို့ပြောတာ။သောပေါက်တယ်နော်။မလာဘူး။မလာတဲ့တူသူ့ကိုထည့်လို့မရဘူး။ဒါတော့ရှုတဲ့စိတ်ကကုသိုလ်စိတ်ဖြစ်တဲ့အတွက်ကုသိုလ်စိတ်တွေလာနိုင်တယ်။တခါတလေမှမြင်တာကြားတာသိတဲ့ဝိပဿစိတ်တွေ ကရိယာစိတ်တွေလာနေတယ်ဒီဝိပဿနာကရိယာကိုတော့ခြုံပြီးတော့အဗျာကတလို့ခေါ်တယ်နော်ဒါတော့ခြုံပြောရင်တရာဂစိတ်ဆိုတာလောဘဖြစ်တဲ့စိတ်ဝိတရာဂစိတ်ဆိုတာကြတော့လောကီကုသိုလ်စိတ်တွေပါမယ်ဝိပဿစိတ်တွေပါမယ်ကရိယာစိတ်တွေပါမယ်လို့ပြောတာဒါကနည်းနည်းလေးအဘိဓမ္မာအခြေခံလေးရှိတဲ့အခါကျတော့နည်းနည်းစဉ်းစားနိုင်လောက်ပြီလို့ထင်လို့နည်းနည်းလေးမြင့်ပြောလိုက်တာနားလည်မယ်လို့လည်းယုံကြည်ပါတယ်နော်အေးအဲ့ဒါကဒါ စိတ်ဓာနုပတနာကိုရှုတဲ့ခါတွေမှာနည်းနည်းအဘိဓမ္မာရှိတဲ့ပုဂ္ဂိုလ်တွေညံကွန့်ပြီးစဉ်းစားမှဆိုလို့နော်အဲ့တော့အဲ့ဒီမျိုးလေးတွေရှိတယ်အဲနောက် ပြီးတော့တခါထားပါတော့နော်ကျန်တာတွေလည်းကျန်တဲ့စိတ်တွေကလည်းပဲဒီလိုစဉ်းစားစရာလေးတွေတော့ရှိတာပေါ့ပြောမယ်ဆိုရင်အဲ့တော့စိတ်တွေကိုဒီလိုဖြစ်တဲ့ခါတွေမှာအဘိဓမ္မာသဘောသွားကြကြမတိတော်လဲပဲထားပါတော့ဆရာတော်ကြီးရဲ့နိနေရှုတယ်ဆိုရင်ဖောင်းတဲ့ပိန်တယ်လို့ရှုနေရင်းနဲ့ကျန်တဲ့အာယုန်တွေကိုထားပါတော့ထိတယ်လို့မှတ်တဲ့ချိန်ကမှထိတာလေးကိုမှတ်ပြီးရင် အဲ့ဒီထိတာလေးကိုသိတဲ့စိတ်ရယ်ထိတာလေးရယ်ကတော်တော်လေးအားကောင်းတဲ့ပုံကိုယ်တွေဆိုရင်အတွဲလိုက်အတွဲလိုက်ပျောက်သွားတာကိုတွေ့ရတယ်နော်အားကောင်းတဲ့ပုံကိုယ်များပေါ့ဒီတိုင်းပဲအခြားခြားသောစိတ်ကလေးတွေဖြစ်တာလဲတော်တော်လေးရရလို့တည်ငြိမ်တဲ့ပုံကိုယ်များမှာအတွဲလိုက်အတွဲလိုက်ကလေးအာယုံရောမှတ်တဲ့စိတ်အတွဲလိုက်အတွဲလိုက်ကလေးပျောက်ပျောက်သွားတယ်ဒီလေးပျောက်သွားတာချုပ်သွားတာတွေ့တွေ့တာဖြစ်တဲ့အတွက်ကြောင့်မလို့မိမိတို့မှာနော်ဒီစိတ်တွေကိုဒါဘာစိတ်ပဲရလို့မသိတော့လဲပဲစိတ်ဖြစ်နေတဲ့အချိန်ကမှာ နော်ဖြစ်တဲ့အတိုင်းလေးသာရှုလိုက်နော်လောဘဖြစ်ရင်လည်းဖြစ်တဲ့အကြောင်းဒေါသဖြစ်ရင်လည်းဖြစ်တဲ့အတိုင်းလေးသာရှုလိုက်ကိုယ့်ဘာသာကိုမှန်းနေတာပဲဒါပေမဲ့သရုပ်တွေသွားခွဲရင်တော့အဲ့ဒါရှုတာမဟုတ်ဘူးနော်ဒါလေးတော့မှတ်ထားဟာငါလောဘဖြစ်တယ်လောဘပထမစိတ်လားဒုတိယစိတ်လားတတိယစိတ်လားစတုထစိတ်လားရှစ်စိတ်ထဲစိတ်ရှစ်လုံးနဲ့ဘယ်ဟာလဲဒေါသဆိုရင်လည်းပထမလားဒုတိယလားမောဟလည်းပထမစိတ်လားဒုတိယစိတ်လားလို့ဒီလိုခွဲမနေနဲ့လို့ပြောတာဖြစ်တယ်ဆိုရင်ဘာလုပ်လဲရှုလိုက်ရှုလိုက်တယ်ဆိုမှန်းနေတာပဲနော် မှန်နေတဲ့အခါကျတော့အဲ့ဒီစိတ်တွေကချုပ်သွားပြီးပျောက်သွားပြီးဆိုလို့ရှိရင်ဒါမိမိစိတ်တွေကဟမ်တခါတည်းနဲ့တန်းဖြစ်မနေဘူးเนาะဖြစ်လိုက်ပြစ်လိုက်နေတယ်ဒါဖြစ်ဒါတော့ကောင်းပြီဟွန်းနည်းနည်းလေးပဲเนาะဟိုတဲ့လောက်သွားကြပါစို့ချုပ်ပြီးတော့သွားကြပါစို့ဒီကုသိုလ်စိတ်တွေအမ်ကြမ်းတမ်းတဲ့စိတ်ပေါ့နော်ခုနပြန်ပြီးတော့ကောက်လိုက်မယ်ဒေါသစိတ်ကိုထောက်ဆပြီးလောဘစိတ်ကနုညံ့တယ်ဒေါသပူကြမ်းတယ် အဲမောဟစိတ်ကိုထောက်ဆိုင်ရင်တော့လောဘကြံတဲ့စသည်အဲ့ဒီလိုမျိုးအစင်စင်အကြံအမှုသွားတယ်လို့ကုသိုလ်မှာလည်းပဲသောမနတနဲ့လှုပ်တဲ့ကုသိုလ်နဲ့စာရင်နဲ့ဥပေက္ခလို့လှုပ်တဲ့ကုသိုလ်မျိုးဘိုးပြီးတော့တည်ငြိမ်တယ်တဲ့နော်အဲ့ဒါတော့ဥပေက္ခကုသိုလ်ကပို့ပြီးတော့နှွညံ့တယ်လို့ပြောရမှာပေါ့ကောင်းပြီတခါအယုတ်အမြတ်အနေနဲ့သွားမယ်ဆိုလို့ရှိရင်လည်းပဲယုံညံ့သည့်အာဟုသိုလ်စိတ်များဒါကြတော့အာဟုသိုလ်စိတ်အလုံးကိုယုံညံ့တယ်လို့ပဲယူတယ်အာဟုသိုလ်စိတ်ကိုကောင်းတယ်လို့ယူတာမရှိဘူးယုံညံ့တဲ့အာဟုသိုလ်စိတ်များဖြစ်နေတဲ့ ဖြစ်နေတဲ့အဲစိတ်များသည်ကောင်းမြတ်တဲ့ကုသိုလ်စိတ်အပြာကတစိတ်ဖြစ်ခိုက်သို့မရောက်ကောင်းမြတ်တဲ့စိတ်တွေဖြစ်ခိုက်ဖြစ်ကဖြစ်ရင်လည်းအကုသိုလ်ယုံကြံတဲ့အကုသိုလ်ဖြစ်ခိုက်သို့မရောက်သူတို့ဖြစ်ရဌာနမှာပဲဖြစ်ပြီးချုပ်ပြောက်ပြည့်စည်သွားလို့ဗာလဲအနေစာဒုက္ခအနတ္တာဒါတော့ကောင်းပြီဒီတော့စိတ်တွေကိုအဲ့ဒီလိုမျိုးနဲ့ရှုလိုက်မယ်ဆိုလို့ရှိရင်ဒီစိတ်တွေမှာရှုလိုက်မယ်ဆိုလို့ရှိရင်ကာလအဖြစ်အတိတ် နာကပစ္စုပန်လို့ရှုတာရှိတယ်အတွင်းအပြင်အဖြစ်ရှုတာရှိတယ်အကြံအနူအဖြစ်ရှုတာရှိတယ်အယုတ်အမြအဖြစ်ရှုတာရှိတယ်အနီးအဝေးအဖြစ်ရှုတာရှိတယ်အချင်းအရာ7မျိုးနဲ့ခန္ဓာ၅ပါးကိုရှုတယ်ရှုတဲ့ခါကျတော့ဒါဦးဇင်းတို့ဒီနေ့မှာအဆုံးသတ်တယ်ပဲဆိုကြပါစို့ဒါပဲအခုအဲ့ဒါတွေကတုဒ္ဓမယညာစိန်တာမယညာနဲ့အားကောင်းအောင်ပြည့်စုံအောင်လို့သားလျက်မိမိတို့ကလေ့လာခြင်းဖြစ်ပါတယ်တန်တရားရှိရင်တည်ထားတာဖြစ်တဲ့အတွက် ဒုလောဒုလောမဖြစ်တော့ဘူးနော်တည်ထားပြီးပြီနားလည်ထားပြီးပြီဆိုလို့ရှိရင်မိမိတို့ကဘာဖြစ်ရင်ဘာဖြစ်တယ်ဆိုတာလေးက instruction ရှိနေပြီ manual ရှိနေပြီဆိုတော့ကိုကမကြောက်ဘူးဒါတော့အဲ့ဒီလိုမျိုးတန်တရားအားထုတ်တဲ့အခါမှာတန်တရားမျိုးကင်းရှင်းအောင်လို့လေ့လာခြင်းသာဖြစ်ပါတယ်တကယ်အားထုတ်တဲ့အချိန်ကျတော့အဲ့ဒီလိုတရုပ်တွေခွဲပြီးတော့တဏ္ဍာနဲ့မှပြောတာဆိုတာတွေကိုဟိုဟာလေးလားဒီဟာလေးလားလို့စဉ်းစားဖို့တော့မဟုတ်ဘူးနော်ဒါတော့တကယ်ရှုပြီးဝိပဿနာတဲ့ကိုလုပ်ငန်းတဲ့ကိုဇခန်းတဲ့ကိုရောက်ပြီဆိုရင်တော့ အရေးကြီးဆုံးကတော့ပစ္စုပန်အာယုံကို ရှုဖို့ဒါအရေးကြီးပါတယ်။ဘာဘာလို့ဖို့အရေးကြီးလဲ။ရှုဖို့အရေးကြီးတယ်။နော်အဲ့ဒါလေးတစ်ခုပဲမှတ်ထားပါ။အခုလေ့လာတာဒီတုဒ္ဓမယညာအာကောင်းအောင်လို့နော်တကယ်အားထုတ်တဲ့အချိန်မှာမတိတာတွေများရင်တန်တရားဖြစ်တတ်တယ်ဒါကြောင့်တန်တရားမဖြစ်အောင်နဲအောင်ဘုဒ္ဓတကြွယ်ဝတာဖြစ်တဲ့အတွက်တန်ဘုဒ္ဓတကြွယ်ဝတဲ့ပုဂ္ဂိုလ်ကတန်တရားနဲတယ်နော်တန်တရားနဲတာဖြစ်တဲ့အတွက်တကယ်လွတ်တွေအားထုတ်တဲ့အချိန်ခါမှာ သူရဲ့တန်တရာဆိုတဲ့ဝိသိကိစ္စဒုလောဒုလောတွေးတောမှုကလေးတော်တော်များများကင်းတယ်တော်တော်များများကင်းတယ်ဆိုတော့ဝိသိကိစ္စကဘယ်ထက်မှပါလဲဆိုရင်နိဝရဏထဲမှာမပါဘူးလားအေးဝိသိကိစ္စရှိနေရင်ဘာပိတ်ထားပြီလဲနိဝရဏပိတ်နေပြီဒါတော့ဝိသိကိစ္စနဲ့ရင်နိဝရဏပိတ်ပါအောင်မလားမပိတ်ဘူးအဲ့ဒါကြောင့်မလို့အဲ့ဒီပိတ်မဲ့ဟာတွေကိုလိုက်ဖွင့်ပေးတာနော်သူတမယညာလိုက်ဖွင့်ပေးတယ်ဒါတော့ပါပါလွှာလွှာတော့ရှိမှာပေါ့လေဒါနော်ဒါတော့အလုံးအခက်နဲ့ပိတ်ဆို့နေတာမျိုးမဖြစ်ဘဲနဲ့ အော်ငါတို့ဒါတော့ကဒီလိုကြားတာဒီလိုမှတ်ရုံပဲဆိုတာလေးသိအောင်လို့ဒီဘုဒ္ဓဖြစ်ဒါလေ့လာတာဖြစ်တယ်ဒါတော့တကယ်အားထုတ်တဲ့အချိန်ခါမှာတော့ပစ္စုပန်ထင်ရှားတဲ့အာယုန်တစ်ခုကိုသာလေအာယုန်ပြုတ်ပြီးတော့ရှုရမှတ်ရပါမယ်ဖြစ်ခဲ့ရှုတဲ့ဖြစ်ခဲ့ရှုမှသဘာဝမဟုတ်ချသိနိုင်သည်ဆိုတဲ့အတိုင်းဖြစ်ခဲ့ကလေးကိုတတိထားပြီးတော့ရှုမှတ်လို့ရှိရင်မိမိတို့ရှုတဲ့ဝိပဿနာမှန်ပါတယ်ဘာမှစဉ်းစားစရာမလိုဘူးเนาะဒါကြောင့်ဒီနေ့ဦးဇင်းတို့ဒီ ခန္ဓာ၅ပါးကိုအတိတ်အနာဂတ်ပစ္စုပန်အစရှိတဲ့အချင်းအရာ7မျိုးနဲ့ရှုတယ်ရှုတဲ့အခါကျတော့ဉာဏ်စဉ်နေထဲမှာထည့်ပြောမယ်ဆိုရင်ဒါဒီသမတနာဉာဏ်လို့ခေါ်ပါတယ်ဒီသမတနာဉာဏ်အဆင့်မှာသုံးသပ်ပြီးသိတဲ့အသိဉာဏ်ကတော့တကယ်တော့အကြံပြင်းပဲရှိပါသေးတယ်နော်သမတနာဆိုတာအကြံပြင်းသုံးသပ်ပြီးတော့သိတာနောက်ဉာဏ်တက်တဲ့အချိန်နောက်နောက်ဉာဏ်တွေမှာသုံးသပ်တာတွေလည်းရှိသေးတယ်အဲ့ဒါကြတော့ပို့ပြီးတော့အသေးစိတ်ပါတယ်ပို့ပြီးတော့သမတနာဉာဏ်အဆင့်မှာသုံးသပ်တာနဲ့ အထက်ဉာဏ်နဲ့မှသုံးတတ်တဲ့သမထနာသဘောနဲ့မတူသေးဘူးဒါတော့သမထနာဉာဏ်အဆင့်မှာသုံးတတ်တဲ့သုံးတတ်နည်းသည်သမထနာသည်အကြံပြင်းသုံးတတ်တယ်လို့ဒါတရားနယ်ပယ်မှာဘုသူတ္တဒီလိုမှတ်ပါဉာဏ်ဟာတဖြည်းဖြည်းတဖြည်းဖြည်းနဲ့ပို့ပြီးတော့ရင့်ကျက်လာလေအထက်ကိုရောက်လေလေမိမိဝေဖန်သုံးတတ်တဲ့နေရာမှာပို့ပြီးတော့အသေးစိတ်လေလေနော်ပို့ပြီးတော့မှနက်နက်နဲနဲအသေးစိတ်ပါတယ်အဲ့ဒီကြတော့အဲ့ဒီကြတော့ပို့ပြီးတော့သမထနာပို့အကောင်းတယ်ဒါတော့ဒီနေရာမှာတော့များသောအားဖြင့် မိမိအားထုတ်သူ ရှုမှတ်သူယောဂီရဲ့ပစ္စခဉာဏ်ကိုကြည့်ပစ္စုပန်တဲ့တဲ့ရှုမှတ်တာကိုကြည့်ပြီးတော့မှအတိတ်ကိုလည်းပြန်ပြီးတော့ခြုံငုံသုံးသပ်တာရှိတယ်အနာဂတ်ကိုလှမ်းပြီးခြုံပြီးတော့ဒီလိုပဲဖြစ်လိမ့်မယ်လို့သုံးသပ်တာလည်းရှိတယ်အသေးစိတ်မဟုတ်ဘူးเนาะမိမိရဲ့တန်တာမှာမရှုမှတ်ပဲလွတ်သွားတဲ့စိတ်တွေကိုခြုံပြီးတော့ပစ္စုပန်ရှုမှတ်လိုက်တဲ့စိတ်နဲ့အဲနိုင်ရှင်ပြီးသုံးသပ်တာလည်းရှိပါတယ်အမ် သူတို့ဘာတွေရဲ့စိတ်မှာဖြစ်တာကိုလည်းမိမိဖြစ်တာနဲ့အလားတူသဘောတူပဲလို့ဒီလိုခြုံပြီးတော့သုံးသပ်တာလည်းရှိတယ်။ဒါကြောင့်ဒီကာလအဖြစ်မဲ့ပြောပြောတန်တန်အဖြစ်မဲ့ပြောပြောအဲ့ဒီလိုသုံးသပ်တာမိမိပစ္စုပန်မှာအာကောင်းကောင်းထင်ထင်ရှားရှားပစ္စက္ခဉာဏ်ထင်ထင်ရှားရှားတည်သောယောဂီများသာလျှင်အဲ့ဒီလိုရှုနိုင်ပါတယ်အဲ့ဒီလိုပစ္စက္ခမှာရှုတာမရှိသေးဘဲနဲ့အတိတ်ကိုသွားဆရှုမယ်ဆိုလို့ရှင်တော့ထင်နိုင်မှာမလားထင်နိုင်မှုလေနော်ဒါကြောင့်ခုနဦးဇင်းတို့ပြောသလို ဝါစားပြီးမစားဘူးပဲငါဝါစားပြီးဘလို့ဆက်တယ်ဆိုတာဘလို့လို့သိမလဲဘလို့မှမသိနိုင်သလိုပဲလက်တွေ့ကြကြနော်စားကြည့်လိုက်မှသိသလိုလက်တွေ့ကြကြအထုတ်ကြည့်မှသိမယ်လက်တွေ့သိတာကိုအကြောင်းပြုမရှုမိတဲ့အာယုန်တွေကိုလည်းလက်တွေ့နဲ့အလားတူဆွဲပြီးတော့မှအဲ့ဒီလိုကောက်ချက်ချပြီးတော့မှဆုံးဖြတ်တာကိုသုံးသက်တာကိုတမတနာအံအနုမာနသုံးသက်တယ်လို့ခေါ်ပါတယ်အနုမာနဆိုတာမှန်းဆပြီးပေါင်းပြီး သုံးသက်တာနော်ဒါကြောင့်မိမိတို့လည်းပဲ တာမန်အချိန်တရားအမထုတ်တဲ့အချိန်တွေခါတွေမှာအေအနိစ္စဒုက္ခအနတ္တလို့ပြောတာလေးတွေဟောအဲ့ဒါလေးတွေကဒါဟိုဟိုရင်းဖြစ်ပါတယ်ဒါလည်းကောင်းပါတယ်เนาะအခုလို့ဖတ်ရင်းနဲ့ကိုယ်ခန္ဓာကိုယ်ကိုစိတ်ပို့တာမျိုးလဲကောင်းတာပဲဥပမာထားပါတော့32ခုဓာတ်ကိုခန္ဓာကိုယ်ရှုတယ်ဆိုကြပါတော့ငါဤကုံမှာဇံပင်မွေးညင်းလက်သေးခြေသေးသွားအေးစသည်ဆိုတာရှိတယ်မဟုတ်လားရှိတဲ့အခါကျတော့ဇံပင်လို့ဆိုလို့ရှိရင်စိတ်ကဇံပင်ကိုရောက်မသွားဘူးလား အဲ့ဒီလိုမျိုးပြောတာနော်ကိုလည်းပဲကိုယ့်ရဲ့ခန္ဓာကိုအတွင်းပြင်ပြောရင်အတွင်းအာယုံပြူတာနဲ့အပြင်အာယုံပြူတာအဲ့ဒီလိုလေစိတ်ကဆိုးတဲ့ပါးစပ်နောက်ကိုလိုက်လိုက်ပြီးတော့မှအာယုံလေးတတ်နိုင်သလောက်ပုတ်ပုတ်ပေးရင်အဲ့ဒီဆင်ကျင်ကြီးဟာရိုးရိုးလေးပါးစပ်ဆိုယုံလေးဆိုတာတဲ့တာတယ်အေးတခါဆိုပြီးတော့စိတ်ကဆိုတဲ့နောက်ကိုလိုက်အောင်ပို့တာထက်ရှုပြီးတော့အသေးစိတ်တီးတဲ့ညံကြတော့ပိုတာတယ်ဒါတော့မိမိတို့တကယ်လောက်ရမှာတော့ရှုသီးကပိုကောင်းပါတယ်နော်အေးပါးစပ်ဆိုယုံနေတော့ အလုံးမဖြစ်ဘူးပေါ့လေနော်ဒါကြောင့်ဒါလေးတွေကိုမိမိတို့ဒီနံပါတ်1နော်ပါဇက်နဲ့လည်းဆိုရမယ်နံပါတ်2ဆိုတဲ့နည်းနည်းတွေပဲကိုလည်းစိတ်ကရောက်ရမယ်နံပါတ်3အေးဆိုယုံမဟုတ်ဘဲနဲ့ရှုသည့်သောအဖြစ်လည်းအနေဆာရဲ့ဒုက္ခရဲ့အတ္တရဲ့ဒုတိမုတ်ဖြစ်တာရဲ့ပြစ်တာရဲ့ဆိုတဲ့သဘောတဘာဝသင်္ခါရတို့ရဲ့သဘောလက္ခဏာတွေကိုသိရမယ်သင်္ကတတို့ရဲ့သဘောလက္ခဏာတွေကိုသိရမယ်အဲဒီလိုသင်္ခါရတို့ရဲ့သဘောလက္ခဏာဖြစ်ဖြစ်သင်္ကတတို့ရဲ့သဘောလက္ခဏာအနေဆာဒုက္ခအနတ္တတွေကိုသိပြီးဆိုရင်တော့ဒါမိမိတို့ဒီ အေးတကယ်ဖြစ်ဖြစ်ကိုမြင်တဲ့ဗုဒ္ဓဘာသာကောင်တယောက်ဖြစ်ပြီးဗုဒ္ဓဘာသာဖြစ်ရယူနှက်တယ်လို့အဲ့ဒီလိုမျိုးမိမိတို့လဝန္တာအာရကျင့်တတ်မှုဖြစ်ပြီးတော့ထိုကဲ့သို့သောအာထုံနေတဲ့အသိဉာဏ်နဲ့တစားတစားတိုးတက်လို့ရင့်ကျက်နိုင်ကြပါစေကုန်တည်းခိုင်းမေကွေးများရှိရင်မေးလို့ရပါတယ် တပည့်တော်နည်းနည်းမောနေတယ်ဗျာတပည့်တော်ဥစဉ်ရဲ့တရားကိုတပည့်တော်တလုံးမကြံအာယုံဆိုင်ပြီးနာယူပါတယ်ဗျာတလုံးမကြံအာယုံဆိုင်ပြီးနာယူတဲ့နေရာမှာတပည့်တော်ကအာယုံဆိုင်လုံးအားကြည့်ပြီးတော့အတွေးတလုံးတိုင်းတလုံးထဲမှာရှေ့ဆက်ပြီးတွေးတာတွေလည်းရှိပါတယ်ဗျာတပည့်တော်ကဘုထုဇဉ်ပြီးပြီးနေ့စဉ်ပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရစသဖြင့်အဲ့ဒီကာယသင်္ခါရဝစီသင်္ခါရစိတ္တသင်္ခါရတွေနေ့စဉ်ဒလဆက်ကိုလုပ်နေပါတယ်ဗျာအဲ့ဒီထဲမှာတပည့်တော်တပည့်တော်တို့မှာ အခုဒီခုနပြောလို့တပည့်တော်ဟိုဒီနေ့ဦးစင်းရဲ့လက်ချာထဲမှာပါသွားတာကငါတော့အသေးဖြောင်းပြီကုသိုလ်လည်းလုပ်ပြီးပြီသီလတွေလည်းဆောက်လုပ်ပြီးပြီဟိုဝိပဿနာတွေလည်းလုပ်အထိုက်လျောက်ပြီဒီထုတ်ကလေးနောက်ဟိုကကြမှာဖြီးစားရင်တို့တော့စိတ်ချပြီဆိုတဲ့ဟာလေးနဲ့ပတ်သက်လို့ဒါဘာနဲ့ပတ်သက်လဲဆိုရင်ကမ္မတကာရကောနတ္တိဝိပါတာကဆဝိရကောဆိုတော့အဲ့ဒါတွေနေပတ်အဲ့ဒီနေရာရောက်တိုင်းရောက်တိုင်းတပည့်တော်ကတွေ့နေရချဲ့သွားရင်အဲ့တော့တပည့်တော်ကတပည့်တော်တို့မှာတပည့်တော် အဲ့ဒီအထုပ်ကလေးရှိနေတယ်ဆိုတဲ့ဟာလေးအတွေးကလေးကအကျိုးတော်မယုံဘူးနဲ့တူတယ်ဗျာဘာလို့လဲဆိုတော့အဲ့ဒီအတွေးလေးရှိလို့ပဲတပည့်တော်တို့ကတကယ်လို့ဒါအဲ့ဒီတွေးမရှိဘူးဥစ္စေတာဒေတီဖြစ်မယ်ဆိုလို့ရှိရင်တပည့်တော်တို့ဒီသနာနဲ့တက်စရာမလိုဘူးကိုယ်ဆိုလဲလှုပ်ရှားမလို့ဘာမှလှုပ်ရှားမလို့တော့ကိစ္စပြတ်ပြီဆိုတဲ့ဟာမျိုးဘက်ကိုရောက်သွားပြန်ရောအဲ့တော့တပည့်တော်ကကိုယ့်ကိုယ်ကိုသုံးသပ်လို့ရှိရင်တပည့်တော်ဥစ္စေတာဒေတီမဟုတ်တာတော့သိကြတယ်ဗျာတပည့်တော်ခုနပြောတဲ့ တတရဒိဋ္ဌိဆိုတာမှာတော့အဲ့ဒီမှာငါဆိုတဲ့အရာတော့တပြီတော့ရှိနေသေးတယ်တပြီတော့အဲ့ဒီငါဆိုတဲ့အရာတော့ရှိနေတယ်အဲ့လိုဒါကြောင့်မို့လဲတပြီတော့လာစဉ်ဆွန်တွေကျွေးတယ်ဒေနာနီတက်တယ်တဏ္ဍာမြတ်ဟိုတရားတွေရှုမှတ်တယ်အဲ့လိုရှုမှတ်တဲ့အခါမှာခုနဘာသွားတွေ့လဲဆိုရင်ဟိုဘုရားလောင်းစီသိတောင်မှာငါအဖေမေကရှားရာရှားရခဲ့တာယူမသွားနိုင်ဘူးငါတော့ယူသွားမယ်ဒီဟာတွေအကုန်ယူသွားမယ်ဆိုတာခုနအထုကလေးသေးတယ်ဆိုတဲ့အတွေ့အရေးသားနဲ့ အတွေးခေါ်လေးရရှိတယ်အဲ့တော့အဲ့ဒါလေးကအကျိုးတော့မယုတ်ဘူးဗျာဒီတော့အဲ့လိုယူဆတယ်ဗျာအဲ့ဒါဟိုအဲ့ဒီဟိုထွန်းတာပြောတဲ့အကျိုးမယုတ်ဆိုတာကဟိုအုပ်စေတာဒိဋ္ဌိသမားဆိုရင်တော့ဒါမလို့တော့ကိစ္စပြပြီဟာဘုသူကြီးဘာလို့ဆရာမလို့တော့အိတ်နေဦးမတောင်းဘူးငါလှုပ်ချင်အောင်လှုပ်ဟိုလှုပ်ဆရာမလို့ဘူးဆိုရင်အဲ့လိုမျိုးရှိတယ်ခုနဦးစင်းလက်ချလှုပ်တဲ့ငါပြီးတော့ဆက်တွေးတယ်တွေးတဲ့ခါကျတော့အင်းခုနပြောတဲ့ထဲမှာတပည့်တော်ကငါဆိုရတခုဖြုတ်ဖို့ပဲကြံတော့တယ်ဒီတော့အဲ့လိုအတွေးနဲ့ချက်မိတယ်ဗျာ တပည့်တော်ဒီတွင်းနဲ့ပတ်သက်ပြီးတော့အနည်းငယ်ဩဝါဒပေးတော်မူပါဗျာဦးဇင်းတို့ဒီပညာကိုသုံးတဲ့နေရာမှာကံအကြောင်းကိုပြောကြပြီဆိုရင်ပညာနဲ့သုံးပြောရတယ်နော်ဒီပညာနဲ့ပတ်သက်ပြီးပုဂ္ဂိုလ်နဲ့အရင်ကတော့ဟိုတခါလေးတောင်မေးဘူးပါတယ်နော်ဒီမြတ်စွာဘုရားကဒီပညာတွေကိုဟို စစသည်ဖြင့်ပြညတ်ကိုကြော်ပရမတ်ကိုရအောင်ရှုရမယ်မဟုတ်လားဒါပေမဲ့ပြညတ်ကိုမပယ်လို့မရတဲ့ဟာတွေကအများကြီးရှိတယ်နော်အဘိဓမ္မာခုနှစ်ကျမ်းထဲမှာပဲကြည့်ပါလားပုဂ္ဂလပြညတ်ဆိုတာထက်ကိုဟောရတာဘာကြောင့်လဲဆိုတော့ဒီယုံနာပရမတ်တွေကြီးပဲရှိတယ်ဆိုရင်ပုဂ္ဂပြညတ်တွေရောမရှိဘူးလားဆိုတော့အဲ့ဒါလိုနတ်တွေမှာတန်တရားဖြစ်လို့လေဦးဇုံတို့နေ့စဉ်ဘဝထဲမှာပြညတ်နဲ့သွားရတယ်ပြညတ်နဲ့သွားတဲ့အခါကျတော့အပြောအနေနဲ့ပြောတာမျိုးကြတော့အခုနပြောအပြစ်မရှိဘူးအပြောအနေနဲ့ပြောတာအပြစ်မရှိဘူးသို့တော့အယူအနေနဲ့မပါဘူး အပြောနဲ့အယူပေါ့နော်အပြောကသုံးသက်တဲ့ခါမှာအခုနအထုတ်တို့ဘာလို့သုံးရတာပဲလောကမှာနားလဲအောင်ကဥပမာတင်စားသုံးရတာကိုကုသိုလ်ဆိုအထုတ်ဆိုတာကစဉ်းစားကြည့်လေကုသိုလ်ကိုထုတ်လို့ရအောင်ဘာနဲ့ထုတ်မလဲဒါတော့ကုသိုလ်ကိုအထုတ်လို့ပြောတာဒီပင်လင်မြန်မာစကားမှာတင်စားထားတာနော်မရှိတဲ့အရာကိုရှိတဲ့အရာနဲ့တင်စားပြီးတော့ပြောထားတာဆိုတော့အဲ့ဒီစကလုံးသုံးနာကိုမှတင်စားတာကုသိုလ်ကထုတ်လို့မရဘူးနန္တရားတက်တက်ပဲလေမြင်ရတဲ့အရာမဟုတ်ဘူး သို့တော့မြင်ရတဲ့အရာလိုတင်စားပြီးတော့သုံးတာဒါလောကနဲ့ပြင်မှာအဲ့ဒီလိုပဲစကားတွေကိုပြန်ပြီးတော့ဟောတင်စားတင်စားပြီးတော့သုံးကြတာပေါ့နော်အဲ့ဒီလိုပဲမိမိနေ့စဉ်ဘဝထဲမှာသုံးတဲ့စကားလုံးဒီပညာလို့ပရမတ်လို့သုံးလို့မရဘူးပရမတ်လို့သုံးရှုပ်ကုန်ပါော်ပရမတ်လို့သူမရှုပ်တော့မရှုပ်ဘူးအဲဟဲ့ဟိုကယုံနိုင်လေးလာခဲ့စမ်းဒီနာဟုတ်ဆိုဒီကလည်းယုံနိုင်မယ်ကိုဘသူနာမည်ပါမရှိဘူးဆိုတော့ခေါ်လို့မရတော့ပြောလို့မရတော့ ဒါကြောင့်မလို့သူကလက်ချေခေါင်းခါတန်တန်နေပြောရတယ်အဲသူရဲ့ငါးရုံနာမည်တွေကိုရှိတယ်ပြီးတော့နာမည်တွေလည်းသုံးရတယ်နာမပညာတွေလည်းသုံးရတယ်ဒါဒီပုံသဏ္ဍာန်ပညာတွေလည်းသုံးရတယ်အခုနကကံအကြောင်းပြောတဲ့အခါမျိုးတွေကြတော့လည်းပဲဒီပုဂ္ဂိုလ်တ attva သုံးရတယ်နော်အခုနကတင်စားပြောတာတွေလည်းသုံးရတယ်သုံးတဲ့အခါမှာမိမိတို့ကတကယ်လို့ဗုဒ္ဓဘာသာမှာနော်ကမ္မတက္ကရာတမ္မာဒိဋ္ဌိကအရေးအကြီးဆုံးမှန်တယ်ရှေ့ဆုံးကသွားမှာသို့တော့အဲ့ဒီနေရာမှာလည်းပဲ ဒီဘဝတစ်ခုကူးတဲ့အခါမျိုးကြပြီဆိုတဲ့အခါကျတော့ तू ကအဲ့ဒီပြည့်ညက်နေသွားစဉ်းစားလို့မရတော့ပြည့်ညက်နေစဉ်းစားပြီဆိုလို့ရှိရင်ပြည့်ညက်ကကိုကအကောင့်ထဲပါမှကြိုက်တယ်လေဦးဇင်းတို့ကုသိုလ်ဒီပင်လင်မမြင်ရလို့အထုပ်နဲ့တင်စားပြောထားတာဟုတ်တော့မဟုတ်လားအထုပ်နဲ့တင်စားပြောတယ်ယူဟောထမ်းသွားလို့မရတာကိုထမ်းသွားတဲ့ပုံစံမျိုးနဲ့တင်စားပြောထားတာဒါတော့ပရမတ်တို့သဘောမှာအခုနပြောသလိုပဲထမ်းလို့လည်းမရဘူး तू ဖြစ်ပြီးရဲ့ဒီနေရာမှာပဲဖြစ်တယ်သို့တော့ ဒီပရမတ်သဘောတရားဖြစ်ဖြစ်ဖြစ်ပြီးတဲ့အချိန်ကာမှာဒီကြောင့်မလို့ကြံခဲ့တဲ့ကာမတတ္တိရရှိတယ်ဟုတ်တယ်မဟုတ်လားကာမတတ္တိကဒါနိဂရိကကာမတတ္တိဆိုတာကဒီမှာဖြစ်ပြီးရင်နောင်ကြရင်တနည်းမှာအကျိုးပေးမယ်နော်အဲ့ဒီလိုအကျိုးပေးမယ်ဆိုတော့တတ္တိရတော့သူတို့ရှိတယ်လေရှိတော့ဒီတတ္တိလေးဟာမိမိရဲ့စိတ်ထဲမှာမြင်အောင်လက်ခံထားဖို့အရေးကြီးတယ်နော်ဒီဘက်မှာလုပ်တဲ့ကုသိုလ်ရဲ့အဲကံစေရနာရဲ့တတ္တိရနာနိကရိယကာမတတ္တိနဲ့ဘဝတွေမှာသူရဲ့နော်အကြောင်းပြည့်စုံတဲ့အခါမျိုးမှာအကျိုးပေးလိမ့်မယ်နော်ဒါတော့အဲ့ဒီလိုမျိုးစိတ်ထဲကနေရှင်းထားလို့ရှိရင် အဘိဓမ္မာလို့ရှင်းထားလို့ရှင်တော့ကိုယ်အတိတိုင်းမှာရှင်းတော့ပိုကောင်းတယ်သို့တော့အဘိဓမ္မာကနေရာတိုင်းပြောလို့မဖြစ်ဘူးမဖြစ်တဲ့အခါကျတော့တင်းတာမန်ပုဂ္ဂိုလ်ကိုပြောတဲ့အခါမှာတာမန်အယတ္တနားလေတဲ့စကားနဲ့ပဲပြောရတယ်မြတ်စွာဘုရားလည်းအဲ့လိုပဲသုံးတာပဲရှိတယ်နော်ဒါတော့ကောင်းပြီမိမိတို့ကတာမန်အယတ္တနားလေအောင် သုံးတဲ့စကားနဲ့နော်တကယ်အဲပရမတ်နယ်ပယ်ကိုယူတဲ့အခါမျိုးမှာကြတော့တခါထပ်တူယူလို့မရပြန်ဘူးနော်ယူတာနဲ့ပြောတာနှစ်မျိုးရှိတယ် ယူတာကအတွင်းနဲ့အတိညာဉ်ပြောတာကိုယ့်ရဲ့ယူဆအတွေးခေါ်နော်လက်ခံထားတဲ့ဟာပြောတာကဒါကတခြားနော်ဒီကိုယ့်ယူဆတဲ့အားတွေကတချို့အားတွေမှာတိုက်ရိုက်ပြောလို့မရတဲ့အတွက်ဦးဇင်းတို့လက်ခံနိုင်တဲ့အပိုင်းတွေပြောရတယ်ပြောတော့ပြောတဲ့အတိုင်းယူတာနဲ့ပြောတဲ့အတိုင်းမယူတာနှစ်မျိုးရှိတယ်နော်ပြောတဲ့အတိုင်းမယူတာနှစ်မျိုးရှိတယ်ဒါတော့ဒီမြတ်စွာဘုရားလည်းပဲခုနပြောတယ်ဒီတရားဟောတဲ့ခါတွေမှာဟာအကုန်လုံးမိဘနဲ့ဟောပညာနဲ့ပဲနေဟောရတယ်ပညာကို မထားလို့ရှိရင်အမိပါလည်းမရှိတော့ဘူးသားသမီးလည်းမရှိတော့ဘူးအဖေလည်းမရှိဘူးအမေလည်းမရှိဘူးတိရစ္ဆာန်လည်းမရှိဘူးလူလည်းမရှိဘူးအကုန်လုံးရောထွက်ကုန်မှာပြက်ကုန်မှာကဘာပြက်တဲ့နေရာအဲ့ဒီနေပဲပညာပြောက်တဲ့နေပဲဟောဒါတော့ပညာကိုဖျောက်လို့ကိုမရအောင်ပညာရှိမှဦးဇင်းတို့အတိမတ်ပြုမှာဟုတ်တော့မဟုတ်လားဒါကြောင့်စောစောပြောတယ်ပညာကတက်တာဘုရားလည်းတက်တာနော်ဒီတတုံးလည်းတက်တာဘာထူးလဲဆိုတာမျိုးပေါ့အဲ့လိုဖြစ်သွားလိမ့်မယ်ဒါတော့ဂုံဆိုတာရှိသေးတယ်ပညာကိုသုံးရတယ်သုံးတယ်ဒါလောကနဲ့ပဲအသုံးလို့ခေါ်တယ်လောကနဲ့ပဲသုံးကနေပြီးတော့မှ မိမိဘဝမှာတကယ်သွားတဲ့အခါကိုနားလေတာကြတော့အော်ဒီဘက်ကလုပ်တဲ့ကုသိုလ်အကုသိုလ်ကံစီနော်သူ့ရဲ့အကျိုးပေးဖို့အကြောင်းတင့်တဲ့အချိန်မျိုးနော်သူ့ရဲ့ကံဟာလည်းပဲအထောက်ပံ့နေရှိတယ်လေပေးဖို့သူ့ရဲ့ conditions တွေပေါ့နော်အကြောင်းတွေဖြစ်လာအောင်လုပ်ပေးတဲ့အရာရှိတယ်အဲ့ဒီချိန်ကြလို့ရှင်အကျိုးပေးမယ်သို့တော့ဟောဒီအကျိုးကိုမိမိကဒါပြီးရင်တော့ငါနောက်ဘက်မှာခံစားလိုက်ချင်တာနော်ဆိုလို့အတွေးလေးပါရင်တော့ကိုယ်ပိုင်စီမံပိုင်ခွင့်ကလေးက တဘာဝနှစ်ရမပေါ်မှာသွားလွှမ်းမိုးနေတယ်အဲအဲ့ဒါလေးကခက်တာနော်ဒီကုသိုလ်ကဟာနောက်ဘဝပေးခြင်းမပေးမှာနောက်နှစ်ဘဝဒါလည်းပေးခြင်းမပေးမှာသုံးဘဝလည်းပေးခြင်းမပေးမှာနော်သူကမပြောလို့မရဘူးဒီဘဝလည်းပေးခြင်းပေးမယ်နော်လောလောပဲပြောပါမယ်ခုနဦးစင်းလာပြီးတော့ဟိုမှာကာလာကျူတဲ့ကလေးကသူပြောတယ်လေဟိုဟိုတဲ့နဲ့သူဒီဟိုဟာဖောက်ဆရာတို့ကြောက်မှတိတ်နေတယ်လို့တော့ ခါတည်းပင်ပန်းမကြောက်တုံးကြီးတွေတခါတည်းမချတူးကြပြီးလှုပ်ထားတဲ့နောက်တစ်နေ့ကျတော့ကားတော်မမောင်းနိုင်ဘူးလို့ထင်ထားတဲ့အဲ့တော့ကားလည်းရွှေအောင်မားတယ်မရွှေလည်းလည်းမဖြစ်ဘူးဒီနေ့က street clean နေရှိတဲ့ဒံပေးပါဆိုတော့ကဲပါမထူပါဘူးကဲကားပေါ်တက်ပြီးမှတော့ကားမောင်းလိုက်ပါမှုဆိုမောင်းတာတပတ်လုံးရှာလို့ရမရှာမဲ့ငွေကိုတော့အဲ့ဒီတနေ့တည်းနဲ့သူ350လား400လားမသိဘူးဆိုတော့ရတယ်ပြောတာပဲနော်အဲ900လားမသိဘူးရတယ်ပြောတာပဲဒါတော့ဒါမျိုးကြတော့အေးဟုတ်တယ်လို့ဒါမှမဟုတ်ပစ္စကအကျိုးပေးတာဦးစင်းအောင်ပြောလိုက်သေးတယ်ဟုတ်တော့မဟုတ်လားပစ္စကပဲဆိုကြပါစို့တက်ရိုက်တော့မဟုတ်ဘူး ဒါမျိုးလေးတွေကကိုလာလာပြီးတော့ပစ္စခါတွေလည်းပဲရစ်ကလေးချပြီးပေးတာမျိုးလည်းရှိတယ်ဒေဂာနိမကပ်ပေးတာလည်းရှိတယ်အဲ့ဒီပေးမဲ့သဘာဝတဲကိုအကျိုးပေးမဲ့သူ့ရဲ့ကာမရဲ့ function သဘောထဲမှာမိမိကသွားစီမံလို့မရဘူးမရတာဖြစ်တဲ့အတွက်ဒါတိုက်ဟိုမျောလင်းချစ်ကြီးကဟိုကိုယ့်ရဲ့စီမံတဲ့လိုမျိုး နောက်ဘဝကျရင်တော့ရမှာရေလို့တေချာပေါက်ကြီးတွတ်လို့မရဘူးကံရဲ့သဘောကအဲ့လိုမရတဲ့အတွက်ကြောင့်မလို့ဒါကကိုမှအနတ္တသဘောထဲမှာပါတယ် သို့တော့ကာမတတ္တိရှိတယ်ဆိုတာတော့မှန်တယ်အဲ့ဒီကာမတတ္တိဘယ်တော့အကျိုးပေးမလဲဆိုတာကိုဒါကတော့ဘုရားပဲသိလိမ့်မယ်နော်ဘုရားမှာပဲသိမှာတော့အဲ့ဒီနေရာလေးကိုမှတ်တဲ့ယူတဲ့နေရာလေးမှာဦးဇင်းတို့ကခုနပြောသလိုပေါ့နော်အေးဒီထုတ်ကလေးကတော့ဒုနောက်ကိုပါမယ်ဆိုတာဒါပြောလို့ကောင်းပါတယ်သို့တော့ပါမယ်ဆိုတဲ့နေရာလေးမှာကတော့မိမိကဒီဘက်ကခန္ဓာကိုယ်အတဘောနဲ့လှုပ်ပြီးတော့မှ ဟောပေးကြလို့ရှိရင်လည်းပဲငါခံစားမယ်ဆိုတဲ့အတိကလေးဟာနည်းနည်းလေးတော့ပြင်ပေးရမယ်နော်ဒီဘက်ဒီဘွားဒီယုံနံဒီဒီဘက်ဒီဘွားဒီယုံနံဒီဘက်မှာပဲချုပ်ရတယ်မဟုတ်လားဒီဘက်မှာပဲအလုံးချုပ်ခဲ့ရတယ်နောက်ဘဝယုံနံဒီနောက်ဘဝအသက်ဖြစ်ရတယ်ယုံနံအဟောင်းအဟောင်းတွေပျောက်အသက်သက်ဖြစ်ဒါတော့အဟောင်းနဲ့အသက်ဒီတစ်ထပ်တည်းလည်းမဟုတ်ဘူးသူတို့နှစ်ခုနော်လုံးဝကြီးလည်းကင်းပြတ်တာမဟုတ်ဘူးအကြောင်းနဲ့အကျိုးသွားရတယ်ဒါကြောင့်မလို့သူပြိဿသမုပ္ပါမှာကြတော့အကြောင်းနဲ့အကျိုးပဲဗုဒ္ဓဘာသာဒီအလွယ်ဆုံးအကြောင်းအကျိုးဝါတာမဟုတ်လား တစ္ဆာလေးပါဆိုတာလည်းအကြောင်းကျိုးပဲပရိစ္ဆေသမုပ္ပါဆိုတာလည်းအကြောင်းကျိုးပဲပဋ္ဌာန်းဆိုတာလည်းအကြောင်းကျိုးပဲဒါကြောင့်မလို့ဗုဒ္ဓဗုဒ္ဓဘာသာရဲ့အဲဘာသာဘာလဲလို့မေးရင်အကြောင်းကျိုးဆက်ဝါဒဒါတော့အဲ့ဒီအကြောင်းကျိုးဆက်တဲ့အခါမျိုးကြလို့ရှိရင်မိမိဒီဘဝတစ်ခုနဲ့တစ်ခုချိတ်တဲ့အခါမျိုးကြလို့ရှိရင်တော့ဒီဘဝမှာငါလုပ်တယ်ဟိုဘဝမှာငါခံစားရတယ်ဆိုတဲ့အတွေးမပါဘဲနဲ့နော်ဒီဘဝမှာငါလှုပ်လိုက်တယ်လှုပ်လိုက်တဲ့ဟာကိုဒီရဲ့ကာမတ္တိဒီဘဝတစ်ခုမှာတော့အကျိုးပေးလိမ့်မယ်ဆိုပြီးတော့ဒီလိုပီတိမျိုးဖြစ်တာတော့ ဟောအပြစ်မရှိဘူးလို့ပြောရမှာပေါ့နော်သို့တော့ငါလှုပ်လိုက်ပြီးရင်ငါလေးကနော်မကွာခြင်းပဲဖြစ်နေတယ်ဒါကဟိုဘက်မှာငါခံစားမယ်ဆိုတာကြတော့အဲအဲ့ဒီငါလေးမှာခက်နေတာဒါကြောင့်မလို့ဒီနေရာမှာအတ္တဒိဋ္ဌိဝင်တတ်တယ်ဆိုတာအဲ့ဒါပြောတာဒါကြောင့်ကိုကရင့်ကျက်သောဗုဒ္ဓဘာသာတယောက်ဖြစ်ခဲ့ပြီဆိုရင်ပေါ့နော်တော့ရင့်ကျက်တဲ့ဗုဒ္ဓဘာသာအစစ်မြစ်ဗုဒ္ဓဘာသာတယောက်ဖြစ်ပြီဆိုလို့ရှိရင်တော့မိမိကနှစ်ခုတည်ထားရမယ်တစ်ခုသည်နေ့စဉ်သုံးဘဝမှာတကယ်ဟိုတင်စားပြီးတော့သုံးရတာရှိတယ်နံပါတ် မိမိနားလဲတဲ့အခါမှာကျတော့ဒီဘက်မှာလှုပ်တဲ့ကံသဘောတရားတွေမှန်သမျှကုသိုလ်အကုသိုလ်ကံမှန်သမျှဒီဒီဘက်ကယုံနံနဲ့ဒီဘက်ကလှုပ်ခဲ့တာအဲ့ဒီယုံနံသဘောသဘာဝဒီဟိုဘက်ကိုတိုက်ရိုက်ကြီးကူးပြီးတော့ငါဆိုတဲ့ဟာလေးဖြစ်လာတာမဟုတ်ဘူးနော်ဒီဘက်ကယုံနံအကြောင်းလှုပ်တဲ့ကံကံသင်္ခါရအကြောင်းဟိုဘက်ကဝိညာဉ်နာယုတ်တလာတဲ့နဖတ်တဝရဏကအကျိုးဒါတော့အကြောင်းအကျိုးအဲ့ဒီအကြောင်းအကျိုးထဲမှာပေးလာတဲ့ခါမှာလည်းပဲဒီအကျိုးဒီဒီဘက်ကအကြောင်းကိုက်ရဟုတ်ချင်မအောင်တော့ဟိုးကလောက်ခဲ့တယ်ဟာလည်းဖြစ်ချင်းဖြစ်တာအဲ့ဒါလိုမျိုးဒီ ကန်သွားတဲ့ကာမနိယာမသဘောကြီးမှာကိုဝင်ဆွတ်လို့မရဘူးမဆွတ်လို့မရဘူးဒါပေမဲ့နားလည်ရမှာကတော့ခုနပြောလို့ပေါ့နော်ကန်တစ်ခုလှုပ်ထားရင်တော့ waste တော့ဖြစ်မသွားဘူးတစ်ချိန်ချိန်မှာအကျိုးပေးလိမ့်မယ်ဒီလိုမျိုးပေါ့ဒါတော့တန်တရားကိုဘဝကိုတေချာဖို့မတွေ့ဖက်နဲ့ဩတန်တရားကြရင်ဒါတွေအကျိုးပေးလာလိမ့်မယ်ဆိုရင်လည်းဒါလည်းကောင်းပါတယ်ဒါပေမဲ့နောက်ဘဝရင်ကပ်ပြီးတော့ငါရမယ်ဆိုတာလေးဆိုရင်တော့နည်းနည်းတွေးခေါ်တာလေးကနည်းလေးမဖြောင့်ခြင်းဘူးเนาะ ကိုကလှုပ်ပြီးရင်ရကျင်တယ်ဆိုတဲ့သဘောလေးကပါတော့အတ္တကကတ်ကတ်သွားတယ်အတ္တကငါရမှကျင်တတ်တာကိုဒါကကြီးခုနပြောလို့ကမတ္တကာရကောနဲ့ဒီဝိပါကတ္တသာဝရကောသုဒ္ဓရမပုဒ္ဒတိမေဝတံတမတတနာဒီနေရာလေးကဝိတ္တရိမေပါရှိတယ်လေဒါတော့ကမတ္တကာရကောနဲ့ဒီကံကိုပြုတ်လို့သူလည်းမရှိဘူးဆိုတော့ကံကိုပြုတ်လို့သူမရှိဘူးဆိုတာကကံကိုလှုပ်သူကပုံကိုကြီးရှိနေတာပဲပြောခြင်းဒါပေမဲ့ကံကိုလှုပ်တဲ့နေရာမှာဒီနေရာမှာစောစောကဘာပဲလှုပ်လို့ခုနကဘာပါခဲ့တယ်လဲစေရနာအေးစေရနာကံ ကံကိုလှုပ်သူမရှိဘူးတဲ့နောက်ကနေပြီးတော့မှဖြစ်အောင်လို့အကြောင်းဆိုရပဲဒီဟိုနဲ့ပဲရှိတယ်စေတနာပဲရှိတယ်ဆိုတော့သင်္ခါရပဲရှိတယ်ပြောတာဒါတော့ဟိုဘက်ကနေပြီးတော့ကံကြောင့်မလို့ရတဲ့ဘဝတစ်ခုကိုခံစားတဲ့ခါကျတော့ငါခံစားတာမဟုတ်ဘူးဝေဒနာခံစားတာဒါတော့စေတနာဒီဘက်ကကံခံစားသူဟိုဘက်ကဝေဒနာစေတနာပဲကြည်ကြည်ဝေဒနာပဲကြည်ကြည်သင်္ခါရသဘောတွေကြီးပဲဖြစ်ပြီးရဲ့သင်္ခါရကြီးပဲအဲ့ဒါကြောင့်မလို့တုဒ္ဒဓမ္မပွဲတန်းတွေတုဒ္ဒဓမ္မဆိုတာ လှုပ်သူကလည်းပဲပုဂ္ဂိုလ်တ attva မပါပဲသင်္ခါရတွေနဲ့လှုပ်တာရတဲ့အကျိုးကလည်းသင်္ခါရတွေနဲ့ခံစားရတာဆိုတော့ပုဂ္ဂိုလ်တ attva မပါတော့ဘူးဓမ္မတက်တက်ပဲလို့အဲ့မှာဓမ္မဓမ္မတဏဉဏ်ပေါ့နော်အဲ့လိုဖြစ်တာသုဒ္ဓဓမ္မပဲသုဒ္ဓဓမ္မဆိုတော့ပုဂ္ဂိုလ်တ attva မပါဓမ္မတက်တက်ဘဝတန်တီဖြစ်ကုန်ဤဆိုတာပုဂ္ဂိုလ်တ attva ငါမပါပဲနဲ့ဓမ္မရဲ့ပြုလုပ်မှုဓမ္မရဲ့ခံစားမှုတက်တက်ပဲလို့ပြောတာနော်အဲ့ဒီနေရာဓမ္မတဏဉဏ်သဘောပါပဲသူလည်း ။ပြန်ပြောပြောပြောတခါကြီးဒါဥစရာတော့ရတယ်ကိစ္စမရှိဘူး။အလုပ်သွားစရာမရှိဘူး။အဲအဲ อืมอืมအဲ့တော့အဲ့ဒီအဲ့ဒီအတိတ်ကလာမပါခဲ့ရင်ဟိုတဲ့ဟိုတဲ့ဒီတော့ဒီခန်းထဲတောင်ရောက်မလာဘူးဒီခန်းထဲရောက်လာတဲ့ဆိုတာလေအတိတ်ကပြုခဲ့ဘူးတဲ့အကြောင်းကိုရှိတာအဲ့ဒီလိုပဲစဉ်းစားပြီးတော့ဒီဘဝမှာအတ္တဓမ္မပဏိတိတလုပ်ပြီးပဲဟိုနောက်ဘဝအတွက်ဒီဆိုတာတော့ဘူးမနေတော့ဘူးသူကောင်းဘဝနဲ့သူ့တောင်းထားတာကလည်းပါရမီသာဆက် အဲ့တော့အဲ့နောက်တက်ကိုလည်းသိပြီးပြန်မရှိတော့ဘူးဒီလိုပဲတကယ်လို့သာဟိုအရင်ဒီလိုကဗုဒ္ဓဘာသာတောင်ဖြစ်ပြန်ပြီဒီမှာနေတော့ကလည်းခရစ်ယာန်တောင်ကိုသူကရန်ကနေတော့ဆယ်ရန်ကြီးဘာသာပြောင်းနိုင်တရားရှိခိုးတာခုလိလက်တက်ပါတယ် Hail Mary full of grace all the our father who art in heaven အဲ့ဒါတဏှာကြီးတစ်ခါထိုက်ရှိခိုးတယ်ရုံုံကြည်ကြည်ပဲကိုပဲ ထိုးခဲ့ပါဒါပေမဲ့အဲ့ဒါကအတိတ်ကပြုခဲ့တာရှိတယ်အခုပြီးတော့တက်ပြီးသွားမယ်ဆိုရင်ဟိုဟိုလှမ်းပြီးတော့ဘူးမနေတော့ဘူးဆိုရင်တည်တဲ့ခါကျတော့ဒီလောက်မလို့ရင်ဒီကနေ့ကျငါမှတတ်တာပါနဲ့မဖြစ်သေးဘူးဘူပါမှုဘယ်နဲ့လုံးမလဲဆိုတာကြီးကအဲ့ဒီစိတ်နဲ့သိရင်ကောင်းမှာဟုတ်တယ်ဟုတ်ပါအဲ့တော့အကုန်ဟိုဟိုကျင်းစာပြီးတော့အဲဒါတခါကြီးပြောတာမှန်ပါတယ်ဦးဇောတို့ဒီ ဒီအနောက်နိုင်ငံတွေမှာတချို့ဗုဒ္ဓဘာသာနဲ့ဘလို့မှမပတ်သက်ဖက်နဲ့ဗုဒ္ဓဘာသာတရားတော်ဓမ္မပဒကာထာလေးတွေကြည့်ပြီးတော့ဘုန်းကြီးဖြစ်လာတာတွေတွေ့ဘူးမှာပေါ့သူတို့ရဲ့အတိုင်းဝိုင်းကဘာမှမဆိုင်ဘူးလေနော်အဲ့ဒါမျိုးတွေသူတို့ရဲ့ဟော်ရင်က နေပြီးမှကိုမှဒီဟာတွေကို तू လောက်ခက်ဖြည့်ဆည်းခဲ့ဘူးတဲ့ခါကျတော့အဲ့ဒါတွေကိုပြန်တွေ့ရင်သူ့စိတ်ထဲမှာသိနေတယ်ဒါအဆက်ဖြစ်သွားတယ်ဒါလည်းတစ်ကြောင်းပေါ့နောက်ပြီးတော့ကံရဲ့အကျိုးပေးနေရမှာမိမိကသွားပြီးတော့ပူမနေနဲ့ပူလို့လည်းလကားပဲနော်ကံရဲ့အလုတ်ကကံပဲလုတ်တာကိုလို့လို့မရဘူး ဒါတော့ဦးဇင်းတို့ကဒီလူလောကမှာလုပ်ငန်းတစ်ခုလုပ်သလိုကိုယ်တိုင်တွေ့ကိုယ်တိုင်သိကိုယ်တိုင်စီမံခြင်းတာဒါပေမဲ့ကံရဲ့သဘောနိယာမကိုကိုကသွားပြီးတော့တကယ်လို့များစီမံလို့ရမယ်လို့ဆိုရင်ဦးဇင်းတို့ဒီမတိမတာမတိမတာနဲ့အတ္တဝါဒကိုမိမိကအယောင်ဆိုးပြီးတော့ယူထားသလိုဖြစ်နေလိမ့်မယ်နော်အဲ့ဒါလက်မှတ်ထားအောင်ဘာဖြစ်လို့လဲဆိုအတ္တကိုတော့လက်ခံသလားလို့မေးရင်ငါလက်မခံဘူးပဲပြောမှာဒါပေမဲ့အတွင်းအတိတဲကကျတော့ကိုယ့်ရဲ့ဘဝဖြစ်လာမှုနဲ့ပတ်သက်တဲ့ခါကျရင်တော့ကိုကနည်းနည်းလေးတော့ control လုပ်ချင်တယ် control လုပ်လို့ရတယ်ဆိုရင်အတ္တမဟုတ်တော့ဘူးအဲ့ပေါ့အနတ္တမဟုတ်တော့ဘူးအတ္တဖြစ်တော့မယ်ဒါကြောင့်မြတ်စွာဘုရားရဲ့တရားဒီပိလင်အနတ္တဓမ္မဖြစ်တယ်မိမိအတ္တဟိုတဲ့ဝင်ပြီးတော့စီမံလို့မရဘူးမရတော့ဒီဓမ္မကံရဲ့သဘောတရားဒီသူကနေအကျိုးပေးဖို့လုပ်ငန်းကသူ့ရဲ့အလုပ်တာလင်ဖြစ်တယ်နော်သူ့အလုပ်ပဲသူတို့သူကလုပ်ပေးမှာဒါကိုမိမိကသွားစီမံလို့လည်းမရဘူးတခုတော့ရှိတယ်နော်ဟောဒီ ထားပါတော့ခုနဒကာကြီးပြောတဲ့ဟာနဲ့ဆက်ဆက်လို့ပြောရမယ်ဆိုရင်တော့တချို့တော့ဒီမိမိလုပ်တဲ့ကုသိုလ်ကြောင့်မလို့ဘာဘာမှဖြစ်ရပါလို့ဆူတောင်းတာလည်းရှိတယ်မို့လားအဲဆူတောင်းတာလည်းရှိပါတယ်ဒါကတော့မိမိတို့တောင်းကောင်းတဲ့အရာမျိုးပေါ့နော်အဲထားပါတော့ဒီကုသိုလ်ရင်းနဲ့ပတ်သက်လို့ပေါ့လေမိစ္ဆာဒိဋ္ဌိဟာမျိုးကိုမရောက်ဘုရားအဲကုနိဗ္ဗာန်လိုရရပါလို့ဆိုတာကလည်းပါမယ်သို့တော့တချို့ကမိစ္ဆာဒိဋ္ဌိဖြစ်မှာဆိုလို့အဲ့ဒီလိုမျိုးမဟုတ်ဖက်နဲ့နော်နောင်ဒီလိုတရားမြင့်မြတ်ကို တင်ကြပြတာစုံစုံမှနေတဲ့နေရာမျိုးကျင့်ကြံနေတဲ့နေရာမျိုးမှာသာလေတွေ့ရကြုံရပါလို့ဤသူတော်ကောင်းနေတဲ့စသည်ဖြင့်ပေါ့လေဒီလိုမျိုးဆူတောင်းတာလေးတွေတော့ရှိပါတယ်ဒါကတော့ဆူတောင်းတဲ့အနေနဲ့တော့ဆူတောင်းကောင်းတာပဲလေအရိယာတွေလည်းဆူတောင်းရတာပဲဖခင်လည်းပဲသူဆူတောင်းရတာပဲလေဟောအေးသို့တော့မိမိကတေချာပေါက်ကြီးတွေ့တာမျိုးမဟုတ်ဘူးဒါကဖြစ်တဲ့ဘဝဆိုတာဟာဘယ်ဘဝလို့ပြောတာမဟုတ်ဘူး definitely နော်ဖြစ်လာတဲ့ဘဝမှာနတ်ဖြစ်ခြင်းဖြစ်မယ်လူဖြစ်ခြင်းဖြစ်မယ်တိရစ္ဆာန်ဖြစ်ခြင်းဖြစ်မယ်တိရစ္ဆာန်ဖြစ်တိုင်းလည်း သူကညံ့တာမဟုတ်ဘူးတချို့ဆိုလူသူတော်ကောင်းတွေတွေ့လို့လူတွေလိုပဲသူတို့မှာပြုတ်ရတာရှိတယ်လေလူတွေနဲ့နေပြီးတော့လူတွေလိုပဲဟောမတိတိတဲအောင်ပေါ့နော်သူတို့ကုသိုလ်ပြုခွင့်ရတာရှိတယ်သူတို့အထိုက်လျောက်အဲ့ဒါမျိုးတွေပေါ့ဒါတော့သူဖြစ်တဲ့ဘဝမှာဘာဖြစ်ဖြစ်လို့ပြောတာသူတော်ကောင်းတွေတွေ့ရပါလို့ဤလို့ပြောတာနော်လူလို့မပါဘူးနတ်လို့လည်းမပါဘူးဘဝတည်ကြတာမဟုတ်ဘူးလေဒါတော့ဖြစ်တဲ့ဘဝမှာဘယ်လိုပဲဖြစ်ဖြစ်ကိုယ်ပတ်ဝန်းကျင်မှာကိုကိုမိဘဆရာသမားတွေတော်မဲ့ပတ်ဝန်းကျင်ပုံကိုယ်တွေဒီကိုကိုတင်ကြားညွှန်ကြားပြတတ်နေမယ် သူတော်ကောင်းပုံကိုယ်တွေဖြစ်ရပါလို့ဤလို့ဆူတောင်းတာမျိုးကြဆူတောင်းကောင်းပါတယ်ဒါနော်ဒါကအမ်ဆိုတော့သို့တော်လည်းပဲဒါကိုမိမိမိတို့ကအဓိကကဒီဘဝမှာရမယ်ဆိုတဲ့တေချာပုံမျိုးတော့တွက်လို့မရဘူးဘာဖြစ်လို့လဲဆိုကံရဲ့သဘောတရားကာမနိယာမသဘောတရားလို့ခေါ်တယ်ကံကသူ့ရဲ့နိယာမသဘောတိုင်းသွားလိမ့်မယ်မိမိတို့အလုတ်ကသူ့အလုတ်ကိုအလုတ်တွက်ကြပါစို့ကုသိုလ်ကိုကြိုးစားပြီးဖြည့်ဆည်းတာကအဲ့ဒါမိမိတာဝန်နော်လုတ်တဲ့ကုသိုလ်ရဲ့အကျိုးပေးကကံတာဝန်ကိုတာဝန်မဟုတ်တော့ဘူး ကိုသွားလို့လည်းလကားပဲလုံးလို့မရအောင်အဲ့ဒါကိုပြောတာနော်သားကစာမွေးဖြစ်မှာကိုဖအေးကဘလောက်ကြစ်ပေးကြစ်ပေးသားကြစ်မှရမှာသားတိမှရမှာပဲနော်အဲ့ဒီလိုပဲဖြစ်မှာကသားဖြစ်မှာ哦နော်သားနားလေရမယ်သားရမယ်ဒါတော့ဖအေးကြစ်ပေးမယ်လဲသားစာမွေးအောင်ညွှန်းအောင်မလဲငါသားမင်းအစငါကြစ်မယ်ကွာဆိုလို့မရဘူးလေအဲ့ဒီလိုမျိုးပေါ့နော်ကံကသူ့ဟာနဲ့သူပေးမှာဒါကြောင့်မလို့ သူကလည်းပဲသူအရှိတုန်းကပါခဲ့တဲ့ဝိဇ္ဇနောပစ္စုပန်အနေနဲ့တက်တက်ကြည့်တာကိုရှေ့တုန်းကကိုဘာတွေဖြတ်တန်းခဲ့မှမသိတော့ဒီရှေ့တုန်းကယူထားတဲ့အကျွေးတွေလည်းပေးစရာရှိချင်ရှိနေမှာအကျွေးကလာတောင်းရင်နောက်ဘဝကျရင်အကျွေးပေးတဲ့ဘဝရောက်ရင်ဘယ်လိုလုပ်မလဲဟုတ်တော့မလားအဲ့ဒါမျိုးတွေလည်းရှိသေးတယ်လေနော်မကောင်းတာလုပ်ပေမဲ့လည်းကောင်းတဲ့ကံတွေရှိနေသေးတယ်အာနန္ဒာကြည့်ပါလားဟုတ်တော့မလားသူသူများသားသမီးတွေပြင်ပါပေမဲ့လည်းပဲနောက်ဘဝတွေကျတော့ကောင်းတာတွေနှစ်ဘဝသုံးဘဝဖြစ်တယ်ပြီးမှမကောင်းတာတွေဖြစ်တာဒါကြောင့်ကံရဲ့နေရာမှာသဘောတရားမှာတေချာပေါက်တွတ်လို့မရဘူး ဒါကြောင့်မလို့ကံကိုကြည့်တဲ့အခါမှာမိမိတို့ကတဘာဝယထာဘုဒ္ဓကြအောင်ကြည့်မယ်ဆိုရင်တော့ခုနကစာနေပဲပြန်ချုပ်အောင်ပါပေါ့လေကံပြုတ်လုတဲ့အချိန်ခါမှာပြုတ်လုတာဒီကုသိုလ်လို့လို့အကုသိုလ်လို့လို့ဘာလုပ်တယ်လဲဆိုရင်စေတနာနဲ့လုပ်တယ်စေတနာကြောင့်မလို့ရတဲ့ဘဝမှာမိမိရဲ့အကျိုးခံစားရတာကြတော့ဘယ်သူကခံစားလဲဝေဒနာစေတနာရောဝေဒနာရောနှစ်မျိုးလုံးဒီသင်္ခါရတရားဖြစ်တယ်ဖြစ်ပြီးရင်ပြည့်ဆိုတော့သင်္ခါရတွေကပြုတ်လုပြီးတော့သင်္ခါရတွေကပဲခံစားရတယ်လို့ပြောလက်တဲ့အချိန်ခါမှာ ငါလည်းမပါပုဂ္ဂိုလ်လည်းမပါတတ္တဝါလည်းမပါအတ္တလည်းမပါတော့ဘူးသူကိစ္စသူအလုပ်လုပ်တယ်လို့ပဲဆိုရမယ်နော်ဒါတော့ကုသိုလ်လုပ်တဲ့အခါတွေမှာတော့တခုတော့ရှိသေးတယ်ဒါလည်းထပ်ပြောအောင်မယ်လူတွေမှာအခုနကပြောတဲ့ဒကာကြီးပြောတဲ့ဒါလေးမပိုင်မလုပ်ချင်ဘူးဆိုတာလည်းမှန်တယ်မြတ်စွာဘုရားကတရားဟောတဲ့အခါမှာနောက်ကြနောက်ကြပြီးသားတော့မထူပါဘူးနောက်တော့ဆက်ပြောလိုက်ကြသောလားတတ္တဝါတွေမှာအကျိုးလေးလိုချင်တာရှိတယ်ဒါကြောင့်မလို့ तू ကဒါနကထာအာဒါနကိုပြုဖို့တိုက်တွန်းတာ ဘာဖြစ်လဲလဲဒါနရှိမှ နောင်ဘဝခေါင်ကနေမိပဆိုတာမရှိဘူးလားဘုန်းကြီးတို့မဟုတ်လားဒါနစုံမှနောင်ဘဝခေါင်ကနေမိပရောက်တဲ့ဘဝမှာခေါင်ကနေရမယ်တဲ့ဒါနစုံမှဒါနပြုမှနော်ဆိုလိုတာအထက်တန်းကြကြမြင်နေဘဘနေရလိမ့်မယ်ဆိုတော့ဟာကောင်းကောင်းနေရမယ်ဆိုတော့နတ်ပြည်လဲနတ်ချမ်းသာလူချမ်းသာစသည်ဖြင့်ဘလို့အကျိုးငါမျိုးထူတယ်လူပြည်လဲဒီလိုအကျိုးငါမျိုးတွေထူတယ်ဟာခွေးဖြစ်တာတောင်မှ तू ကအကျိုးငါမျိုးထူတယ်ဆိုတော့ဘယ်ဘဝရောက်ရောက်ရုပ်ထူတယ်ဆိုတော့ကိုကသားမယ်နေကြတယ်မလုပ်ချင်ဘူးလား အေးအဲ့ဒါတစ်သီလပိုကောင်းတယ်အဲသူကဒီလိုနော်ဒါတော့သီလပိုကောင်းတယ်ဆိုဒါနကထာသီလကထာသေကကထာနတ်ပြည်ယောက်ျောင်းတရားတွေဟောမယ်နော်ဗြဟ္မပြည်ယောက်ျောင်းတရားတွေဟောမယ်အေးအဲ့ဒီလိုဟောရင်းကနေသူတဆင့်ချင်းတဆင့်ချင်းတဆင့်ချင်းကောင်းတာတွေဟောပြီးတော့အေးကွာသူကဖះခြုံတော့မလေဘယ်ဘွားရောက်ရောက်ကွာဘလောက်ကြီးချမ်းသာချမ်းသာအသေးတော့မလွတ်ဘူးတဲ့အသေးမလွတ်ဘူးတဲ့သေရမှာပဲသူတတန်ကုန်သေရမယ်ဖြစ်တာပြစ်တာလည်းမလွတ်ဘူးတဲ့ဒါကြောင့်မလို့ အဲ့ဒီဖြစ်ဖြစ်သဘောတဘာဝတေးတဲ့သဘောတဘာဝတွေဆိုတာကြတော့မင်းတို့မလွတ်ဘူးတဲ့အဲ့ဒါကြောင့်မလို့ဒီရုပ်တည်နေရှိတော့ဒီအသေးရရှိအောင်ပါပဲဆိုတော့ဒီဘဝတွေကညင်းငွေ့အောင်အဲ့ဒီကြမှာတခါတည်းဒီဘဝကလွတ်ထွက်ချင်အောင်နောက်ထပ်ထက်ပြီးတော့ဆက်အထက်ထားဟောတာနော်ကာမန္တအာဒီနဝကထာကာမဂုဏ်တွေကိုတွေ့ထားတဲ့စိတ်ကနေပြီးတော့ attachment ဖြစ်တာနဲ့ detachment ဖြစ်အောင်လို့ပြန်ဟောတာကတ်နေတဲ့စိတ်ကနေပြီးတော့ဒီထက်ကမကောင်းတာတွေပြစ်တာတွေပြစ်တာတွေအစိုးမရတာတွေအဲ့ဒီအပြစ်တွေကိုထုတ်ပြီးတော့အကုန် ပြလိုက်တဲ့အခါကျတော့စိတ်က attachment ကျသွားပြီ detachment ဖြစ်ပြီးတော့ဒါဆိုရင်သူ့ထက်သူကလွတ်တာရှိသလားသူ့ထက်ကောင်းတာရှိသလားဆိုရှိတယ်သူကလွတ်တာနိဗ္ဗာန်ဆိုပြီးတော့အဲ့လိုညွှန်ပြတာအဲ့ဒီကြတော့နိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကဖြောင်းသွားတာဒါကြောင့်မြတ်စွာဘုရားတောင်မှလှုပ်တဲ့လူတွေရဲ့အခြေအနေကြည့်ပြီးတော့မှသူတို့ကတော့ဒီလောက်နေရသေးတယ်ဒီလောက်နေပဲထားရတယ်နော်အေးလူလူချမ်းသာနတ်ချမ်းသာကြည့်ရင်လေလူချမ်းသာနတ်ချမ်းသာပြောပြီးတော့ပဲတိုက်တွန်းရတာပဲနော်အေး तू ကတော့မနေ့လေးမြင့်ပြီဆိုတော့ဟာနည်းနည်း တမထဘာဝနာလေးလုပ်ဖို့ပြီးဝိပဿနာဘာဝနာလေးလုပ်ဖို့ပေါ့နော်အဲ့ဒါလိုတစ်ဆင့်ချင်းတက်ရတာဒါကြောင့်လုပ်တဲ့အခါမှာတယောက်ကိုတယောက်တည်းကိုပြောတဲ့တရားကတစ်ခါလုံးနဲ့မဆိုင်သေးဘူးတစ်ခါတလေကျ individually နဲ့ပဲဆိုင်တယ်နော်တစ်ခါတလေကျလည်းတစုလုံးနဲ့ဆိုင်ကောင်းဆိုင်မယ်ဒါကြောင့်မိမိတို့ဦးဇင်းတို့တရားဟောတဲ့အခါမှာပုဂ္ဂိုလ်အစင်တန်းနဲ့လည်းဆိုင်ပါတယ်အယူဆနဲ့လည်းဆိုင်တယ်တရားဟောတဲ့အခါမှာအဲသူ့ရဲ့လိုက်လျောညီတွေရှိအောင်ပေါ့နော်ဦးဇင်းတန်ငယ်ချင်းတယောက်ကပြောမှုပါတယ်သူတို့ဟောစာသင်တိုက်တွေမှာစာမွေးပြီးရင် ဆန်ဆန်ရမယ့်နေရာဆန်လူခံရတယ်စီရမယ့်နေရာစီလူခံရတယ်နော်ဒါတော့သူတို့ကလူခံတာဟိုးပင်လက်ကန်းကြီးပဲတခါတည်းဟိုးကငပူတော်တို့ဘာတို့ပဲတွေသွားတယ်ပြီးတော့မှဘိုကလေးတို့ပဲသွားပြီးတော့ကြောက်မှစားဖို့ငပိငချောက်တွေလူခံရတာကိုဒါတော့လူခံတဲ့ဆိုကြတဲ့တလို့ဘယ်သွားမလဲတငါတဲ့သွားမှာဗောဗျာဟာမင်းတို့ငါမသက်ကြနဲ့ကွာဘာနာတိပါတာမဖြစ်လျက်ဘွားတိုင်းမှာဆင်းရဲတဲ့အစ်စ်တို့တတ်တို့လို့ပြောလို့ဖြစ်ပါတော့မလားကဲဘလို့လို့ပြောဟမ်အဲ့ဒါကြည့်လေ ဒါတော့သူတို့ကလည်းသူတို့ professional ဒါပဲသိတော့ဒါပဲလောက်တတ်တယ်လေဒါတော့ဟာမဲ့ပါဏာတိပါဒတွေအကြောင်းသွားပြောလို့မဖြစ်ဘူးအေးတခါတလေကြတော့ကွာမင်းတို့နေ့လယ်မှာငါဖက်နေဆိုညကြတော့လဲသီလာလေးနေနေပေါ့ကွာဟုတ်လားရှေးတုန်းကပြောဘုရားလက်ထက်ကမရှိဘူးလားလို့အေးအကုသလောဓမ္မကုသလတာဓမ္မတာဥပနိတ္တပြည့်စင်တာပြည့်စရောအေးအကုသငါရှာတာတော့အကုသပေါ့ကွာဒါမဲ့စေတနာဒါနာပြတ်ပြီးတော့မှလူလိုက်တဲ့ခါကျတော့ကုသဖြစ်တယ်ဒါဥပနိတ္တပြည့်စင်တဲ့အကျိုးပြုသေးတယ်လေဟုတ်တယ်မဟုတ်လားလို့အေးရှာတဲ့ပစ္စည်းကတော့ ပါဏာတိပါဒထိုက်တယ်တတ်တယ်ဒါပေမဲ့ဒါလေးကိုပဲသူကလည်းပဲမတတ်တာလို့လောက်ရတာဖြစ်တဲ့အတွက်အဲကောင်းရကောင်းကြောင်းပေါ့နော်လူဘဝချမ်းသာချမ်းသာနတ်ဘဝချမ်းသာနော်ကောင်းတဲ့ဘဝကြီးရည်စူးပြီးတော့မှလှူလိုက်တယ်ဆိုရင်ဒီကုသိုလ်ဘက်တော့လှည့်သွားတာပေါ့ဒီတစ်တော့မြတ်တာတော့ဒီဒီ professional မျိုးစုံပြီးတော့မှဒီပြင်ဒါတွေကောင်းတာလုပ်ဖို့ပေါ့တော်မလားဒါကြောင့်ဦးဇင်းတို့ဘုန်းကြီးများကလည်းတရားဟောတဲ့အခါမှာရောက်တဲ့နေရာနော်နာယူတဲ့ပုံကို အဲချိန်ကာလဒေသအသက်အကြီးငယ်ကိုကြည့်ပြီးတော့မှပြောရပါတယ်နော်ယဉ်ကျက်တဲ့ပုဂ္ဂိုလ်ယဉ်ကျက်သလိုနှုသေးတဲ့ပုဂ္ဂိုလ်လည်းနှုသလိုပဲဟောရတာဖြစ်တဲ့အတွက်ကြောင့်မလို့ဒကာကြီးဥထွန်းရွှေပြောတဲ့အဆင့်ကတော့ယဉ်ကျက်တဲ့အဆင့်ဖြစ်ပါတယ်နော်အဲဒကာကြီးဟိုတန်းကပညာရှင်ပြောတဲ့အဆင့်ကတော့လည်းပဲနော်လူတကုသလို့ထားရင်ဘာမှမပူနဲ့သူ့အကျိုးသူပေးလိုက်မယ်လို့နေလို့ရှင်ဒါအားလုံးစိတ်ချမ်းသာအောင်ပြောတဲ့အဆင့်လည်းဖြစ်ပါတယ်နော်အဲဒါကြောင့်မလို့ဒါလွယ်အောင်ပြောရရင်တော့ဦးစင်းကတော့နှလုံးပဲပြောမယ်ကိုယ့်ဘက်က ကုသိုလ်လုပ်ဖို့ကကိုတာဝန်နော်အကျိုးပေးဖို့ကကံတာဝန်ကိုတာဝန်ဟုတ်လားကိုစီမံလို့ရပါမလားမရတော့ဘူးအဲ့ဒါလောက်တာထားလိုက်ရင်ပုဂ္ဂိုလ်တ attva မလို့တော့မပါတော့ဘူးဟုတ်တယ်မဟုတ်လားအေးအကျိုးပေးလိမ့်မယ်နော်သူရဲ့ပေးခွင့်တာတဲ့ချိန်မှာပေးလိမ့်မယ်ဆိုလို့ရှိရင်ဒါဟောရင်ဖြစ်သွားတာပါပဲလွတ်သွားတာပါပဲနော်อืม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 ယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသဟာနဲ့ကိုမဆောင်ချက်ကိုဆောင်နှရင်ဆာ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာတုခေါ်စီတော်အမြအမြ အမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ